ဒီနေ့မြန်မာတက်ကရက်1383ခုတဘူရဲလာဇန်73ရက်ခရက်တက်ကရက်2012ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္ဂနွေနေ့မဟာသမယတုတ်ကိုဒုတိယနေ့အဖြစ်ဆက်လက်ပြီးတော့လေ့လာသင်ကြားကြမှာဖြစ်ပါတယ်မိုက်အတန်ကြားလားဥစဉ်နားတယ်တော့မကြားဘူးဖြစ်နေ မက်ကမဆွဲရစာတင်တဲ့လူအတန်အစောကြီးကုံသွားတာကိုကမိုက်ထဲကိုပေးနေရတော့မက်ကကိုအတန်ကို तू ကလာမြူကိုက तू ထက်ထက်ပေးနေရတာဒါကြောင့်အပေးနေယူဆိုတာကိုက तू ကယူမှကောင်းတာကိုကပေးရရင်ကုံရော့အဲ့တော့ပြီးခဲ့တဲ့ဘက်တုန်းကရောဟိနီမြစ် တော်မူရောနီချောင်းပေါ့ဟောဘကန်းဒီဘကန်းမှာကန်းလုံးညွန့်မြတာကေဝမင်းသားတွေဆွေတွေမျိုးဆွေမျိုးချင်းချင်းတကယ်စပွဲကြီးအကြီးအကျယ်ပေါ့အမျိုးကိုထီတော့မချစ်အောင်နာဆိုတဲ့အတိုင်းသူတို့ကိုဒီလိုပြောရမလားဆိုတစ်ဖက်ကလည်းသူတို့စစ်ရေးစစ်ရာစစ်အင်အားတိုက်မဲ့နီးပြူဟာဘလောက်ကျွမ်းတယ်လဲဆိုတာပြဖို့အတွက်သူတို့ကအဲ့လိုမောင်းတင်လာတာ ဒါတော့တစ်ဖက်နဲ့တစ်ဖက်ကစစ်အင်အားအရာရောစစ်ဗျူဟာအရာရောအကောင်လုံးကိုပြင်လာတာတကယ်တကယ်လို့များတာဒီစစ်ပွဲဖြစ်ရင်မြို့ပြုံးအောင်တည်မှာဒါကိုမြတ်စွာဘုရားသိတယ်အဲဒါကြောင့်မလို့မြတ်စွာဘုရားဆွေမျိုးတို့ရဲ့အကျိုးကိုလိုလားပြီးတော့ရောဟိနီမြင့်စစ်တိုက်တော့မဲ့ဇဲဇဲကလေးမှာညနေပိုင်းရောက်လာတာအဲ့ဒီနေရာမှာဦးဇင်းတို့ရပ်ထားခဲ့တယ်ဒါတော့မြတ်စွာဘုရားက ရောဟိနေမြင့်ရဲ့နဲ့ပတ်သက်ပြီးတော့ဒီစစ်ပွဲကဒါအကြီးကျယ်ပဲတိုင်းပြည်ရဲ့အင်အားနဲ့ကြည့်မယ်ဆိုရင်သူတို့ဖြစ်မဲ့စစ်အင်ဟာအမတန်ကြီးကျယ်တယ်ဒါတော့အမျိုးပြုတ်မလောက်သေးမဲ့စစ်ပွဲကြီးကိုမြတ်စွာဘုရားလာပြီးတော့ညာတထသင်္ကဟဆိုတာရှိတယ်မိမိရဲ့ဆွေများမျိုးများကိုဆွေမျိုးတို့အတွက်ကြင့်ကြံရတာဘုရားတို့ရဲ့ကျင့်စဉ်တစ်ခုပဲ ဆွေမျိုးဆိုတာဟာကိုယ့်ရဲ့သွေးရင်းသားရင်းကိုပြောတာမဟုတ်ကိုယ့်ရဲ့လူမျိုးတူ community ကိုပြောတာတက်ကြသားကွယ်မင်းသားတွေအားလုံးဒီသူ့ရဲ့ဆွေမျိုးတွေနော်ဒါတော့ကောလိယဘက်ကလည်းပဲသူတို့အမျိုးတွေဒါတော့သူတို့အမျိုးနှစ်ခုလုံးဟာတေတော့မဲ့ဆဲဆဲပေါ့စစ်ပွဲကြီးဖြစ်လို့တေကြတော့မဲ့ဆဲဆဲမှာမြတ်စွာဘုရားသွားပြီးတော့မကယ်လိုက်ဘူးဆိုရင်ဒါသူတို့အမျိုးတွေမျိုးပြုံးတော့မှာဒါကိုသွားပြီးတော့မိမိတို့ရဲ့အမျိုးအတွက် နော်လူမျိုးတွေပြုံးပြီးတော့မသေးကုန်ရဖို့အရေးကိုတနေ့စစ်ပွဲကြီးမဖြစ်ဖို့အရေးမြတ်စွာဘုရားကသွားပြီးတော့ငြိမ်းချမ်းရေးတရားဟောတာဒါတော့တစ်ခါတစ်ခါမှဘာသာရေးနဲ့နိုင်ငံရေးတနေ့ဘုန်းကြီးနဲ့နိုင်ငံရေးကမဆက်ဘူးလို့ပြောလို့ရတယ်လို့တခါတလေကြတော့လည်းဆက်တယ်အခုဘုရားကိုယ်တိုင်စစ်ပွဲတဲ့ဝင်ရတာကိုကြည့်ဘယ်သူညင်းမလဲဒါနိုင်ငံရေးမဟုတ်ဘူးလို့ဘယ်သူပြောမလဲ တခါတလေဘုန်းကြီးတွေမဝင်ဘူးမဝင်ပေမဲ့ဝင်ခေါ်တယ်ကဲရှင်ပြလှုပ်ပါအောင်ဟောဘုန်းကြီးတွေပါသွားတယ်မလို့တဲ့ဘက်ကဘုန်းကြီးနဲ့နိုင်ငံရေးဘာဆိုင်လို့လဲဆိုပြီးတော့စကားပြန်ပြီးတော့ထောက်တယ်ဆိုတော့တခါတလေမှလိုအပ်ရင်ဝင်သိရင်ဝင်ကိုဝင်ရတယ်အခုဖះကိုနိုင်ကကိုမှအရေးကြီးလို့ဘသူမှမခေါ်ပဲတယောက်တည်းနဲ့အရေးတကြီးဇန်စီးပြီးတော့မှကြွလာတာ ဆက်ဖြစ်တော့မှာနည်းနည်းလေးပဲလိုတော့တယ်လက်မတင်လေးပဲဒါတော့ဒီကိစ္စနိုင်ငံရေးမဟုတ်ရင်ပါလဲကဲနှစ်နိုင်ငံအရေးစစ်ပွဲအကြီးအကျယ်ဖြစ်မှာအဲ့တော့ဝိဇ္ဇနုဝိဇ္ဇနုရွာမှာဝိဇ္ဇနုမရှိပါဝိဇ္ဇ88ခုနှစ်ကမန္တလေးမှာရှိတယ်ဘာဖြစ်တယ်လဲဆိုတော့တိကြတဲ့အတိုင်းပဲတစ်ဖက်ကဆန္ဒပြတယ်တစ်ဖက်ကတံမြန်တပိတ်ဆိုပြီးတော့ဒါတွေက ဟိုနေရာဒီနေရာတွေမှာလုံနေကြတာနှစ်ဖက်လုံးကအားပြိုင်နေတယ်လို့ဖြစ်တော့ရူမတ်စ်ကတိတ်ကြောက်စရာကောင်းတယ်ဟိုမှာပြောတဲ့အတိပ္ပယ်ကတစ်မျိုးဒီမှာပြောတဲ့စကားတစ်မျိုးနှစ်ခုကိုခွဲပြစ်လိုက်တာဥစဉ်တော့ပါဠိလိုခေါ်တော့ဗေဒဥပ္ပယ်လို့ခေါ်တယ်ဗေဒဆိုတာခွဲတာဥပ္ပယ်ဆိုတာနီလန်ပြည့်ရင်ဆိုတော့အခါကျတော့အင်းနဲ့အားနဲ့တဏ္ဍာန်လုံးဆန္ဒပြနေတဲ့ချိန်ခါမှာဟိုမြို့ဘက်ကလူကို ဟိုးဘက်ကသာစီကလူတွေကအခုဒုတ်တေဓာတွေနဲ့တံပြန်တပိတ်ဆိုပြီးခြေတက်လာပြီသူကမြို့မှာတရင်လွတ်လာမြို့ဆိုတာအင်အားကြီးတယ်ဒါတော့ဟာဒီကောင်နဲ့တံပြန်တပိတ်ဆိုရင်တို့ကသူတို့ထက်ပိုပြီးတော့တံပြန်မယ်ဆိုပြီးတော့ရွာကိုအရှိကရောနောက်ကရောဒီလိုဝိုင်းလာတာဒါတော့သူကစက်ကြောင်းနှစ်ခုဖွင့်ပြီးတော့ဝင်လာတာဒါကိုဘုန်းကြီးတွေကသိတော့ဟာမဖြစ်ဘူးဒီတိုင်းသာဆိုတော့လူတွေတခါတည်းတေးကြတော့မယ်ဆိုပြီးတော့ရွာကဘုန်းကြီးတွေရောမြို့ပေါ်ကလူလေးစားတဲ့ ဇရသမတော်ကြီးတွေကအကုန်လုံးကားတစ်စင်းပေါ်မှာဝန်းပွင့်နေတက်ပြီးတော့ရှေ့ရောနောက်ရောဟိုဘက်ဒီဘက်ထိတ်ဟိုဘက်လူအုပ်ကြီးနဲ့ဒီဘက်လူအုပ်ကြီးနှစ်ခုကြားထဲမှာဘုန်းကြီးတွေရောက်သွားတာမင်းတို့ဘက်ကလည်းပြန်ဆုပ်ရွာဘက်ကလည်းပြန်ဆုပ်အဲ့ဒါလိုခံရတာဟာဟိုဘက်ကလည်းပဲတခါတည်းထုမဲ့ပြုတ်မဲ့နဲ့လက်လုံဘုံနေနဲ့တခါတည်းအဲ့ဒါလိုထိတက်လာတာဘလောက်ထိဖြတ်တယ်မှတ်တယ်ဒုတ်တိဓာတ်တွေနဲ့ကြောက်စရာကောင်းလိုက်တာလေဦးဇင်းတော့မသိဘူးတခါတည်းဒါတော့ ဟောဘက်ကလည်းပဲဒိုးတပိတ်မှောက်တာကိုတံမြန်တပိတ်ဆိုတော့ဟောဘက်ကမြို့ဘက်ကဆင်းလာတယ်အင်းနဲ့အားနဲ့ဒါတော့ရွာဘက်ကိုပြောတဲ့အခါကျတော့ဘယ်လိုပြောတယ်လဲဆိုမြို့ကလူတွေမင်းတို့ရွာကိုလာပြီးမီးရှို့ဖို့လာတာမင်းတို့မခံနဲ့ရူမတ်ကဒီလိုကိုရွာတော့ဘယ်သူကအရှုတ်ခံမှာလဲဒါတော့ရွာတွေကလို့ငါတို့ရွာတော့အရှုတ်မခံဘူးဆိုပြီးအဲ့မှာသူတို့လက်တုံးနဲ့ဓာတ်နဲ့ထွက်လာတာဆိုတော့ရွာရွာနဲ့မြို့ကိုအဲ့ဒီလိုတိုက်ပြီးတော့ဒီကိစ္စကိုဘုန်းကြီးတွေတိခင်လို့ဘုန်းကြီးတွေကချက်ချင်းတခါတည်း အကြောင်းကြားပြီးတော့နယ်ကနေပြီးလေးစားရတဲ့ဇရော်ကြီးတွေကို၌ကကားပေါ်မှာတက်ခါရမြို့နယ်မှာတာဝန်ရှိတဲ့ဇရော်တွေလည်းပဲအကုန်လုံးလာကားပေါ်မှာဝန်းပွင့်နေတင်ပြီးတော့ဟောဘက်နဲ့ဒီဘက်ကြားထဲမှာဘုန်းကြီးတွေကကြားထဲမှာသွားဝင်ပေးရတာအဲ့ဒါဘုန်းကြီးတွေကနေဝင်ပြီးတော့အကုန်လုံးဟောဘက်ကိုလည်းပြန်ဒီဘက်ကိုလည်းပြန်ဆိုပြီးတော့မှငါတို့အားလုံးတာဝန်ယူတယ်မဖြစ်စရာဘူးဆိုပြီးတာဝန်ယူလိုက်လို့အဲ့ဒီတော့ငါသွေးချောင်းမစီတာတို့မဆိုဦးဇင်းတို့ရွာလည်းအခုပြာပုံဖြစ်လောက်ပြီအဲ့ဒါတော့ရွာလူကပြောတယ်တဲ့ တော်သေးတယ်တဲ့ငါတို့အဲ့ဒီမဖြစ်ခင်လေးရွာထိပ်ကကိုမျိုးရှင်သွားတယ်လို့သူကိုမျိုးရှင်မတင်ရင်ငါတို့ရွာမီးပြကြပြီတဲ့ကဲဒီဖြစ်မဲ့အရေးဒုတ်တစ်ပြက်ဓာတ်တစ်ပြက်ဖြစ်မဲ့အရေးကြားထဲမှာရောက်သွားတာကဘုန်းကြီးတွေကျေးဇူးတင်တော့ကိုမျိုးရှင်အဲ့ဒါလို့လူတွေကတစ်ခါတလေကြတော့ကိုမျိုးရှင်တင်ခင်လို့တဲ့မတင်ခင်ရွာမီးလောင်ပြီတဲ့အဲ့ဒီချိန်တုန်းကဘယ်ကိုမျိုးရှင်မှလည်းမတွေ့ဘူးဘုန်းကြီးတွေပဲရှိတယ်အဲ့ဒီတော့အဲ့ဒါလို့ဝေရတာလေးတွေရှိတယ် ဒါတော့ဒီအချိန်မှာဒါဘုန်းကြီးတွေကြည်နေလိုက်စမ်းပါလားဘယ်လိုမြင်မလဲဘယ်လိုဖြစ်မလဲဘယ်သူဘယ်ဘယ်သူကမှဩဇာအာဏာမရှိတော့ဘူးစစ်တပ်လည်းမရှိဘူးရဲလည်းမရှိဘူးရက်ွက်ရှိတဲ့ဘုန်းကြီးတွေကနေအုပ်ချုပ်နေရတဲ့အချိန်ခါမျိုးတက်ပြစ်နေတဲ့အချိန်ခက်ပြစ်နေတဲ့အချိန်ကြီးဘယ်လိုဖြစ်ကုန်မလဲဆိုတာစဉ်းစားတာကြည့်တော့ဒါကြောင့်ဘုန်းကြီးများဟာအခုလိုနေရာမျိုးမှာငါတို့နဲ့မဆိုင်ဘူးဘုန်းကြီးနဲ့နိုင်ငံရေးဘာဆိုင်လို့လဲဆိုပြီးတော့ဦးဇင်းတို့ဘုန်းကြီးတွေကနေပြီးတော့မှလက်ရှောင်ပြီးနေကြည့်လိုက်စမ်း ကြံတာဘာဖြစ်သွားမလဲနော်ဘုန်းကြီးတွေအတုပလိုက်လို့ကိုဆုံးမှာမဟုတ်တော့ဆုံးလဲစားမှာမဟုတ်ဘူးအကုန်လုံးသေလို့အဲ့လိုဖြစ်ကုန်မှာဒါတော့အခုမြတ်စွာဘုရားလည်းအဲ့ဒီလိုပဲအခုဟိုဘက်နဲ့ဒီဘက်နှစ်ပြည်တောင် အမျိုးတွေကြီးပဲဆက်ဖြစ်တော့မယ့်အရေးကိုအကြည့်အကျယ်ဖြစ်မှာနော်အမျိုးပြောင်းလောက်အောင်တတ်မှာအဲ့ဒါလောက်ဖြစ်မဲ့အချိန်မှာမြတ်စွာဘုရားရောက်လာပြီးတော့ဖြစ်ရတဲ့အကြောင်းရင်းက အခုနကရေလူတဲ့ကိစ္စနဲ့ပတ်သက်ပြီးဖြစ်တာဒါတော့ရေလူတဲ့ကိစ္စနဲ့ပတ်သက်ပြီးဖြစ်မှာဖြစ်တဲ့အတွက်ကြောင့်ရေဆိုတာဘာမှမတန်ဘူးလူတွေရဲ့မျိုးနွယ်စုဆိုတာတက်ကြမျိုးနွယ်စုအာတံဗိန္ဒခတ္တရမင်းမျိုးဆိုပြီးတော့ဟိုးကဘာဦးအစကစပြီးမျိုးဆက်နဲ့ဆင်းတာလာဒီမျိုးမင်းသားမင်းကြီးမင်းသားမင်းမျိုးတာကီဝေမင်းမျိုးတွေကဒီစစ်ပွဲကြီးကြောင့်မျိုးပြုံးသွားနိုင်တယ်ဒါကြောင့်ဘာမှအဖို့မတန်တဲ့ရေအတွက်ကိုအဖို့မဖြတ်နိုင်တဲ့ဒီလူတွေရဲ့သွေးတွေနဲ့ဘလို့ ဘာကြောင့်မလို့လဲမှာလဲဆိုပြီးမြတ်စွာဘုရားကအဲ့ဒီလိုထောက်ပြတယ်ဟောပြောတယ်ဟောပြောတဲ့အခါမှာဆွေတွေမျိုးတွေအချင်းချင်းအဲ့ဒီလိုမျိုးမငြင်းမတက်မတန့်ဖြစ်ပြီးရံဖြစ်မယ်ဆိုလို့ရှိရင်ဒီရံပွဲကြီးတွေကဘယ်တော့မှမဆဲဘဲနဲ့ဇက်တက်ဇက်တက်အဲ့ဒီလိုသွားတတ်တယ်တဲ့ဆိုလိုတာကဒီဒီတစ်ခုတည်းမဟုတ်ဘဲနဲ့နောက်ထပ် ပြန်ပြီးတော့ကြံခဲ့တဲ့သားစဉ်မြေးစစ်ကလည်းအဖေတို့လက်ထက်ကဟာကိုသားကဆက်သားကလက်ထက်ကဟာကိုမြေးကဆက်အဲ့ဒါလိုဖြစ်သွားတတ်တယ်။ဒါတော့အမျိုးဟာဘယ်တော့မှမတက်နိုင်ဘူးဆိုလို့ရှိရင်ဒီလူတွေရဲ့အကျိုးစီးပွားတွေဆုတ်ယုတ်ပြီးတော့မှအမျိုးပါပြတ်တတ်တယ်။ဒါကြောင့်ဗာမုတ်တဲ့ဟာလေးကနဲ့နော်ရန်ညှိုးထားခဲ့လို့ကျိုးပင်မှာနေတဲ့ကျိုးပင်ဆောင်နတ်ရဲ့ဝက်ဝယ်ရဲ့ဒီကဘာကကြီးတည်တည်တည်သမျှကာလဘလို့ရန်ဖြစ်ခဲ့ဘူးတယ်ရန်ညှိုးတွေဖြစ်ခဲ့ဘူးတယ်ဆိုပြီး မြတ်စွာဘုရားကအဲ့ဒီမှာယံဖြစ်ချင်းကြောင့်အချင်းများချင်းကြောင့်ပစ္စည်းရပုံကိုမြတ်စွာဘုရားစပြီးတော့ဟောတယ်။ပါဠိလိုတော့ဖန္ဒနာဇတ်လို့ခေါ်တယ်။အဲ့တော့ဒီဇတ်ထဲမှာတခါတော့ကပုံနာတယောက်ကယထာလောက်တဲ့လက်သမားပေါ့နော်ယထာဆိုတာကဂျုံဂျုံချောင်းချောင်းပြေးတဲ့ယထာပြောတာမဟုတ်ရှေ့တုန်းကမြင်းယထာပြောတာဒါတော့ဒီမြင်းယထာတွေလှုပ်ပြီးတော့ ရောင်းတဲ့လက်သမားကပုံနာတယောက်ကလက်သမားလုပ်တယ်ဆိုပါတော့အဲ့ဒီချိန်ခါမှာတောကြီးတတော်ထဲမှာဝက်ဝန်တကောင်ကစားပြီးတိုင်းစားပြီးတိုင်းဘက်ကလေးလေးပြီဆိုရင်ဂျုတ်ပင်ကြီးအောက်မှာသွားသွားပြီးတော့အိတ်တယ်ဒါတော့တနေ့သောအခါကာလမှာသူကအဲ့ဒါလိုစားပြီးအိတ်နေတဲ့အချိန်ခါမှာလေပြင်းတိုက်ပြီးတော့အမှတ်မတင်ခိုင်းကြီးတစ်ချိန်ကကျိုးကျသွားတာကျိုးကျတော့သူ့ပေါ်မှာအရှိန်နဲ့ကျလိုက်တယ်ဆိုတော့တခါတည်း ခန္ဓာကိုယ်တော်တော်နာပုံပေါက်တယ်အဲ့ဒါတော့ဗျုံဆိုသူလဲထပြီးလန့်ပြီးပြေးသွားတယ်သူထင်တာကတော့သူ့ကိုကြားတော်လကောင်ချင်းသစ်တော်လကောင်သူအိတ်နေတာကိုဝဲအုပ်တယ်လို့ထင်တာအဲ့ဒါကြောင့်သူလဲအတင်းပြေးတာပဲပြေးပြီးတဲ့ခါကျတော့သူတော်တော်လေးမောလောက်ပြီတော်တော်လေးပြေးလို့အရှိန်နဲ့ပြေးလို့တော်တော်မောလောက်ပြီဆိုတဲ့ခါကျမှမတ်တက်ရနောက်ပြန်လှည့်ကြည့်တာဝုတ်ဝင်ပြေးတာတွေ့ဘူးလားဝုတ်ဝင်ကပြေးနိုင်သမျှပြေး ပြေးပြီးလို့ရှိရင်အဲ့ဒီပြေးတဲ့နေရာနေဒီတိုင်းမကြည့်တော့မတ်တက်တယ်လို့ဗရက်ထောင်ပြီးတော့ကြည့်တာကြည့်လိုက်တော့သူ့နောက်မှာဘာမှမတွေ့ဘူးဘာမှမတွေ့တော့မကျင့်တတ်ဘူးငါ့ကိုဒီလိုတခုခုနော်လှုပ်လိုက်ပါလေးနဲ့ငါနောက်ကြည့်တော့ဘာမှမတွေ့ဘူးဆိုတော့သူကပြန်သွားတယ်ပြန်သွားပြီးတော့ကြည့်တော့ဘာချီရမှလည်းမတွေ့ဘူးတွေ့တာဂိုင်းပဲတွေ့တယ်တက်ဂိုင်းကြီးတွေ့တယ်ဆိုတော့အဲ့ဒီမှာသူကဘာသွားထင်တယ်လဲဆိုတော့ငါကဒီနေရာလေးမှာ နေခင်းနေလေလာပြီးအိတ်ယုံမဲ့အိတ်တာဆိုတော့ဒါဂျိုးပင်ဆောင်တဲ့လက်ချက်ဖြစ်မယ်ဒင်းသိစေရမယ်ဒင်းရဲ့အရွက်ကိုလည်းငါမစားဘူးဂိုင်းကိုလည်းမချိုးဘူးဒင်းရဲ့အသီးအရွက်အပွင့်ဂိုင်းဘာမှ မချိုးမဖက်မစားပါပဲလေနဲ့ဒင်းအရက်ကလေးခိုးတာတောင်ဒင်းကမနာလိုဘူးဒင်းသိစေရမယ်နော်အဲ့တော့ နှစ်ရက်သုံးရက်အတွင်းမင်းအပင်ကအမြင့်ပါနှုတ်ပြမယ်ဆိုပြီးတော့နော်ဝဝတွေကသူတို့ရဲ့နယ်ပယ်ကိုမှတ်တယ်လို့မျိုးအဲ့ဒီအပင်ကြီးကိုဂျိုးပင်ကြီးကိုဗရတ်ထောင်သူ့ရဲ့လက်ဝါးကြီးအကုန်ခုတ်ပြီးတော့မှကုတ်ချတာကြားတို့ဝက်ဝဲတို့ချင်းသစ်တို့ဆိုတာသူတို့နေတဲ့ area တွေမှာသူတို့ရဲ့ boundary တွေမှတ်လို့ရှိရင်အဲ့ဒါလိုမှတ်တဲ့သဘောရှိတယ်တက်ပင်တွေမှာကုတ်ရကြီးတွေရှိတယ်အခွန်တွေကိုကွာလို့ကြားလဲဒီလိုပဲကုတ်တာပဲဒါတော့ဦးဇင်းတို့တောတွေပါတယ်တော့လို့တက်ပင်တွေမှာကြားကုတ်ရဝက်ဝင်ကုတ်ရရှိရင်သတိထား ဒေါသလည်းမပါပါဘူးဦးဇင်းတို့ကဒေါသမရောက်ဘူးအဲ့ဒါသတိထားရတယ်ကုတ်တဲ့တက်ခွန်တွေကစိုးနေတယ်ကုတ်တာမကြသေးဘူးဆိုရင်ဒီနားမှာရှိတယ်ဒါဝဝနဲ့တိရစ္ဆာန်တွေထုံးစံပဲဒါတော့ဝဝကအဲ့ဒီလိုမျိုးဗရက်ထောင်ပြီးတော့အဲ့လိုတစ်ပင်ကြီးကိုလက်တခါတည်းပါဇက်တင်နဲ့ကိုက်လက်သေးကုန်နဲ့ကုတ်ချပြီးတော့သူကသွားတယ်အခွင့်ဆောင်တယ်အဲ့ဒီလိုအခွင့်ဆောင်တဲ့အချိန်ကမှမှအခုနကပုံနာကသူ့အလုသမားနှစ်ယောက်ခေါ်ပြီးတော့ဒေါဇက်အထိ လက်နဲ့လာဒေါသကမှတစ်ဆင့်လူကြီးပဲတစ်ခါတော့တဲ့ဝင်လာတယ်တက်ရှာဖို့အဲ့တော့တက်ရှာတော့အဲ့ဒီနားမှာသူကတွေ့လိုက်ပြီဒီလူတွေကလက်ထက်မှာပစိမ့်နေဓားတွေနော်ရဲတဲ့နေနေဆိုတော့တက်ရှာတာပဲဖြစ်မယ်ဆိုပြီးတော့အဲ့တော့အမောင်တို့လက်ထက်မှာလည်းပစိမ့်နေရဲတဲ့နေဓားတွေနဲ့ဘာလို့ကြမလို့လဲဆိုတော့လူတွေကစဉ်းစားတယ်ဟာဒီဘုဝဉ္ဇစကားပြောတယ်ထူတော့ထူဆန်းနေပြီပေါ့ဆိုတော့အဲ့ဒီတော့ပြောတယ်ဟုတ်တယ်တဲ့ဒီတော်ထဲမှာလာပြီး ယထာလုံးမလို့တက်လာခုတ်တာဟာခင်ဗျားတို့ယထာလုံးမလို့တက်လာခုတ်တယ်ဆိုလို့ရှိရင်တော့ဒီပြင်ဗရောက်တို့တက်ရတို့အင်ဂျင်တို့ပြင်းကရိုးတို့ရှာမနေနဲ့ခင်ဗျားယထာလုံးတဲ့အခါမှာဂျိုသားဟာအကောင်းဆုံးပဲအဲ့ဒါလို့ပြောတာအဲ့တော့ဟာကျိုးကကျိုးပင်ဘယ်နာရှိမလဲကျိုးတို့ဒီတော့တဲ့မသိဘူးဆိုတော့ဟာလွယ်လွယ်လေးပဲကျိုးပင်ဒီနားလေးတွေရှိတယ်ငါလိုက်ပြမယ်ဆိုတော့ဝိုးဝဉ္ကြီးကအဲ့ဒီပုံနာကိုတက်ခုတ်မဲ့ပုံနာကိုခေါ်သွားပြီးတော့ဟာတာကျိုးပင်မယ် ခင်ဗျအဲ့ဒီဘင်းကြီးကိုခုတ်ပြီးတော့မှယထာလုတ်ပြီးတော့ဆိုပြီးတော့ယထာဒဇင်းလုံးစာအဲ့ဒီဟာနဲ့လုတ်ဆိုပြီးတော့သူကပြောပြီးတော့ထွက်သွားတာထွက်သွားတော့အဲ့ဒီတော့အခုနကတက်ခုတ်မဲ့၃ယောက်က အမြင်ရင်ကစာခုတ်ပြီးခုတ်တော့ဒေဗင်စောင့်တဲ့ကအဲ့ဒီမှာပြောတာငါကသူ့ကိုဘာမှကလည်းမလုပ်ရဘူးနော် သူ့ဘာသာသူတဘာဝအရာလေတက်လို့ဂိုင်းသူ့ပေါ်ကြိုးကြတာကိုငါလုတ်တယ်လို့ထင်မှတ်ပြီးတော့ငါနေတဲ့ဗိမ္မာဓာတုတွေကဗိမ္မာနော်ငါနေတဲ့ဗိမ္မာတိုရိမို့လူလူပြောရင်ငါအိမ်ဒါလာဖြစ်တာပဲဒါတော့ငါကမလုပ်ဘဲနဲ့ငါကိုငါရဲ့ပစ္စည်းရပစ္စည်းကြောင့်ကိုမင်းလုတ်သလိုမင်းလည်းငါလိုပစ္စည်းစီရမယ်ဆိုပြီးတော့သူကလည်းတခါပြန်နီးလန်းရှာတယ်အဲ့ဒါတော့ ပုံနာတွေကနေတစ်ပင်ကိုခုတ်ပြီးတော့နေတဲ့အချိန်တစ်ပင်ကြီးလဲတဲ့အချိန်ကျမှဟာခင်ဗျားတို့ဘာလုပ်ကြတာတော့သူကလည်းဘေးနားနေလူရောင်ဆောင်ပြီးတော့ခီးသွားတယ်လို့လို့နေမေးတော့ဟာကျုပ်တို့ယထာလုံးမလို့ကျုပ်ပင်ကြီးခုတ်တာဟာခင်ဗျားတို့ယထာလုံးမလို့ကျုပ်ပင်ကြီးခုတ်တာတော့ဟုတ်ပါပြီဒီဟာကိုယထာလုံးလို့ဒီအသယထာလုံးဖို့ကောင်းတယ်လို့ဘယ်သူကပြောလို့တုံးဆိုတော့ဟာဝတ်ဝိညာဉ်တကောင်ကပြောတာတဲ့ဒါတော့ကောင်းပြီဒါဆိုကျုပ်အကြံဆက်ပေးအောင်မယ် ခမရတော့ယထာလှုပ်တဲ့အခါမှာယထာကွတ်တဲ့အကွက်ရှိပြီလားဆိုမရှိဘူးတဲ့အဲ့ဒီယထာလှုပ်ပြီးလို့ကွတ်တဲ့အကွက်ဟာဝက်ဝင်အသာအကောင်းဆုံးပဲတဲ့ဝက်ဝင်သေးရအကောင်းဆုံးပဲတဲ့ဆိုတော့ရှင်းတော့ကတော့ဒီယထာတွေမှာ သေရည်လေးနဲ့ကွက်ရတယ်ကွက်တဲ့အခါကျတော့ဒီသေရည်ကိုအသုံးပြုတော့အဲ့ဒီသေရည်အတွက်ပြောတာယထာကိုကွတ်မယ်ဆိုရင်ဝက်ဝင်သေရည်ကအကောင်းဆုံးဒါတော့ဘယ်သေရည်ကောင်းတယ်လဲဆိုလေကုတ်ကသေရည်အကောင်းဆုံးပဲတဲ့နော် လှဲတွေမှာလှဲဦးစီးမှာတရေလေးနဲ့တုတ်ထားတာရှိတယ်နော်မြင်အောင်ပြောရမယ်ဆိုအောက်ကနှစ်ချောင်းကဒီလှဲအိမ်ကိုတင်းပြီးတော့နှစ်ချောင်းဟုတ်လို့ရှေ့ကိုထွက်လာတဲ့နှစ်ချောင်းလှဲတံလို့ခေါ်တယ်အဲ့ဒီလှဲတံကလှဲတဘိုးနဲ့ရှေ့ကကလန့်ဖြတ်ပြီးတော့ဒီလှဲတဘိုးနွားတို့ကျွဲတို့ဆွဲတဲ့ခါမှာရှေ့ကိုကျွတ်ပြီးတော့ထွက်မသွားအောင်လဲလဲတန်နဲ့လဲတဲ့ဘုတ်ကိုဟုတ်လို့ကုတ်ထားတာလေးရှိတယ်။အဲဒီကုတ်ထားတဲ့အပေါ်ဒုတ်တန်လေးတစ်ခုနဲ့ဒီလိုကုတ်တဲ့ကမှာတရေလေးနဲ့ဒီလိုရှိကနေထိန်းထားတာ နောက်ကိုလည်းရော့မသွားအောင်ရှေ့ကိုလည်းထွက်မသွားအောင်အဲ့ဒီထိမ့်တဲ့သေးကကျွဲတွေနွားတွေရဲ့ပခုံးရင်တွေလောက်ရတာပခုံးရင်တွေလောက်ရတယ်အဲ့ဒီပခုံးရင်ကပို့ပြီးတော့ very tough ဖြစ်တယ်သူက rigid မဖြစ်ဘူး rigid ဖြစ်ရင်ပြတ်ထွက်သွားတာဒါတော့ bite သားတို့ပေါင်သားတို့နဲ့လုံးလုံးမရအောင်ဒါတော့ပြင်းပြင်းဆွဲရမယ့်နေရာဆိုရင်လေကုတ်သားကပို့ပြီးတော့မှသိတယ်မဟုတ်လားလူတွေမှာဒီလိုလှုပ်တဲ့ခါ flexible ဖြစ်အောင်ဒီအရေးနာဒီအရေးကပိုးပြီးတော့မှထူတယ်ပြင်းတယ် tough ဖြစ်တယ်ဒါကြောင့်တိရစ္ဆာန်တွေရဲ့ဒီကဘိုးကောင်းကောင်းတဲ့တိရစ္ဆာန်တွေတည်ရင်အဲ့ဒီနေရာကိုဖြတ် ပြီးတော့မှယူထားရတယ်လက်နဲ့တက်လောက်ကလေးတွေလွှာဒီလိုအမြောင်းလေးတွေလောက်ရတယ်ငါ၆လို့နေလန်း၆ပြီးဆိုကြကြမှာအဲ့ဒါလေးကိုလှဲထိတ်မှာစီကုန်းအဖြစ်လောက်တယ်လက်စီကုန်းလို့ခေါ်တယ်အဲ့ဒီလိုပဲလက်တွေမှာပတ်တဲ့ခါမှာအသုံးပြုဖို့များတဲ့နေရာတွေကြတော့အဲ့ဒီလိုဂုတ်ရင်နဲ့လောက်ရတော့ ဝတ်ဝဲရဲ့ဂုတ်ရည်ကလက် လက်မှာကွတ်တဲ့နေရာမှာအကောင်းဆုံးပဲဆိုပြီးတော့အကြံပေးတာနော်ဘာကြောင့်မလို့ဂုတ်ရည်လို့ပြောတယ်လဲဆိုတာသိအောင်လို့ဦးဇင်းကနည်းနည်းချက်ပြောပြတာစာထဲမပါဘူးနော်ဒါတော့သူကပြန်မိတယ်ဟာဒီဝတ်ဝင်ကိုကျုပ်တို့ဘယ်လိုလုပ်ပြန်ဖမ်းမလဲတဲ့ဟာလွယ်လွယ်လေးပဲဒီဝတ်ဝင်ဒီတော့တည်းဘယ်မှမသွားဘူးခမရတို့အဲ့ဒီဝတ်ဝင်ကိုပြန်ရှာအဲ့ဒီဝတ်ဝင်ကိုမေးနော်ဘယ်လိုမေးရမလဲဆိုရင်ဟောဒီခမရပြောတဲ့တစ်ပင်ခုတ်ပြီးပြီ ဒါတော့ဒီသစ်ပင်ကိုယထာလှုပ်ဖို့အတွက်ဘယ်ဘက်ကဘလို့ခုတ်ဘယ်ဘက်ကိုဘလို့ဖြတ်ဆိုတာကိုကျုပ်တော့မသိလို့လာပြောပြပါဒါတော့သူ့မှာကသူများလို့လူလို့လက်မရှိတဲ့အခါကျတော့ဒီဘက်ကိုဖြတ်ဒီဘက်ကိုဖြတ်လို့ပြောစရာလက်မရှိတော့ခေါင်းလေးနဲ့နှစ်သီးလေးနဲ့ဒီလိုတုံးဖို့ဒီလိုထိုးပြမယ်နှစ်သီးလေးတင်တင်ပြီးတော့ဒီလိုတင်ပြမယ်လေကုတ်ကလေးကစန့်ငနဲ့စန့်ငနဲ့စန့်ငနဲ့သွားမယ်အဲ့ဒီလိုလေကုတ်ကလေးစန့်ငနဲ့စန့်ငနဲ့စန့်ငနဲ့သွားတဲ့ချိန်ကမှခမရတို့လေဘင်းစန့်တဲ့အချိန်အဲ့ဒီမှာဓာတ်နဲ့ခုတ်ဖြစ်အောင်ခုတ်လိုက် ဒါတော့စင်းစီတို့မော်ကိုလဲစင်းပြီးသားဖြစ်မနေဘူးလားအဲ့ဒါပြောတာခုံပြအောင်ခုတ်လိုက်တဲ့အဲ့ဒါတော့ခမရတို့ဝဲဝဲကိုတရေကိုယထာအကွတ်လုံးနော်အသားကိုခမရတို့သားတွေသမီးတွေနဲ့ပျော်ပျော်ကြီးစားပြီးတော့တဲ့ကံမကောင်းဘူးလားအကြံပေးလိုက်တာအဲ့ဒီတော့ခုနပြောရတဲ့ရုပ်စိုးနတ်ကပြောတဲ့အတိုင်းပဲအခုနကဝဲဝဲကိုရှာပြန်ပြီးတော့ခေါ် ဘယ်နာဖြတ်မလဲလို့ပြောတော့ခုနသူပြောတဲ့အတိုင်းပဲလက်ကလေးစက်တက်စက်တက်နဲ့ဒီကဖြတ်ဒီကဖြတ်လို့လုံတုံနောက်ကနေခုတ်ချပလိုက်လို့ဝဝကြီးလည်းသေးရော့ဒါတော့ယောဂုဇုနတ်ကဗိမာန်ပြစ်တယ်ဝဝငါလည်းအသက်သေးတယ်အဲ့ဒီရန်ညိုးဟာ ဟောဒီဗတ္ထကဘာတစ်ခုလုံးထိသူတို့ရန်ညိုးမပြေသေးဘူးတဲ့ခိုင်ဒါတော့အဲ့ဒီလိုနေရင်လည်းသူတို့ဘဝတွေမှာသူ့ကိုပြန်ပြီးတော့ revenge ဖြစ်ဖို့အတွက်ကိုလှုပ်ဖို့အတွက်ကိုသူတို့ရဲ့စိတ်ထဲမှာနောက်ဆုံးစိတ်ကလေး ဘဝကူးကနေမှာအဲ့ဒီစိတ်အမြဲတမ်းရှိတယ်ဒါတော့ဘဝတွေတွေ့တိုင်းတွေ့တိုင်းသူတို့ကရန်သူအဖြစ်နေပဲတွေ့တာဘယ်တော့မှမိတ်ဆွေမဖြစ်ဘူးဒါတော့တယောက်ကိုတယောက်တညီမုတ်တညီနဲ့လက်စားချေရင်ကနေကဘာတွေအဆက်ဆက်အဲ့ဒါလိုကျော်လွန်ပြီးတော့သွားတာဒါတော့ကဘာကြီးနဲ့ချီပြီးရန်ညိုဖြစ်တာဟာအเจ้าကိုရှာကြည့်တော့ဘာမှမဟုတ်ဘူးလေတိုက်လို့တက်ကိုင်းကျိုးကြတာကနေတန်တရားရှင်နေကြတာနော်ဒါတော့မြတ်စွာဘုရားအဲ့ဒီမှာပြောတယ် အချင်းချင်းတွေဟာရံဖြစ်ကြပြီဆိုလို့ရှိရင်တဲ့နော်မင်းပေါင်းတို့ဒါတို့ကမင်းသားတွေကိုမင်းပေါင်းတို့အတူနေသူလူတို့အချင်းချင်းခက်ရံဖြစ်ချင်းသည်ဥတောင်းကသည်နဲ့တူလိုက်။ကဲဥတောင်းကတာတွေ့ဘူးတော့မလားလို့။တောင်းကတော့ဘလို့နေလဲ။တောင်းကရင်ဖင်ပေါ်တာပေါ့ဗျာ။နော်။တောင်းကတော့လှတယ်ထင်လို့သူ့ရဲ့နေရမယ့်အမျိုးကအမိကိုနောက်ကိုတွဲလောင်းချထားမှ ဒွေလွတ်တိုက်နေမှမမြင်အပ်တဲ့အရာမမြင်မှာဒါတော့ तू ကတော့လူစုံတဲ့အချိန်လူလူများတော့ကို तू လှပါပြီဆိုပြီးတော့အမိကိုတခါတည်းထောင်ကော့ပြီးတော့မှကပြလိုက်တဲ့အချိန်ခါကြမှာပဲပတ်ချလဲပြလိုက်တော့ तू ဆိုအိုလူလူရှိဖော်ပြပြီးသားဖြစ်သွားတာဒါတော့မမြင်အပ်တဲ့အရာကို သူ့အနေနဲ့လှတယ်ဆိုပြီးကပြလိုက်ခါကြမှာအဲ့ဒီမှာသွားပေါ်တာဒီတိုင်းပဲအချင်းချင်းတဲ့တော့ကအတူတူနေ ညီကောင်မောင်နှမချင်းပဲဖြစ်ဖြစ်မိတ်ဆွေချင်းပဲဖြစ်ဖြစ်နော်အတူတူနေတော့သူနဲ့ကိုနဲ့အနေနည်းတော့သူ့အကြောင်းကိုဒီကိုအကြောင်းသူဒီမသိရင်လည်းအချင်းချင်းကပြောတာ哦သိမှာပေါ့နော်အဲ့ဒီတော့အဲ့ဒီလူတွေကရံဖြစ်ပြီဆိုရင်တို့အတွင်းရေးတွေကအဲ့ဒီမှာစပေါ်တာပြောတာအခုကြည်နော်ကောလိယာဘက်ကမင်းသားတွေနဲ့ဒီဘက်ကကပိလူပြည်ဘက်ကမင်းသားတွေရံဖြစ်ကြတာဖြစ်တာကတောင်သူ အချင်းချင်းဖြစ်တာကနေနောက်ဆုံးကြတော့သူတို့ရဲ့ငယ်ကျိုးငယ်နာအမျိုးအကြောင်းထပြောလာတာအဲ့ဒါပေါ်တာပဲဟောတော့ငါကြားဘူးသေးတယ်ရည်တော့ရည်စရာပဲနော်တယောက်ကအိမ်တော်ရှိတယ်တယောက်ကအိမ်တော်မရှိဘူးအိမ်တော်ပြက်နဲ့တူးတယ်ဒါတော့သူတို့ကအချင်းချင်းတဲ့နေတော့ငါတို့ဒီလိုပဲပြောကြတာနော်ဒီလိုပဲအတူတူနေကြတယ်နောက်တော့သူတို့ကမိမချင်းပစ္စည်းငှားတာပြူတာကနေပြီးတော့မပေးလို့လားမသိဘူးထရန်ဖြစ်တယ်တဲ့ရန်ဖြစ်တဲ့ခါကျတော့လင်းနဲ့သားနဲ့မရနဲ့နေတဲ့ အမျိုးသမီးကဆဲတယ်ဟဲ့လင်ငန်းမဆဲတာပပစစ်စစ်ဟောဘက်ကအဲ့ဒီတစ်ချက်နဲ့ဘာမှပြန်မပြောနိုင်တော့ကြံတာတွေဆိုသူကတခါတည်းဇူးဇူးဆက်ဆက်နဲ့ပြန်ပြောတာပဲတဲ့။ရာတခါသူ့ကိုနိုင်ခြင်းဟောဘက်ကမိမဟဲ့လင်ငန်းမဒါနဲ့ကင်တုံတာ။ကြာတော့ဟိုမိမက မခံနိုင်တော့မခံနိုင်တော့သူကဘာပြောတယ်မှတ်တယ်လေ။အေးနင်တို့လိုပါမက်နဲ့မရှိပေမဲ့ငါတို့လည်းပြတ်တယ်တော့မရှိပါဘူးအေးလို့ပြောလိုက်တယ်တဲ့။ ဘလို့နီးနေလို့တော့မသိဘူးဒီတိုင်းကိုယ့်ဘာသာကိုကြတော့မခံနေတော့ပြောတာပဲနင်တို့လိုတတ်တတ်မှတ်မှမရှိပေမဲ့ငါတို့လည်းပြတ်တယ်တော့မရှိပါဘူးလေဆိုတော့ gain မပေါ်တော့ဘူးလားလို့အဲ့ဒါပေါ်တာပဲသူ့အကြောင်းဖုံးခဲ့တယ်ညအဲ့ဒီကြမှာသွားပေါ်တာဒါကြောင့်အချင်းချင်းနေတာတွေဟာအတူတူရှိတုန်းက ပြောခဲ့တဲ့ဟာတွေအဲ့ဒါလိုပေါ်တတ်တယ်ဒါကြောင့်မလို့မင်းပေါင်းတို့အတူအတူနေသူလူတို့အချင်းချင်းခက်ရံဖြစ်ချင်းသည် ဘာနဲ့တူတယ်လဲဒေါင်းကသည်နဲ့တူလာဤတဲ့အဲ့ဒါကိုပြောတာပြီးတော့သင်တို့သည်ဂင်္ဂာယမုန်နာမြစ်ရမြရောနောမိတကဲ့သို့နော်ဘုရားအိန္ဒိယပြည်ကြီးမှာမြစ်ကြီး90ရှိတယ်ဂင်္ဂာယမုန်နာအစိတဝတိတရဘူမဟိဆိုပြီးတော့ဒါတွေကသူမြစ်လက်တက်တွေကနေဒီလိုဝင်လာတာဂင်္ဂာတွေကိုရောက်သွားအဲ့ဒါတော့ဘုရားတို့ဗမာပြည်မှာကတော့အေယာဝတီဒုဒ္ဒဒုဒ္ဒဝတီကနေပြီးတော့ပန်းလောင်တို့စမုံတို့ဆင်းလာတယ်လို့မျိုးအေယာဝတီတဲ့ရောက်ရင်ရေတွေရောသွားတယ်လို့မျိုးပြောတာဒါတော့မြတ်စွာဘုရားအိန္ဒိယမှာပွင့်တော့ ဂင်္ဂါတို့ယမုန်နာတို့ရေတွေကပင်လယ်ထဲကိုဝင်သွားပြီဆိုဒီလိုပေါင်းသွားကြတာဟောမြစ်လက်တက်တွေကနေဒါတော့ဂင်္ဂါယမုန်နာရေနှစ်ခုရောသွားတဲ့အခါမှာဘယ်ရေကဂင်္ဂါဘယ်ရေကယမုန်နာလို့ရေကိုခွဲလို့မရတော့ဒါတော့ well mix ဖြစ်သွားပြီအဲ့ဒီလိုမျိုးဘယ်ရေဟာဘယ်လိုပဲဆိုတာခွဲလို့မရလောက်အောင်ကိုမိမိတို့ကညီညီညွတ်ညွတ်စီစီလုံးလုံးနဲ့မေတ္တာသက်ဝင်ပြီးချစ်ခင်စွာနေကြပါမြတ်စွာဘုရားတိုက်တွန်းတာရံမဖြစ်ကြကုန်လက် နော်ဒါဥစဉ်အများကြီးကိုချုပ်ပေးထားတာနည်းနည်းရှင်းပါဆိုလို့ညီညီရေးကိုသာအားထုတ်ကြပါဘုရားရှင်တိုင်းကလည်းညီညွတ်ရေးကိုသာချီးမွမ်းကြပါဤသာမိကိဟေဝတိခေတဗုဒ္ဓဟေတပတန်တိတံဆိုပြီးတော့ဘုရားရှင်တိုင်းဘုရားရှင်တိုင်းဆိုတာပြောရရင်တော့ဘုရားကိုအစမူသူတော်ကောင်းတို့မှန်သမျှသည်ညီညွတ်ရေးကိုသာလေချီးမွမ်းတယ်တဲ့ညီညွတ်ရေးပြစ်တာနဲ့ကြံတာတွေအကုန်လုံးပစ္စည်းမှာဒါကြောင့်ဘုရားရှင်တို့သည်ညီညွတ်ရေးကိုသာချီးမွမ်းကြပါ၏ ညီညွတ်ပြီးသူစရိုက်တရားတီးကကြင့်ကြံပါမှနိဗ္ဗာန်ရပေမည်အဲ့ဒီနေရာမှာစဉ်းစားစရာတစ်ခုရှိတယ်ဦးဇင်းတို့ညီညွတ်ညီညွတ်ပြီးသူစရိုက်တရားတီးကဒါတော့မညီညွတ်လို့စစ်ဖြစ်ပြီဆိုရင်ကာလပြစ်တယ်လို့ခေါ်တာမဟုတ်လားလို့ဦးဇင်းတို့ဂျပန်ခေတ်တွေအင်္ဂလိပ်ခေတ်တွေတုန်းကတခါတည်းဘုံတွေရှောင်းလို့ဟိုပြေးလိုက်ဒီပြေးလိုက်နဲ့ဓမြကြောက်ရတာတစ်မျိုးသဘုံကြောက်ရတာတစ်မျိုးနဲ့နေခဲ့တဲ့ဒီမှာလူကြီးတွေဆိုရင်သိမှာပေါ့ ဒါတော့မညင်ညွတ်တော့ဘူးဆိုလဲဘုန်းကြီးတွေလည်းပြင်းပြပြရပြေးရတာပဲလူတွေလည်းပြင်းပြပြရပြေးရတော့ဒုံမနဲ့တန်ကြလည်းပြေးရတာပဲပြေးရပြီဆိုတဲ့ခါကျမှတော့သူ့စီရိုက်တရားဘလို့လို့တရားကျင့်မလဲခက်ပြစ်နေပြီလေခက်ပြစ်ပြီဆိုရင်သူတော်ကောင်းတွေလည်းမရှိတော့ဘူးတောတွေတောင်တွေအကုန်ပြေးကုန်ပြီအောင်းကုန်ပြီဆိုတော့ကျင့်ကြင်ပါတယ်ဆိုတော့လည်းတရားပြမယ်လို့မရှိဘူးမရှိတဲ့ခါကျတော့ဒီမိမိကိုတင်ပြဆုံးမပေးမဲ့သူတော်ကောင်းတွေကလည်းပဲအကုန်လုံးတိမ်းရှောင်ကုန်ပြီဆိုလို့ရှိရင်နိဗ္ဗာန်ရောက်ဖို့အကျင့်ဘလို့လို့ကျင့်မလဲ တိုင်းပြည်မှာမသားရဘူးဆုံးမတော့ဒါကြောင့်ညီညွတ်မှပြီးသားမယ်ပြီးသားမှငြိမ်းချမ်းမယ်ငြိမ်းချမ်းမှတရားကျင့်လို့ရမယ်ဒါကိုဆိုလိုတယ်အဆက်ဆက်ကသူဒီလိုသွားတာဒါကြောင့်ညီညွတ်ပြီးသူစရိုက်တရားနဲ့တီးကားဆိုအဲ့ဒီကြမှာသူတော်ကောင်းတရားတွေလူတွေကကြင့်နိုင်ကြံနိုင်ရလိမ့်မယ်ကုညီနိုင်မယ်ပေးနိုင်မယ်ကနိုင်မယ်အလူတန်းလုံနိုင်မယ်တယောက်နဲ့တယောက်ကုညီနိုင်မယ်လို့ဆိုလိုတယ်တယောက်နဲ့တယောက်ချစ်ခင်နိုင်မယ်ခက်ပြစ်ပြီဆိုတဲ့အခါကျတော့ကိုယ့်အသက်ကလေးမှာကိုယ်ဖက်နဲ့ထုတ်ပြေးနေရတဲ့အချိန် သူ့လည်းကိုမယုံကိုလည်းသူမယုံ तू ကတရှို့လားတဘုံဘက်ကလားဘာလဲညာလဲမမြင်ဘူးတဲ့လူပုံဆိုးတယ်ဒါတော့လူတွေဟာတယောက်နဲ့တယောက်တောင်မယုံတောင်မယုံရတဲ့အဆင့်မှာဘယ်လိုလုပ်ပြီးတော့မိတ်ဆွေဖွဲ့မလဲဘယ်လိုလုပ်ပြီးတော့မှတယောက်နဲ့တယောက်ချစ်ချစ်ခင်ခင်နေလို့ဖြစ်မလဲလို့ဒါကြောင့်မလို့ညင်ညွပြီးစီးယုံမှညင်ညွမှပြီးသားမယ်ပြီးသားမှငြိမ်းချမ်းမယ်ငြိမ်းချမ်းမှသူတော်ကောင်းတရားကျင့်လို့ရမယ်သူတော်ကောင်းတရားကျင့်နိုင်မှနိဗ္ဗာန်ကိုရမယ်လို့မြတ်စွာဘုရားဒီလိုအစစ်စစ်ကို ပြောသွားတာเนาะစာထဲမှာတော့နည်းနည်းကြက်နေတယ်တကယ်တမ်းကအဆက်ကဒီလိုဆက်သွားတယ်အဲ့တော့မြတ်စွာဘုရားသူတို့ပြောကြပါစို့မြတ်စွာဘုရားကအဲ့ဒီအဲ့ဒီအချိန်တုန်းကအခုနကဂျိုးပင်ဆောင်နဲ့နဲ့ဝက်ဝက်နဲ့ဖြစ်တဲ့အချိန်တုန်းကဘယ်လိုလဲသိတယ်လဲဆိုရင်သူကဒီတောထဲမှာဒီရုပ်ကိုယ်စုံနာမင်းကြီးအဖြစ်နဲ့တည်ရှိနေခဲ့တဲ့အတွက်ဒီဇာလန်ကိုသူကသိခဲ့တယ်သိတဲ့အတွက်ဒီဂျိုးပင်ဆောင်နဲ့နဲ့ ဒီဝက်ဝယ်တို့ပြဿနာကိုမြတ်စွာဘုရားပြောတယ်စောစောလေးကတည်းလို့မြတ်စွာဘုရားရောင်ကြီးတော်တွေလွတ်တဲ့အချိန်ကစလို့နှစ်ဖက်သောမင်းသားတွေကလက်နဲ့တွေတော့ချထားပြီအဲ့ဒီအချိန်တုန်းကချတာကတော့ဘာလဲဆိုရင်မြတ်စွာဘုရားဟာတို့ရဲ့နောင်တော်ကြီးပဲဘုရားဆိုတာလောကထဲမှာငြိမ်းချမ်းရေးတွေဟောနေတာသူတော်ကောင်းတွေဟောနေတာတို့ကဘုရားရဲ့ညီတွေအကိုတွေဆွေတွေမျိုးတွေတော်ပါလေနဲ့တို့ကဒီမှာလာပြီးတော့ဘုရားရဲ့တရားနဲ့ဆန့်ကျင်ပဲလူတွေတတ်ဖို့လာတယ်ဆိုတော့မတော်ဘူးဆိုပြီးအဲ့ဒီအချိန်ကစလို့တို့က ကိုအမျိုးကိုရှက်ပြီးတော့မှလက်နဲ့ချတာလက်နဲ့ကိုငါတို့တတ်ချင်တတ်ပြီစီဟိုဘက်ကတတ်လဲငါခံမယ်ဒီဘက်ကလဲဟိုဘက်ကလူတွေငါတတ်ရင်ငါခံမယ်ဆိုပြီးတော့သူတို့ရဲ့နောင်တော်ကြီးဖြစ်တဲ့ဖရာကိုကြည့်ပြီးတော့မှသူတို့လက်နဲ့ချတာဒါတော့ဒီနေရာမှာတခုပြောဖို့ကြံတာကဥစ္စာတော့အမျိုးတွေထဲမှာသူတော်ကောင်းတွေရှိတတ်တယ်သူမျိုးကိုမျိုးမှာကောင်းတဲ့လူတွေရှိတတ်တယ်သူ့ရွာကိုယ့်ရွာမှာသူတော်ကောင်းတွေရှိတတ်တယ်နော်ဥစ္စာတို့ဆိုရင်ဘုန်းကြီး ဘုန်းကြီးဆိုတော့ဘုန်းကြီးနဲ့တော်ရမယ်မိပါတယ်ဘုန်းကြီးနဲ့ညီကိုတော်ရမယ်လူတွေဆွေတွေမျိုးတွေဟာတခုခုလောက်တော့မယ်ဆိုရင်သူတို့မှားတာနဲ့တပြိုင်တည်းရွာတွေကဟမ်ညီကတော့အကိုကတော့မောင်ကတော့နော်ဘုန်းကြီးဝဲလို့သူတို့ကဘာဖြစ်သူတို့ကတော့ဘာတွေလှုပ်လို့ဆိုတော့ဟောသူတို့ကြားတော့မလို့ရဲတော့ငါတို့မကောင်းတာလှုပ်ရင်ငါတို့အကိုငါတို့မောင်ငါတို့သားထိတယ်ဆိုပြီးတော့သူတို့တဖြည်းဖြည်းရှောင်တာတွေလည်းရှိတယ် အဲ့ဒါဘာလဲဆိုရင်ကို့အမျိုးကိုဂုံကြီးတဲ့ပုဂ္ဂိုလ်အကျင့်သီလရှိတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ထိကြိုက်တော့ဒါကိုမိမိတို့ကငါတို့ကြောင့်သူထိလို့မဖြစ်ဘူးဆိုပြီးတော့အမျိုးကိုလေးစားသောအပြင်ရှောင်ကျင်တာဒါလည်းကောင်းတာပဲအခုကြည့်တေချာသာကူမင်းသားတွေနှစ်ဖက်စစ်ဖြစ်တော့မယ်ဆိုတာကစစ်ဖြစ်တာဟာလူတတ်တဲ့လုပ်ငန်းဖျားဖြစ်တာကတတ်တဲ့လုပ်ငန်းကနေမလုပ်ဖို့ ပါဏာတိပါဒကိုရှောင်ဖို့စဟောထားတာ၅ပါးတိလဟောဟော၈ပါးတိလဟော၁၀ပါးတိလဟောဟောအကုန်လုံးပါဏာတိပါဒရှိတာပဲပါဏာတိပါဒကိုမတတ်ဖို့ဘုရားဟောတယ်ဒုက္ခတတ်တယ်ဆိုတော့ဘုရားဝါဒနဲ့သူတို့လုပ်ငန်းတွေပြောင်းပြန်ဖြစ်နေတဲ့အတွက်ဒုက္ခဘုရားကိုလေးစားသောအဖြစ်ဆိုပြီးအဲ့ဒီမှာလက်နဲ့ချတာဒါတော့မကောင်းမှုဒုစရိုက်တစ်ခုခုကိုလှုပ်တော့မယ်ဆိုရင်မိမိမှာလှုပ်ခြင်းစိတ်ပေါက်ရင်မိမိအမျိုးထဲမှာ လေးစားအပ်တဲ့ပုဂ္ဂိုလ်အဖေအမေအကိုအမဂုံသိက္ခာဝင်ခဲ့ပါ ဒေါ်ရီမို့မိမိကိုးကွယ်တဲ့သာသနာကိုငဲ့ပါမိမိသင်ပြပေးနေတဲ့ဆရာသမားတွေကိုငဲ့ပါငဲ့ပြီးတော့မှငါဒီမကောင်းဘူးလို့ရဲ့ငါလှုပ်တာဟာသူ့ကိုသွားထိနိုင်တယ်ငါတို့ဒီဗုဒ္ဓဘာသာအမိခံပါလဲနဲ့ဗုဒ္ဓဘာသာနဲ့မတင်တော့တဲ့ဤကိုလှုပ်ရင်ဒီပြင်ဘာသာမတူတူတွေကမင်းတို့တရားတွေတော့နာလိုက်တယ်သင်တန်းတွေလည်းသွားလိုက်တယ်တရားတွေလည်းအားထုတ်လိုက်တာမင်းတို့လှုပ်တာကြတော့ဒါတွေဒါတွေဒါတွေလှုပ်တယ်လို့တေချာပေါက်ထောက်လိုက်မယ် ဒါကြောင့်မိမိတို့သာသနာမိမိတို့ဆရာကိုထိခိုက်နိုင်တဲ့လုပ်ငန်းတွေမှန်ရင်မိမိတို့အခုနကတက်ကြတာကိုမင်းသားတွေလက်နဲ့ချသလိုမျိုးမိမိတို့ရဲ့မကောင်းတဲ့စိတ်တွေကိုခွာချနိုင်ရမယ်။ဒါဥစဉ်တို့ဇာလန်နဲ့မှာသူတို့ရဲ့ဖြစ်စဉ်တစ်ခုဒီဥစဉ်တို့ကြားလို့နားထောင်ကောင်းအောင်ပြောင်းတာမဟုတ်ဘူးပြောနေတာမဟုတ်ဘူး။ဥစဉ်တို့အတွက်ဘာ lesson ရမလဲဆိုတဲ့ lesson တစ်ခုယူဖို့အတွက်ဒီစာကိုဖတ်ရတယ်။ဒါတော့ဥစဉ်တို့ဒီနေရာမှာ ဘာကြောင့်မလို့သူတို့ဒီရောဟိနေမြေဟိုဘက်ကဒီဘက်ကမှာသူတို့ပါလာတဲ့ဒုတ်တွေဓာတ်တွေလက်နဲ့တွေလှန်နေမြားတွေကိုချလိုက်တယ်လဲဆိုရင်ကောင်းကင်ဘုံမှာဖရာရောင်ကြီးတို့တွေလွတ်လိုက်တယ်ဖရာဒီသူတို့ရဲ့နောင်တော်ဆွေမျိုးဖရာသူတို့လုံမှာကဒုတ်နဲ့ဓာတ်ဒါတော့ဖရာကတို့အကိုပဲတို့ရဲ့နောင်တော်ကြီးပဲလူဘဝဆိုရင်စစ်ကြမင်းဖြစ်မှာသူ့နောက်ကနေရမှာဝိုင်းနေရမှာခြံနေရမှာဆိုပြီးတော့သူ့ရဲ့ဖရာဂုံကိုလေးစားသောအားဖြင့်အဲ့ဒီမှာပထမသူတို့လက်နဲ့ချတာတနည်း ဒုစရိုက်လုပ်ဖို့ကိုစွန့်လိုက်တာဘလောက်ထိစွန့်သူတို့ဟိုဘက်ကငါတို့ကိုလာတတ်ရင် အသေးခံမယ်ဆိုတဲ့လောက်ထိစွန့်တာကိုင်းဒီစိတ်ဓာတ်မလွယ်ဘူးနော်ဒါပြောတာလွယ်တယ်ဦးဇနုကိုရှောင်ကြည့်ပါသူနဲ့ကိုနဲ့ဒီလိုဖြစ်နေပြီငါ့ကိုတိုက်ရင်ငါအသေးပဲခံမယ်လောက်ထိကိုပြတ်နိုင်သလားကိုဆရာသမားကိုဘာသာပေါ်မှာငါဒီလောက်ထိတရားတယုံကြည်မှုငါထက်တဲ့တန်တန်ရှိပြီလားမေးကြည့်မေးကြည့်ကိုဘာသာကို မလွယ်ဘူး ဒါတော့မလွယ်သေးဘူးဆိုရင်ငါတို့လုပ်ရအောင်မယ်လို့ဒါလေးတစ်ချက်ကိုမှတ်စေချင်ပါတယ်တာဝန်ပြောတာဒုဒရာတရားမှတ်ဖို့လိုသေးတယ်ဘာနဲ့မှတ်မလဲငါတို့လေးစားအပ်တဲ့ဆရာသားသာသနာကိုတော်၎င်းဖယားမြင်တာတော်၎င်းသာသနာကိုတော်၎င်းဆရာကိုတော်၎င်းမိဘကိုတော်၎င်းထောက်ထားကြတယ်အများကြီးရှိတယ်အဲ့ဒါတွေကိုထောက်ထားပြီးတော့ရှောင်လိုက်ပါတဲ့ဒါကိုပြောတာဒီနေရာလေးကပြောခြင်းတဲ့ဇလုံးပေးခြင်းတဲ့ message ကဒါပဲအဲ့ဒီတော့အဲ့ဒီနေရာမှာသူတို့ လက်နှစ်တွေကြလို့ငြိမ်းချမ်းသူတို့ရန်ညိုငြိမ်းပါပြီသို့တော်မြတ်စွာဘုရားကဆက်ဟောတယ်ဘာကိုဆက်ဟောတယ်လဲဆိုလို့ရှိရင်ဒီနေရာမှာဟာ တိုင်းရင်းပြည်ရာစကားကလေကွက်ထဲကရေလူတဲ့ပြဿနာကနေအဆင့်ဆင့်တက်ပြီးနန်းတော်တွေကိုရောက်လို့နန်းနန်းတော်ထိရောက်တာနန်းတော်ရောက်တဲ့အခါကျတော့နန်းတော်ကလူတွေကဒီတိုင်းပြည်အုပ်ချုပ်တဲ့ပုံကိုယ်တွေအဆုံးအဖြတ်နဲ့ဒီစစ်ပွဲဖြစ်ရမှာဒါတော့ဒီအဆုံးအဖြတ်ဟာနိုင်ငံတော်မှာအကြီးဆုံး လွတ်တော်ရုံးကိုတက်ပြီးတော့လွတ်တော်ရုံးကမှစစ်ဖြစ်ဖို့စစ်ကြင်ညာတဲ့ကိစ္စဆိုတော့နိုင်ငံကိုအုပ်ချုပ်မဲ့သူဒီတိုင်းပြည်ရဲ့ခေါင်းနေလူကြီးတွေပဲဒါတော့လူကြီးလုံးမဲ့ပုဂ္ဂိုလ်မှန်သမျှဒီမိမိတို့ဒီစကားတခွန်းကိုကြားတဲ့နေရာကိုတည်တည်ချာချာရောက်အောင်မလစ်လာပဲနဲ့ကွန်းဆင်းပြီးတော့မလစ်လာပဲနဲ့အစင်အစစ်စကားကလေးကြားကမျှနဲ့တယောက်ကတယောက်ကိုတဲလဲစကားမျှဖြင့်တနေ့ rumors ကိုလက်ခံပြီးတော့ judgment မလုပ်ပါနဲ့တဲ့ဒါကိုပြောချင်တာ ဒါတော့အဲ့ဒီဟာကိုလူကြီးတွေကိုတိုင်းပြည်အုပ်ချုပ်မဲ့လူတွေအဖွဲ့အစည်းမှာလူကြီးလုပ်မဲ့လူတွေတနေရာရာမှာလူကြီးလုပ်မဲ့ဆိုရင်အဲ့ဒီလူတွေနာတတိထားလို့စကားပြောခြင်းတဲ့အတွက်စင်ကြင်ညာနဲ့တဲ့ယုံကလေးအကြောင်းကိုမြတ်စွာဘုရားဆက်ပြောတာဒါဒီစေဘွဲကလွတ်တော်တဲ့လာတဲ့ကိစ္စလွတ်တော်တဲ့မှာလူကြီးတွေကြီးပဲအားလုံးတိုင်းပြည်ကနေယုံကြည်လို့မိမိဆိုင်ရာနယ်ပယ်ကနေပြီးတော့ရွေးချယ်လိုက်တဲ့ representative တွေကြီးပဲဟုတ်တယ်မဟုတ်လား ဒါလူတိုင်းပြည်ရဲ့ခေါင်းနေကြီးပဲဒါတော့အဲ့တိုင်းပြည်ခေါင်းနေသည်6မိနစ်ဖို့အရေးကြီးတယ်ဒါကိုပြောချင်တာဒါတော့သူတို့ဘာပြောတဲ့စကားကိုမစင်စားမစင်ချင်းမချင့်ချိန်ပဲနဲ့မလိလာပဲနဲ့နော်သူတို့ဘာပြောရုံများစကားကိုလက်မခံတဲ့အကြောင်းကိုဒုဒုဗဆိုတဲ့ယုံတငယ်လေးရဲ့ဇက်နဲ့မြတ်စွာဘုရားထပ်ပြီးတော့ဆက်သွားတယ်ဒါတော့ဦးဇင်းတို့ဒီဇာလန်းလေးကအလုံးသိကြပြီသားငယ်ငယ်တုန်းကဖတ်ခဲ့တာနော်ပညာစင်ကျင်မဲ့တဲ့ယုံတငယ် ဆိုတော့ဒီယုံကအုတ်ရှိပင်နဲ့ထမ်းပင်နဲ့ရောပေါက်နေတဲ့တောတစ်ခုထဲမှာသူကအစာကလေးတွေကိုရတဲ့မြဗဇာကလေးနဲ့ကိုက်ချီးပြီးတော့မှထက်လက်ကလေးအောက်မှာနေဘူးလို့ထင်ပါတယ်အဲ့ဒီအရေးအောက်မှာအရေးခိုးပြီးတော့မြက်ကလေးတွေနုနုစားနေတာအဲ့ဒီအချိန်မှာပဲသူကအကျန်းကဘာသွားစဉ်းစားမိတယ်လဲဆိုတော့ဒီအနေအခုနေများမြေပြိုရင်ငါဘယ်လိုလုပ်မလဲလို့စဉ်းစားနေတဲ့အခိုက် ဒုံးငနဲ့အဲ့ဒီမှာအုတ်ရှိတိကပြုတ်ကြဟိုဟိုတဲ့ကအုတ်ရှိတိကပြုတ်ကြတာသူစဉ်းစားတာလဲဒီမတော်လို့မြကဘာကြီးမြေပြိုကျရင်ငါဘယ်လိုလုပ်မလဲအဲ့ဒီအခိုက်မှာပဲအုတ်ရှိတိကပြုတ်ကြတော့ဒုံးငနဲ့ဆိုဟာငါထင်တာမှန်ပြီဆိုပြီးတော့အဲ့ဒီမှာထားပြေးတာထားပြေးတော့သူဘေးနားရှိတဲ့ယုံနဲ့ဟာ ဘာဖြစ်တာတော့ညာဖြစ်တာတော့ဆိုတာဟာငါ့ကိုမမင်းနဲ့ငါဖြေဖို့ကိုအချိန်မရှိဘူးဘာဖြစ်တာတော့လိုက်မေးမဖြေဖို့အချိန်မရှိဘူးဆိုလို့လေနောက်ကလူကမေးလေလေဟာနောက်ကနေတကောင်ပြီးတကောင်လိုက်လာတော့နောက်ကမြေးပြိုးတာမြေးပြိုးတာဆိုတော့ဟာဟုတ်လားဆိုတော့သူတို့လည်းနောက်လှည့်မကြည့်တော့မြေးပြိုးတာဆိုလွတ်အောင်ပြေးမှဆိုပြေးရရုံနဲ့တအုပ်ကြီးပြီးတော့ဘေးရတတဝါတွေမေးဟာဝတ်တွေတွေ့တော့မေးဝတ်တွေလည်းပြေးဟာခွေးတွေတွေ့တော့ခွေးတွေလည်းပြေးသမင်းတွေပြေးဒရေတွေပြေးဟာကြီးတွေပြေးစက်တွေပြေးစိုင်တွေပြေးကျွဲတွေပြေးနွားတွေပြေးအကောင်ကကြီးလာပြီနောက်ဆင်းမှပြေးကြားတွေလည်းပြေး အဲ့ဒီလို တခါတည်းဒီတောကြီးထဲမှာရှိသမျှအခြေနှစ်ချောင်းရှိသောတတ္တဝါအခြေလေးချောင်းရှိသောတတ္တဝါဘိုက်နဲ့တွားသွားတဲ့တတ္တဝါတွေရှိသမျှအကုန်လုံးရှိသမျှတောရင်တိရစ္ဆာန်တွေအုပ်ကြီးလိုက်ထွက်ပြေးလာတာဘယ်ဘက်ကိုထွက်ပြေးတယ်လဲဆိုတော့သမုတ်တရာဘက်ကိုထွက်ပြေးတာသမုတ်တရာကန်းကြီးဘက်ကိုထွက်ပြေးတော့အဲ့ဒီနေရာမှာမှရှင်သမင်းနဲ့သွားတွေ့တာဟာဒီဒီကောင်တွေဖြစ်လာပုံကတော့ထူးဆန်းတယ်ဘာလည်းမသိဘူးဆိုပြီးတော့မှ တခါတည်းတန့်သွားအောင်ဆိုပြီးတော့ချင်းသက်ကဟောက်ပစ်လိုက်တယ်အဲ့ဒီမှာဟောက်ပစ်လိုက်တော့ချင်းသစ်တန်ကြတော့ကြောက်တာပေါ့တန့်သွားတာပေါ့ဘာဖြစ်တာလဲဘာကိစ္စလဲဆိုတော့မေးတယ်တူတူမှငါမမေးနိုင်ဘူးမဖြစ်နိုင်ဘူးကိစ္စဘာဖြစ်လဲလဲဆိုတော့မြေပြူတယ်ဆိုလို့ပြေးတာဘာသူပြောတယ်လဲဆိုတော့ तू ပြောတာ तू ပြောတာဆိုဆက်လိုက်တာဒါတော့ကိုင်ဒီထဲမှာဘာမှမသိတော့ဆင်ကြီးမင်းအကြီးဆုံးအကောင်ထဲမှာဘာဖြစ်လို့ပြေးတာလဲဆိုတော့မသိဘူးတဲ့ကြားပြောလို့ ကြားကမင်းသိလား तू လည်းမသိဘူးတဲ့ဘာပြောလဲခုနချင်းသိမ်းမှာပြောလို့ချင်းသိမ်းမှာနင်းသိလား तू လည်းမသိဘူးဟောလူပြောတော့နွားသိနွားလည်းမသိဘူးပြောင်းတော့သိပြောင်းလည်းမသိဘူးကြံ့တော့သိလားကြံ့လည်းမသိဘူးဖွက်လည်းသိလားဖွက်လည်းမသိဘူးကြံ့လည်းမသိဖွက်လည်းမသိကြက်လည်းမသိသူတို့ကဒါတော့နောက်ဆုံးကျမှ အောက်ဆင်းတဲ့ခါကျဝက်ကလေးဝက်ကလေးနဲ့တရားတဲ့တမင်လေးမေနောက်တော့ယုံပြောတာဆိုတော့ယုံနဲ့လေယုံကလည်းအများကြီးပဲယုံလဲဟိုမေးဒီမေနောက်ဆုံးညမှာထမ်းမေအောက်အိတ်တဲ့ယုံနဲ့အဲ့ချက်မှာကိုင်လာကြစားနဲ့ဒါတော့ငါအမိတ်မရပဲနဲ့ငါရဲ့အတန်စိတ်နဲ့မရပဲနဲ့မင်းတို့ဘဲမှမပြေးရဘူးဆိုပြီးတော့ရှင်းသမျှသားကောင်းတယ်ဒီမှာရက်ခိုင်းပြီးတော့လာမဲ့ငါကြော့ပေါ်တဲ့အဲ့ဒီနေရာကိုငါသွားကြည့်မယ်ဒါလူကြီးနော် ကျန်တဲ့ကောင်တွေပြောတာ rumors ကပြန့်သွားတာဟိုလိုလိုဒီလိုလိုနဲ့နောက်ဆုံးရုံမပြန်ဖမ်းယူရတယ်ဒီကောင်လာမင်းပြောတာမဟုတ်လားဟုတ်တယ်အေးမြင်းပြောတယ်ဆိုရင်လာဟာမသွားရပါမလုပ်ပါနဲ့ချင်းသမီးအတင်းကရုပ်ကငါကြောပေါ်တက်မဲမြေကြီးမနေရငါနဲမယ်ဒီမြေပေါ်မင်းငါကြောပေါ်နဲယုံကိုကြောတင်ပြီးတော့မှအဲ့ဒီနေရာမှာထန်တော့တဲ့သွားနော်သူပြောတဲ့နေရာရောက်လေယုံကအပေါ်နဲ့ဖင်တုံနေပြီးမှနော်ချင်းသမီးကြီးရှေ့မသွားပြရစေနဲ့အာ तू ကမင်းငါကြောပေါ်မှာပဲနဲ့ငါကသွားမယ်ဆိုတော့ ဒါတော့အနာရောက်တော့ဟာကျွန်တော်မြို့မလိုက်ရဲတော့မင်းမလိုက်ရဲဒီမှာနေခဲ့ထမ်းမအောင်ငါသွားကြည့်မယ်ထမ်းလက်အောက်ကိုချင်းသစ်ကသွားကြည့်တော့ထမ်းလက်ပေါ်မှာအုတ်ရှိသီးကြောက်သွားတွေ့တယ်နော်ဒီအုတ်ရှိသီးထမ်းလက်ချောက်ပေါ်ကြာမှာတော့ဘယုံကနေမြည်ပြီပေါ့နော်ဒါတော့မင်းမြည်ပြတော့ဆိုတာဒီထမ်းဒီအုတ်ရှိသီးကြောက်ကြွေကြလို့ဖြစ်တာအဲ့ဒါကြောင့်မလို့နော်မင်းပြောတယ်မြည်ပြတယ်ဆိုတာဒီနေရာမှာမြည်လည်းမပြူဘူး မင်းလှုပ်လိုက်တဲ့အတွက်ကြောင့်အခုငါတို့သားမျိုးတွေမတော်လို့တာငါမတားရင်အကုန်လုံးသမုတ်တရားတွေကိုကြောက်အားလာနေအကုန်ဆင်းပြီးတော့သေကုန်မှာအကုန်သေမှာတတ္တဝါတွေအကုန်လုံးမျိုးပြုံးမဲ့အရေးဒါကြောင့်ရှင်သမင်းကအကုန်လုံးအဲ့ဒီကြမှာသူ့ရဲ့ဟိုးကရှိသမျှတောင်းရင်တိလိษံနေပင်လက်ကန်းစားလောက်ကိုရောက်ခါနီးအကုန်လုံးကိုသူကစက္ကနဲ့ပေးလိုက်တယ်ဟောက်ပြီးတော့မှရှင်သစ်တို့ရဲ့ဟောက်တန်နေပေးလိုက်ခါကြမှာအဲ့ဒီခါကြမှာသူလည်းငြိမ်သွားတယ်နော်ဘာမှအန္တရာယ်မရှိဘူးဆိုတဲ့စက္ကနဲ့ပေးလိုက်တာ ဒါတော့ဒီနေရာမှာနော်စဉ်းစားရမှာကရှင်သစ်ကဒီတော့ထဲမှာ तू ကဘယင်မင်းမင်းဖြစ်တဲ့အတွက်ကြောင့်မလို့ तू လည်းပဲသူတို့ rumors တွေကိုလက်ခံပြီးတော့ဟာဆင်ကြီးတောင်ပြေးလာမှာတော့ဟုတ်လောက်တယ်ဆိုပြီး तू ပါဆင်ပြစ် तू ပါသေးမှာဒါတော့ရှိသမျှတော်တယ်ရှိသမျှတားရင်တိလိษံတွေကအကုန်လုံးမျိုးပြုံးအောင်သေနိုင်မဲ့ဘေးကိုဒီရှင်သစ်မင်းရဲ့အုံနောက်တစ်ခုတည်းကနေကဲထုံးကဲတင်ယူရတာဒါကြောင့် ပြဿနာတစ်ခုဖြစ်ပြီဆိုလို့ရှိရင် crime scene လို့ခေါ်ပါပေါ့နော်ပြဿနာဖြစ်တဲ့ area ဒီနေရာဒီမြင်ကွင်းကိုရအောင်သွားပြီးတော့ကိုယ်တိုင်တော်လကောင်တို့မဟုတ်ဒီအရေးအရာနဲ့ပတ်သက်လို့ကျွမ်းကျင်တဲ့ကော်မရှင်တစ်ခုကိုတော်လကောင် ဖွဲ့ပြီးလို့အဲ့ဒီကထွက်ချစ်ကိုမရဘဲနဲ့တယောက်တည်းကနေများလူကြီးလုပ်တဲ့ပုဂ္ဂိုလ်ကဆုံးဖြတ်ရင်တန်းရေးပြည်ကအများကြီးမှားနေတယ်အမျိုးအနွယ်အတွက်အများကြီးမှားသွားနေတယ်ဒါကြောင့်မလို့ဒါကလူကြီးလုပ်မဲ့ပုံကိုယ်တွေအတွက် သင်္ကန်းစာပေးတဲ့ဇက်လန်းတစ်ခုဒါတော့ရှင်သစ်သည် လူလူပြောရင်ဘယင်ပဲဒါတော့ဘယင်ဖြစ်တဲ့ပုဂ္ဂိုလ်သည် rumors ကိုမသေးချာဘဲနဲ့ဘယ်တော့မှလက်မခံရအောင်ဒါတော့မိမိဒီယာဓုအယနေရာတစ်ခုခုမှာလူကြီးလုပ်မယ်ဆိုရင်ပထမလူပြောတဲ့ဇာတ်ကိုကြာရင်ဒါပထမလူရဲ့သတင်းမဲ့မှတ်ထားရမယ်ဒါပဲ message ပဲမှတ်တာဒုတိယဝန်လံရင်ဒုတိယသတင်းမဲ့ ဒါတော့ဒီသတင်းကိုမိမိကတေးသေးချာချာသိကျင်နေဆိုရင်တတ်နိုင်ရင်ကိုယ်တိုင်သွားကိုယ်တိုင်မသွားနိုင်ရင်အဲ့ဒီအရေးအရာနဲ့ပတ်သက်လို့ကျွမ်းကျင်တော့မှတ်ထားနော်အဲ့ဒီအရေးအရာနဲ့ပတ်သက်လို့ဒီနယ်ပယ်နဲ့ဒီ field နဲ့ဒီ subject နဲ့ပတ်သက်လို့ကျွမ်းကျင်တဲ့ပညာရှိလို့ခေါ်ဆွဲတဲ့ဟာကို commission ဖွဲ့အဖွဲ့အစည်းနဲ့သွားရမယ်။ဘာဖြစ်လို့လဲပညာရှိရင်လည်းဘာဖြစ်ခဲ့တယ်တတိချွတ်လွဲလို့တတိဖြစ်ခဲ့လို့မှားနိုင်သေးတယ်ဒါကြောင့် commission ဖွဲ့ရတာ ဖွဲ့ပြီးမှကွင်းဆင်းလစ်လာပြီးမှသူတို့ယူလာတဲ့သတင်းကိုကြည့်ပြီးမှလူကြီးလုပ်တဲ့ပုဂ္ဂိုလ်ရဲ့အမိန့်နဲ့ဆုံးဖြတ်ချက်ချရမှာဒါ judgment လုပ်ရမှာဒီနေ့ order ပေးရမှာဒါတော့ဒီယုံလေးကိစ္စနဲ့ပတ်သက်ပြီးတော့ဆင်းဒီချင်းတဲ့မင်းကြီးရဲ့သူ့ရဲ့ပညာရှိတဲ့တေချာသောစိစက်သောနော်လက်တွေ့ကြတဲ့ဆုံးဖြတ်ချက်နဲ့ဒီတတ်တော်ကိုသူကယ်လိုက်တာဒါကြောင့်မြတ်စွာဘုရားကသူ့ရဲ့ဒီဇာလန်ရဲ့အဆုံးမှာဘာပြောတယ်လဲဆိုလို့ရှိရင်ဒီ လူမိုက်တို့သည်တဲ့သူတစ်ပါးတို့ဤစကားကိုအစင်လိုက်ကုန်ဤဒီစကားလေးရှိတယ်သူများတဲ့ပြောတဲ့စကားကိုဘာမှ စင်ကြေမပေးပဲမစင်ကြေမဲ့မစူးစမ်းမဲ့နဲ့ယုံလိုက်တာကိုပြောတာအစင်လိုက်တယ်ဆိုတာဟောဟုတ်လားလို့ပြောလိုက်တာလက်ခံလိုက်တာလော်လော်လေးနဲ့ accept လုပ်လိုက်တာနော်ဒါတော့လူတယောက်ဟာပြောလိုက်တာနဲ့ယုံတယ်ဆိုရင်တေးကြတာတခုကတော့သူ့မှာအတွေးကောမရှိဘူးဆိုတာတေးကြတယ်ဒါကိုလူမိုက်လို့ခေါ်တာ နောက်ဘာပြောတယ်လဲဆိုရင်သူတို့ဘာတို့ဤစကားကိုအမျက်ဟူ၍ထင်မှတ်ကုန်၏အမျက်ဆိုတာဒီနေရာမှာမြတ်တာဆိုတာတစ်ခုနဲ့တစ်ခုအလောင်းစားမြတ်တာမဟုတ်ဘူးဒီစကားဒီအဆုံးဂိတ်ဆုံးမှန်ပြီနောက်ဆုံး ultimate truth ဆိုတဲ့သဘောမျိုးကိုပြောတာပရမတ်လောက်ကိုယူဆလိုက်တာသူပြောပြီဆိုလို့ရှိရင်နောက်ထပ်လူပြောစရာမရှိတော့ဘူးဂိတ်ဆုံးဆိုတော့ငါလည်းဝင်ပြောစရာမလိုတော့ဘူးဆိုတော့လက်ခံလိုက်တယ်ဆိုတဲ့အဓိပ္ပာယ်ပြောတာ သူပြောရင်မှန်ပါပဲသူလက်ခံရင်ဟုတ်ပါပဲသူသူယူခဲ့တဲ့တရင်မှန်ပါပဲဆိုပြီးတော့ဒီတရင်ကိုမိမိကနောက်ထပ်ပြန်ပြီးတော့မှ second thought အနေနဲ့မစဉ်းစားတော့ဘူးစေယုံနေမှာတော့ second thought ဆိုတာရှိသေးတယ်မဟုတ်လားအဲ့ဒီလိုမျိုး chance လေးတစ်ခုကိုမထားတော့တာကိုပြောတာ second opinion ဆိုတာလေးကိုမထားတော့ဘူးဒါတော့လူကြီးလူတဲ့ပုံကိုယ်တွေမှာ second opinion ဆိုတာအများတန်းထားရတယ်တနည်း plan B ဆိုတာအများတန်းရှိရတယ် ဒါဒီနေ့ဒီလိုတွေလုပ်နေဒီလိုလုပ်ရတာပဲနော်ဘယ်အရာမှာမှ plan A plan တခုတည်းနဲ့ပြီးမြောက်မယ်ရယ်လို့တစ်ထက်ချတွက်လို့မရအောင်အဲကြောင့် plan B ထားရတယ်ဒါကူဆိုလိုတာဒါတော့လူတယောက်ဟာအကြံဉာဏ်မရှိတဲ့သူအတွေးခေါ်နေတဲ့သူဟာတခုပဲစဉ်းစားတခုပဲလုပ်သွားတယ်အဲ့ဒီဟာလည်းမဟုတ်ရောမအောင်မြင်ရောနောက်ထပ်အစင်သက် plan မရှိဘူးပြီးသွားရောခံစရာရှိအကုန်ခံသေးစရာရှိအကုန်သေးလို့ဆိုလိုတယ် ဒါကြောင့်လူမိုက်ဆိုတာဟာတဲ့သူတစ်ပါးတို့ရဲ့ဇကားကိုအမျက်နောက်ဆုံးပိတ်ဇကားအဖြစ်နဲ့ဒီလိုယူဆတတ်တယ်သူတစ်ပါးတို့ရဲ့ဇကားကိုယုံကြည်တတ်တယ်ကိုအတွေးတော်ခေါ်မထဲ့တော့ဘူးဒါတော့ပညာရှိလို့မြည်ဒီကတဲ့အကျင့်တီလာကျင့်ကြံမှု morality နဲ့လည်းပြည့်စုံတယ်အကျင့်ရှိတယ်ပြီးတော့မှအတိဉာဏ်ပညာဘုဒ္ဓတာ knowledge လည်းရှိတယ်ဆိုတော့လူတစ်ယောက်မှာကလူကြီးဖြစ်ဖို့တစ်ယောက်မှာမြတ်စွာဘုရားအချက်နှစ်ချက်ပေးထားတယ်နော် လူကြီးဖြစ်ဖို့ဒီဘွဲ့ဒီဂရီတဲ့လူတွေကသတ်မှတ်တယ်ဒီလူကဘာဘွဲ့ရပြီးသားဒါတော့ဦးဇင်းတို့လူသားတွေမှာလူကြီးတယောက်ကိုရွေးချယ်တဲ့အခါမှာဗုတ်တဲ့အခါမှာမိမိတို့ကများသောဖြင့်ဘွဲ့ဒီဂရီကိုကြည့်ပြီးတော့ပေးတာများတယ်ဒါတော့မြတ်စွာဘုရားအနေနဲ့သတ်မှတ်တာဦးဇင်းတို့လောကုတ္တရာကသတ်မှတ်တာကဘွဲ့ဒီဂရီဆိုတာ this is just paper ပဲဒါကတင်ညာခေါ်တယ် တခါတလေမှာ academic ကျောင်းတွေမှာမသင်ဘဲနဲ့ဘဝကိုတဘာဝကနေထုတ်ပြီးလေ့လာလို့ပညာရှိဆိုတဲ့ဘွဲတွေပေးရတာမရှိဘူးလားရှိတယ်အများကြီးရှိတယ်ဦးဇင်းတို့ဖွေရစားဘယ်တက်ကဆိုဘယ်ဘယ် institute ကနေဘွဲရဒါပေမဲ့ဦးဇင်းတို့ဗမာပြည်မှာဖွေရစားဆိုတာဗါတယ်လေလဲသမားကစင်းမျိုးပေါ်မှာနေတဲ့လူကဲဘယ် institute တက်လဲဘယ်ဘယ်ဘွဲဘယ်ရေးတက်ကဆိုမှလည်းမသွား Oxford လည်းမသွားဘူး ဒါပေမဲ့ဦးဇင်းတို့ဘုံမှာလူမျိုးကဖို့ရစားဆိုပညာရှိပဲဒါပြည်သူကပေးတဲ့ဘွယ်တင်းကြီးတွညွတ်တဲ့ဘယ်ဘယ် honorary degree မှမဟုတ်တာပြည်သူကပေးတာဖို့ပို့ပြီးတော့ဖို့တန်တယ်တက္ကသိုလ်ဆိုတာ institute တစ်ခုကပဲပေးတာဒီလိုပုံကုမျိုးကိုတကယ်ပညာရှိခေါ်တယ်ဒါတော့ပညာရှိတစ်ခုဖြစ်ဖို့အတွက်နောက်ထပ်လိုအပ်ချက် requirement ဘာလဲဆိုရင်သူ့ရဲ့ရှေ့ကအဲ့ဒီလိုဘွယ် degree တွေကိုပေးထားတဲ့တက္ကသိုလ်ကပညာရည်တွေအပြင်လူလောကမှာအရေးကြီးတဲ့ဖြောင့်မတ်စွာကျင့်သုံးနိုင်မဲ့ morality အဲ့ဒါလည်းလိုတယ်ဒါကိုမှတ်ထားဖို့ပြောတာဦးဇင်းတို့လူကြီးတယောက်ရွေးကြတော့မယ်ခေါင်းဆောင်လုပ်တော့မယ်ဆိုရင်ပညာရှိဖို့တိဆိုင်ရာအတိပညာပိုင်းဆိုင်ရာလိုအပ်တာဒီမှန်တယ်ခေါင်းဆောင်ဖို့ရှေ့ကတဲ့တဲ့မှတ်မှတ်သွားဖို့ဖြောင်းဖြောင်းမှတ်မှတ်သွားနိုင်ဖို့အတွက်အာဂတိတရား၄ပါးကင်းဖို့အတွက်ထိုပညာအတိနဲ့လျော်ညီစွာဆုံးဖြတ်နိုင်ဖို့တိလလိုတယ်လို့ပြောတာကိုချင်းတိလမကောင်းတဲ့ပုဂ္ဂိုလ်ရဲ့အဆုံးအဖြတ်ပညာတတ်ခြင်းသည် တိတ်ကြောက်เสียကောင်းတယ်တဲ့ဉာဏ်ရှိယောက်ျားမလတ်တော့ကဆေးလွန်နာကိုဆရာနောက်ဆက်အခုခက်တယ်ပညာရှိတွေမှားပြီဆိုရင်ပညာမဲ့တဲ့သူမှားတယ်ကြောက်เสียကောင်းတယ်ဘာကြောင့်မှားတယ်လဲ morality မရှိလို့မှားတာတီလောက်မလိုက်နာလို့မှားတာဒါတော့ဒီနေရာမှာမြတ်စွာဘုရားဒီစတိုရီကနေဘာပြောတယ်လဲဆိုရင်လူကြီးတွေလုံးမဲ့ပုံကောများအရေးချင်းနဲ့ပြည်စုံဖို့လဲလိုအပ်တယ် morality နဲ့သီလနဲ့ပြည့်စုံဖို့လိုအပ်တယ်လို့အဲ့ဒီ story ကနေပြောပြတယ်ဒါဦးဇင်းတို့ယူရမယ်သင်ခန်းစာဒါတော့ယုံကလေးကနေအဲယုံကလေးပြဿနာကနေပြီးတော့မှဦးဇင်းတို့လိုက်နာရမှာသည်လောကမှာအကြီးအကဲလှုပ်သောပုဂ္ဂိုလ်များသည်လူကြီးခေါင်းဆောင်လုပ်မဲ့ပုဂ္ဂိုလ်များအတွေးခေါ်ဉာဏ်ပညာနဲ့ပြည့်စုံဖို့အရေးကြီးတယ်လို့ကိုချင်းတီလာပြည့်စုံဖို့လည်းအရေးကြီးတယ်ဆိုတာကိုမြတ်စွာဘုရားဆက်ပြီးတော့ဟောပါတယ်ပြီးတော့မြတ်စွာဘုရားကနောက်ထပ်ဇတ်တစ်ခုကိုဆက်ပြီးတော့ပြောပါတယ် သူတို့ရဲ့စိတ်ထဲမှာရှိနေတဲ့ယံနဲ့ပတ်သက်တဲ့အညိုးတွေဟာတစ်ခုပြီးတစ်ခုနော်တစ်ခုပြီးတစ်ခုသူတို့ရဲ့စိတ်တွေပို့ပို့နူးညံ့သွားအောင်ယံဆိုရင်အတန်တောင်မကြားရင်လောက်အောင်စိတ်ထဲကနေပျောက်သွားအောင်လို့မြတ်စွာဘုရားတစ်ခုပြီးတစ်ခုဇက်တဲ့ဇက်တဲ့ယောဂါကိုဆေးနေချတယ်လို့ချနေတာဆေးကိုဆရာဝန်ကနေပြီးတော့တမြုပ်ပြီးတမြုပ်တမြုပ်ပြီးတမြုပ်တိုးတိုးပြီးတော့ပေးသွားတယ်လို့ပဲကို့စ်ကိုပို့ပို့ပြီးတော့တိုးပေးသွားတာဒါတော့မြတ်စွာဘုရားကို့စ်ကနောက်ထပ်ဆေးတစ်ခုထပ်တိုက်တယ်ဒေါသယံညို့တွေပြေဖို့အတွက်အဲ့ဒါကတော့ဘာလဲဆိုရင် လူတွေရဲ့သဘာဝတတ္တဝါတွေရဲ့သဘာဝအင်အားသေးသူကိုအထင်သေးတတ်တဲ့သဘာဝရှိတယ်အဲ့တော့မြတ်စွာဘုရားဟာအင်အားသေးသူကိုခွန်အားသေးပေမဲ့ဉာဏ်အင်အားကိုတော့အထင်မသေးသင့်ဘူးဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလူတွေမှာပြဿနာဖြစ်တာဟာအထင်သေးခြင်းကလည်းစဖြစ်တတ်တယ်ဒါလေးကိုမှတ်ထားပါတယောက်နဲ့တယောက်အထင်သေးမိပြီဆိုအဲ့ဒီအထင်သေးတာလေးကစပြီးပြဿနာဖြစ်တတ်တယ်ဒါတော့ ဒီအထင်သေးမှုနဲ့ပတ်သက်တဲ့ပြဿနာကိုမြတ်စွာဘုရားတူဦးနဲ့တူဦးနော်တယောက်နဲ့တယောက်တစ်ကောင်နဲ့တစ်ကောင်တစ်မျိုးနဲ့တစ်မျိုးအနွယ်တစ်ခုနဲ့တစ်ခုသေးတယ်ငယ်တယ်ရဲ့လို့အထင်မသေးကြဘူးမြတ်စွာဘုရားကနောက်ထပ်ပြန်ပြီးတော့ဘီလုံးငှက်ကလေးရဲ့ဇက်ကလေးနဲ့ပြန်ပြီးတော့ဟောတယ်အဲ့တော့ဗာပြောတယ်လဲဆိုရင်တခါတော့ကဘီလုံးငှက်ဆိုတာပါဠိလိုတော့လတုကိကလို့ခေါ်တယ် တော့ဘီလုံးငှက်ဆိုတာဦးဇင်းကလည်းတည်တည်ချာချာမသိတာနဲ့ဦးဇင်းတို့ဒီ Burmese English Dictionary ရှာကြည့်တော့လည်းဘီလုံးငှက်ကုန်ပြမထားဘူးလက်ထဲရှိတဲ့အပြဓာန်မတွေ့ဘူးအဲ့ဒါနဲ့ပဲပါဠိ English Dictionary ကိုတခါပြန်ကြည့်တဲ့အခါကျတော့ဘီလုံးငှက်ဆိုတာတဲ့လက်တုကိကဆိုတဲ့ဘီလုံးငှက်ကဘာလဲဆိုတော့ Indian quail လို့ပြောတယ်ဆိုတော့အိန္ဒိယကငုံငှက်ဆိုတဲ့သဘောဖြစ်နေတယ်ငုံလေးပဲပြတယ်ဦးဇင်းတို့အဲဟိုတဲ့ကနေပြီးတော့မှ Wikipedia နဲ့ရှာကြည့်တော့ငုံပါပဲ ဆိုတော့ထားပေါ့ဗျာဒါပေမဲ့စာမှာပြောတာဘယ်လုံးလဲဆိုတော့ခက်သေးသေးလို့ပြောတယ်ဒါတော့ဒီငုံမှာလည်းပဲအသေးစားငုံမျိုးဖြစ်မယ်ဒီငုံကလေးကသူ့ဥကလေးကိုဒီတိလိษံနေသွားတယ်လမ်းကြောင်းမှာမြစ်ချောက်ကလေးထဲမှာဥပေါက်ဥလေးဥပြီးတော့အကောင်ပေါက်ထားတဲ့အချိန်အဲ့ဒီအချိန်မှာကလေးတွေကအကောင်ပေါက်တော့အတောင်းကမရှိသေးဘူးနီနီတိုးတိုးလေးပဲရှိသေးတယ်အဲ့ဒီအချိန်မှာဆင်အုပ်ကြီးကလာတာလမ်းတိုင်းလာတဲ့ခါကျတော့ ဒီခုနငုံမကြီးကဟာငါသားတွေတော့ဒီတိုင်းဆိုရင်ဆင်နှင်းလို့တည်တော့မှာပဲဆိုပြီးရှေ့ကနေဥဆောင်လာတဲ့ဆင်မင်းကြီးကိုလက်ဥကလေးချီးပြီးတော့သူ့သားလေးဒီနားမှာအခုမှနီနီတွေ့တွေ့ကလေးပဲရှိသေးတဲ့အတွက်သူ့သားလေးတို့ကဲတင်မှာနော်နဲမသွားဖို့အတွက်သူကအဲ့ဒါလိုတောင်းပန်တယ်တောင်းပန်တော့ကောင်းပြီနဲ့သားအတွက်ဘာမှမပူနဲ့ဆိုပြီးတော့သူကအဲ့ဒီသားလေးတွေရှိတဲ့နေရာကိုဆင်မင်းကြီးကလဲပဲခွပြီးတော့မှရက်နေလိုက်တယ်ဂျန်နဲ့ဆင်တွေကဘေးကပတ်သွားတယ် ဆင်အုပ်ကြီးတစ်ခုလုံးကလွန်သွားတဲ့ခါမှာအဲ့ဒီအခုနကဘီလုံးနှစ်မှလေးကိုပြောတယ်အေးငါတော့ငါဆင်တွေကိုနှစ်သားမနေအောင်ငါတော့လုံမိပြီအဲဟိုကာကွယ်ပေးပြီးပြီဒါပေမဲ့နောက်မှာဆင်ကြီးတကောင်ရှိတယ်တယောက်တည်းတကောင်နဲ့ကြမ်းတယ်ရမ်းတယ်အမတန်ဆိုးတယ်အဲ့ဒီဆင်ကြီးကတော့နင်တောင်းပန်လို့ရချင်မှရမယ်အဲ့ဒါတော့သတိထားပြီးတော့တောင်းပန်ပေါ့ခခရရရတောင်းပန်ဆိုတော့အဲ့ဒါတော့ရောက်လာတော့ခခရရရတောင်းပန်ပါတယ်ဒါတော့ तू ကဘာပြောတယ်လဲဆိုရင် နော်သူကမျက်လုံးလေးပြူးကြည့်ငှက်ကလေးကသေးတာဟုတ်နော်အောင်မယ်နင်္ဂါမြရာရာစစလက်မလောက်ရှိတဲ့ငှက်ကငါလူဆင်ကုန်များသူကဒီလိုငါလူဆင်ကုန်များဆင်သွားတဲ့လမ်းလာပြီးတော့နေမတော့ဆင်မကြောက်ရင်ဘာဖြစ်သွားမလဲဟောဗျာဆင်မကြောက်ရင်ဘာဖြစ်တယ်လဲဆင်မကြောက်ရင်ဖဏဖြစ်မှာပေါ့ဗျာဟုတ်တယ်မဟုတ်လားလို့ဝိသေရုံငယ်ငယ်ပြောတာမကြောက်ဘူးလားတရုတ်စားရင်ဆေးတယ်ဆင်သွားရင်လမ်းတယ်ဟုတ်တယ်မဟုတ်လား ဒါတော့ဆင်းဆိုတာတောကြီးတဲ့တွေသွားပလိုက်တာဒါတော့နင်းပလိုက်တော့အကုန်အပင်လေးကပြားချက်သွားတာဒါတော့ဆင်းမကြောက်မှတော့ဖဏဖြစ်မှာပေါ့ဒါတော့နင်းကသေးသေးကလေးကများငါလိုအကောင်ဆင်ကြီးကိုများလာပြီးတော့အမိန်ပေးရတယ်ရှိသေးတယ်နင်းသားသူများမနှင်းစေချင်ရင်မနှင်းစေရဒီပြင်းနေရသွားမွေးပေါ့ငါလိုဆင်ကိုနင်းကလာ အမိန်ပေးရတယ်များရှိသေးတယ်လာလာကြည့်သေးဆိုပြီးတော့ကမှနင်းသားငါကိုယ်တိုင်နင်းပြမယ်တဲ့တကောင်မဟုတ်ဘူးတဲ့ နင်လုံငုံလေးတွေအသိမ့်နဲ့ချီပြီးတော့ငါနဲ့တစ်ချက်တည်းနဲ့အကုန်သေးအောင်နဲ့နေနေဆိုပြီးတော့ဒီသားကလေးရှိတဲ့နေရာကိုတမင်တက်တက်သူ့ရဲ့ခြေောက်ကြီးနဲ့နဲပြီးတော့ဒီလိုကြိတ်ပစ်လိုက်တာကြိတ်ပြီးတဲ့အပြင်မှာအဲ့ဒီနေရာကိုသူကပြီးပြီလားဆိုတော့မပြီးသေးဘူးအာရပါရလမောင်းကြီးကိုဟောသလိုထောင်းကြိုးကြငှက်တွန်းသလိုအော်ပြီးတော့အဲ့ဒီငှက်ကလေးတွေတေတေပြီးတော့ပြားသွားတဲ့အပေါ်တဲ့တဲ့တဲ့ပြီးတော့သူ့ဟာကြီးနဲ့လေရှူရှူတွေပေါက်ချတာ ကောင်းသေးလားအဲ့ဒီမြင်ကွင်းကိုဘေးကနေမြင်ရမယ်ငုံပါလေဟာငါသာဆိုရင်လို့အမေတယောက်အနေနဲ့စဉ်းစားကြည့်ဒီမြင်ကွင်းကိုကိုမြင်လို့ရသလားဘခက်ထဲမှာမွေးနေတဲ့သားကလေးကိုအဲ့ဒီလိုများဆင်းနှင်းသွားရင်ဘလို့နေမလဲတို့မှုလူတယောက်ကရေးစစ်စစ်ကိုရှိတဲ့ဓာတ်နဲ့လှန်စွတ်နဲ့တခါတည်းတပ်ပြစ်လိုက်မယ်ကားနဲ့ကြိတ်တပ်ပြစ်လိုက်မယ်ဆိုရင်ကိုယ်စိတ်ထဲဘလို့ခံရမလဲဒါကိုစဉ်းစားနော် ဒါတော့အဲ့ဒီမှာငုံမလေးဟာအကြီးအကျယ်သူ့ကိုခံလဲရဒါတော့လှုပ်သွားတဲ့သူက မတော်တဆမှု purposely intentionally နော်သူရှိတဲ့နင်းပြရှူရှူတွေပေါက်ချပြီးတော့မှငါတို့လိုစင်ကိုဘသူလှုပ်နိုင်လို့လဲဆိုအောင်တဲ့သဘောမြင်တဲ့အောင်လန်ထူတဲ့အနေနဲ့လက်မောင်းကြီးကိုထောင်းအတန်အောအဲ့ဒါလိုလှုပ်ပြလိုက်တာလူတယောက်ရဲ့မျက်လုံးထဲမှာခံရသူဘက်ကရှုံးနေသူဘက်က ဘလောက်များနာကြီးခံခဲ့เสียကောင်းတယ်လဲဆိုတာစဉ်းစားကြည့်အဲ့ဒီပုံလုံးပြသွားတာအဲ့ဒီတော့နှစ်မလေးကဘာပြောတယ်လဲဆိုတော့အကောင်လေးရဲ့သေးသေးလေးကောင်းပြီအသင်စင်ကြီးလောကမှာကာယဗလအာဒီနေရတကအကုန်အပြီးမပြီးစီးနိုင်ဘူးကာယဗလတစ်ခုတည်းနဲ့ဘယ်တော့မှမပြီးနိုင်ဘူးဒါတော့ညာနာဗလပို့ပြီးတော့အရေးကြီးတယ်ဒါတော့ ဒဲငါငါကိုအကောင်သေးသေးကလေးပဲကလို့နော်တီးတီးတဲ့လက်မလောက်အကောင်လေးပဲဘာမှအားမရှိဘူးလုံနိုင်စွမ်းမရှိဘူးဆိုပြီးတော့ငါတို့ကိုအကောင်သေးတာကိုကြည့်ပြီးတော့ညံသေးတယ်ဆိုတဲ့အထင်မျိုးနဲ့အထင်သေးပြီးငါတို့ကိုတလုတ်တာဒါတော့မင်းလည်းပဲဒီမကြခင်ရက်အတွင်းဒီအကောင်သေးသေးလေးမင်းကိုဘယ်လိုလုပ်ပြနိုင်တယ်လဲဆိုတာသိရမယ်ဆိုအဲ့ဒါလိုသူကသူလည်းပဲအဲ့လိုပဲစိန်ခေါ်တာပဲစိန်ခေါ်တဲ့ခါကျတော့သူဘာလုပ်တယ်လဲဆိုရင်ကြီးကန်းတကောင်သွားမိတ်ဖွဲ့နော် ရီကန်းတကောင်ကသွားမိတ်ဖွဲ့ပြီးတော့အကြောင်းအရာပါလဲအကူညီတောင်းတဲ့ခါဒီလိုဒီလိုပဲသူဇာလန်ကိုပြောပြဒါတော့လှုပ်ချင်တာကပါလဲဘာအကူညီပေးရမလဲဆိုတော့အဲ့ဒီစင်ချမ်းကြီးရဲ့တကောင်နဲ့တောထဲမှာကြံ့နေတဲ့စင်ချမ်းကြီးရဲ့မျက်လုံးကိုဖောက်ပေးပါဒါသူ့ကိုအကူညီတောင်းတာကောင်းပြီဖောက်ပေးမယ်နော်ပြီးတော့နောက်ထပ်ရင်ရင်မဲကြီးတွေပေါ့ဦးဇင်းတို့ဗမာပြည်ဒီမှာတွေ့ဘူးမှာဒီမှာနည်းနည်းရှားတယ်စာလိုခေါ်တော့ရင်မာမဲရင်ခေါ်တယ်ရင်မဲကြီးရင်စိမ့်ကြီးတွေ အဲ့ဒီရင်စိမ့်မတကောင်ကိုသွားမိတ်ဆွေလို့နော်အကူကြီးတောင်းတယ်လောက်ရမယ့်လောက်ကဘာလဲဆိုရင်အဲ့ဒီဆင်ရိုင်းကြီးဆင်ချမ်းကြီးမျက်လုံးပေါက်ပြီးတဲ့အချိန်ကမှအဲ့ဒီမျက်လုံးအပေါက်နေရအနာဖြစ်ပြီဆိုရင်ရင်ဥပေးပါညံ့ညံ့ဥပေးတတ်နေရင်နော်နောက်တစ်ခုကနောက်တစ်ကောင်ကတော့ဘာလဲဆိုရင် ဖားကလေးအဲ့ဒီဖားကလေးကိုမိတ်ဆွေဖွဲ့အကူကြီးတောင်းတော့ဘာလုပ်ပေးရမလဲဆင်ကြီးမျက်လုံးပေါက်လို့မျက်လုံးထဲမှာပိုးလောက်တွေကြိုက်ပြီးတော့နော် ရင်ငတ်လိမ့်မယ်အစာကတော့ဟောနာဒီနာရှောက်ရမ်းစားရင်ရအောင်ပဲဒါတော့သူစာမာကရေစားလိမ့်မယ်ဒါတော့ရေစားရင်ဟောနာဒီနာသွားရင်ဖားတန်ကြရင်ဖားရှိတဲ့နေရာရေရှိမယ်လို့သူထင်လိမ့်မယ်ဒါတော့ဒီဆင်ကြီးကိုတောင်ကုန်းဘောကနေဖားတန်ပေးပါတောင်ဆောင်ရအောင်ခေါ်သွားပါအတန်ပေးပြီးတော့မတ်ဆောက်တဲ့တောင်ကပယံကိုရောက်တဲ့ချိန်ကမှ အောက်ကိုဆင်းပြီးတော့အောက်ထဲကနေអော်ပေးပါអော်ပေးရင်ဘာဖြစ်မလဲ ရေရှိတယ်ဆိုတဲ့အမှန်နဲ့အောက်ကိုဆင်းရင်တခါတည်းသိရောဒါကိုဆိုလိုတယ်ဒါကြောင့်အဲ့ဒီအတိုင်းပဲနော်ကြီးကံရဲ့ယင်ရဲ့ဖားရဲ့သုံးယောက်အကူအညီနဲ့အဲ့ဒီဘီလုံးငှက်မာလေးကအခုနပလန်အတိုင်းလှုပ်လိုက်တာအခုနဆင်းကြီးကအဲ့ဒီတောင်ထိပ်ပေါ်ကိုရောက်တဲ့ချိန်ကမှခုနဘားလေးအောက်ကိုဆင်းအော်လိုက်တော့ရေရှိတယ်ဆိုတဲ့အမှတ်နဲ့တခါတည်းရေစားတော့အောက်ကိုဆင်းလိုက်တာအိုးတောက်ကြောက်တဲ့တခါတည်းလိမ့်သေးသွားတာဆင်းကြီးတုံးလုံးပဲလေသေးတဲ့ခါကျမှအဲ့ဒီရဲ့ ဆင်ကြီးသေနေတဲ့ဆင်ကြောကုန်းပေါ်ကိုတက်ပြီးတော့မှတခါတည်းသူကလည်းပဲနော်ကိုင်းသိပြီမဟုတ်လားတဲ့အကောင်သေးသေးလေးဘလောက်အကြံကြီးတယ်လဲဆိုတာဒင်းတို့ခန္ဓာကိုယ်ကြီးသည်မြလှုပ်ရတယ်မှတ်နေတာအခုတော့အကောင်သေးသေးလေးလက်မလောက်ကောင်လေးတွေကလှုပ်လက်တာအခုသိပြီမဟုတ်လားဆိုပြီးတော့တခါတည်းဆင်ရဲ့ဒီကြောကုန်းပေါ်မှာသုံးလေးကောက်လောက်တခါတည်းလမ်းလျှောက်ပြနောက်ဆုံးဖနှောက်နဲ့ဒိုင်းဆိုပေါက်ပြီးကမှအတန်တော့ဒိုင်းလို့တော့မပါဘူးစဉ်းစားကြည့်တော့ ဒေါသနဲ့ပေါက်တယ်ဆိုတော့သူ့အတန်ကအဲ့လောက်တော့မြည်မယ်လို့ထင်တယ်ဟုတ်တယ်လေဖနှောက်နဲ့ပေါက်ပြီးတော့မှထပြန်သွားတာတဲ့နော်ဒါရဒီနေရာမှာစဉ်းစားကြည့်လူဆိုတာဟာနော်အင်အားကြီးတဲ့အခါဆွေမျိုးကြီးတဲ့အခါအနိုင်ရတဲ့အခါမျိုးမှာတေးတွယ်တယ်အားငယ်တယ်ဆိုတဲ့အရာကလေးတွေကိုအထင်မသိမိဖို့အရေးကြီးတယ် ဒါတော့လူဆိုတာဟာလည်းပဲနောက်တစ်ခုကမိမိမှာရှိနေတဲ့ဆွေမျိုးအင်အားလူအင်အားခက်မိမိပြောရင် empower man power နှစ်ခုရှိပြီဆိုရင်ကိုရှိတဲ့လူမျိုးအင်အားနဲ့ကိုရှိတဲ့လက်နဲ့အင်အားနဲ့လှုပ်လိုက်ရင်ဒုံလူတွေဒင်းတို့ဘာခနိုင်ရိုးလဲဆိုပြီးတော့မှထင်တာလည်းရှိတယ်ဒါတော့ဦးစင်းစကားလေးတခွန်းကိုပြန်ပြီးတော့သတိရတယ်အဲ့ဒီနေရာမှာ 9/11မတိုက်ခင်တုန်းကသူတို့ဘင်လာဒင်တို့အဖွဲ့ပြောတဲ့စကားလေးတခွန်းရှိတယ်နော်ကျုပ်တို့ကအနုမြူလက်နဲ့မလိုဘူးတဲ့ကျုပ်တို့ခန္ဓာကိုယ်ကအနုမြူလက်နဲ့ပဲအဲ့ဒီစကားနော်ကျုပ်တို့ကအနုမြူလက်နဲ့မလိုဘူးတဲ့ဒါတော့ကျုပ်တို့ရဲ့ခန္ဓာကိုယ်ဒီကျုပ်တို့သွေးကအနုမြူတွေပဲတဲ့ဒါတော့အခုကြည့်အမေရိကန်ကလှုပ်တဲ့လေရင်ပေါ်တက်စီးပြီးတော့အမေရိကန်တိုက်ကြီးဖြိုချပြစ်တာဘာအနုမြူလက်နဲ့ပါလဲ ဒါမှခံလိုက်ရတယ်အမေရိကန်မခံဘူးလားမြို့လေကောင်တဲတဲ့ကိုခြာသွားတာနော်ဒါတော့ government super power ဆိုတဲ့အမေရိကန်ဟာသူလည်းအထင်သေးတာပဲဒီလိုလာမယ်လို့သူတို့မတွက်ချင်မိဘူးဒါကိုရှိတယ်ဖြစ်တဲ့ကိစ္စဦးဇင်းတို့ကိုယ်ကအစိုးရထားပြီးတော့ဒီလိုကြည့်လိုက်ရတာထင်တော့မထင်ဘူးနော် ဒါတော့အင်အားကြီးသူတွေမှာဦးဇင်းတို့ပြောနေတဲ့အလှမ်းကျဲရင်လည်းပဲအလေလက်တယ်ဆိုတာရှိတတ်တယ်ဒါကလည်းသူတို့ပေးတဲ့သင်ခန်းစာပဲနော်ဒါတော့အခုဒီကိစ္စမှာလည်းပဲဦးဇင်းတို့ဒီဘီလုံငှက်မှာလည်းကိစ္စမှာဘီလုံငှက်မှာလေးတွေဒီလောက်ကြံနိုင်မယ်လို့မထင်ထားဘူးဆင်ကြီးကဒါတော့တတန်တရားလို့တသက်လုံးမှာသူအကောင်ရဲ့ခွန်အားကာယဗလာအားနဲ့ငါတို့အနိုင်ယူထားတာဆင်ကြီးကိုကြောက်နေရတယ်ဆိုတာက သူမထင်တဲ့ဒီလောက်သေးသေးကလေးရှိတဲ့နော်သူ့ရဲ့ခွားလေးလက်သေးစာတစ်ခုစာတောင်မရှိတဲ့ဒီဒီဘီလုံးငယ်မလေးကအုံနှောက်နဲ့အလုံးလုံးသွားတာဒါကြောင့်တစ်ခါတလေမှာကာယပလာအားထက် master brain ကပိုကြောက်ရတယ်နော် master brain ကပိုကြောက်ရတယ်ဘာဖြစ်လို့ပိုကြောက်တယ်လဲဆိုရင်ဒီအင်အားဒီပါဝါဒီလုပ်ငန်းဒီအဖြစ်ပစ္စည်းတွေကိုလူတွေရဲ့ဘာနဲ့စဉ်းစားထားတာလဲ အုံနောက်နဲ့စဉ်းစားထားတာဒါကိုသဘောပေါက်တာဒါကိုသဘောပေါက်တာအုံနောက်ဆိုတာတိတ်မကြည့်ဘူးဒီလောက်ပဲရှိတယ်နော်ဒါတော့ငှက်ကလေးမှာရှိတဲ့အုံနောက်လဲငှက်နဲ့ငှက်ရဲ့ scale နဲ့တွက်ကြည့်ရင်ဦးစင်းတို့အုံနောက်နဲ့အတူတူပဲဒါတော့ငှက်ရဲ့ view ဟာဘလောက်ကောင်းတယ်လဲဆိုတာဆင်ကြီးကိုတတ်နိုင်တာကိုကြည့်ပါဒါကြောင့်မင်းတို့အင်အားကြီးသူများသည်အင်အားသေးသူများကိုအကောင်ကြည့်ပြီးတော့ဘယ်တော့မှအထင်မသေးလင့်နေတဲ့မြတ်စွာဘုရားကနေပြီးတော့ ကြီးနိုင်ငယ်ညင်းမလုပ်ဖို့အဲ့ဒါကိုမြတ်စွာဘုရားသင်ခန်းစာပေးတယ်ပြီးတော့မှနောက်ထပ်ဘာပြောတယ်လဲဆိုလို့ရှိရင်ကာယဗလအားထက်ညာနာဗလအားပို့ပြီးတော့အရေးကြီးတဲ့အကြောင်းဒီနေရာမှာမြတ်စွာဘုရားမှာလိုရင်းဖြစ်တယ်နောက်တစ်ခုကဘာပြောတာလဲဆိုရင်အမတန်ကြီးမားတဲ့ရန်သူကြီးတွေကိုသေးပင်သေးတော်လဲပဲစီးလုံးမှုရှိရင် တော်လှန်နိုင်တယ်တဲ့အဲ့ဒါလည်းမှားတယ် ဒါတော့ဆင်းကိုငှက်ကကာယဗလာအာခြင်းကြည့်ပြီးတော့မှအကောင်ကြည့်ပြီးတော့မှသွားပြီးတော့တော်လှန်ရင်ဘလို့လို့တော်လှန်မလဲဒါကတနည်းပြီးတော့မှသူ့ရဲ့ဘီလုံးငှက်ရဲ့တကောင်နဲ့အားနဲ့ဆင်းကိုဘလို့လုပ်ပြီးတော့လုံမလဲဆိုတော့သူလိုချင်တာကမျက်လုံးကမ်းရမယ်မျက်လုံးမှာပြန်မကောင်းနေလောက်ပိုးလောက်တွေစားပြီးတော့မျက်လုံးလုံးဝပေါက်သွားရမယ်ဒီဆင်းကြီးကိုကြောက်ထဲကိုဆွဲချရမယ်ဒါသူတို့ရောက်ထဲမလုံနိုင်ဘူး မလုံနိုင်တော့ဒီဟာကိုအလုံးပေါင်းရင်တကောင်မှတစ်ခုစီစွန့်တယ်ဒါတော့အကြံပေးတာဒီဘီလုံးနဲ့မျိုးလုံးဖောက်တာဒီကြီးကံမျိုးလုံးပိုးလောက်ထဲတာဒီယင်မျိုးမျိုးလုံးကန်းနေတဲ့စင်ကြီးကိုကြောက်ထဲတွန်းချလိုက်တာကဖာသူတို့လေးကောင်စီလုံးမှုနဲ့စင်ကြီးကိုတတ်သွားတာစင်ကြီးကိုတတ်သွားတာဒါကြောင့်တစ်ခါတလေမှ သင်းငယ်သူများဟာလည်း ပြန်ပြီးတော့တင်းငယ်တဲ့အင်အားကို ပေါင်းလိုက်ရင် solid ဖြစ်သွားတယ်စီလုံးသွားတယ် solid ဖြစ်ရင် power ရှိလာတာပဲ power ရှိရင်ဖြစ်အားရှိတာပဲနော်ဒါကြောင့်မလို့သေးငယ်တဲ့အရာလေးတွေကိုသေးတယ်ရေလို့နော်တခုချင်းရှိတဲ့အချိန်ကမှာဂဇင်ကလေးရှိတဲ့အချိန်ကမှာပါဝါမရှိဘူးလို့ထင်ရပေမဲ့စူပေါင်းလိုက်တဲ့ခါကျတော့ပါဝါရှိတယ်လို့စီလုံးချင်းရဲ့ခွန်အား unity is strength ဆိုတဲ့အကိုဒီမှာပြောတာစီလုံးချင်းသည်ခွန်အားကိုအဲ့ဒီမှာပြောပြတယ်ဒါကြောင့်မြတ်စွာဘုရားကနေပြီးတော့မှ30တီတွေဟောလိုက်တဲ့အခါမှာ သူတို့မင်းသားတွေမှာဖြစ်နေတဲ့ရန်ညိုးတွေပြေးသွားပါတယ်ဒါကရန်ညိုးပြေးချောင်းဒေါသပြေးချောင်းအာဃာတပြေးချောင်းအနေနဲ့ဟောတာနောက်တစ်ခုမိမိတို့ကရန်ညိုးပြေးလို့စေုံမှုပြီဆိုရင် ဒီစည်းရုံးရခြင်းရဲ့ညီညွတ်ခြင်းရဲ့အင်အားကိုလည်းပဲတခါဆက်ပြီးတော့ဟောပါတယ်။ဒါတော့အင်အားဆိုတဲ့နေရာမှာဥစဉ်တို့သက်ရှိတ္တဝါတွေရဲ့စည်းလုံးမှုအင်အားနဲ့တက်မဲ့အရာဝတ္ထုပစ္စည်းတွေရဲ့စည်းလုံးမှုအင်အားလို့နှမျိုးလုံးရှိတယ်။အရာဝတ္ထုတွေမှာလည်းရှိတာပဲ။နော်။ဥပမာထားပါတော့နော်။စုပေါင်းမိပြီဆိုရင်အင်အားဆိုတာရေဆိုတာဟာခွက်ကလေးထဲမှာခတ်ထားတယ်ဆိုရင်ဒီခွက်ကလေးထဲကရေဒီဘာမှပါဝါမရှိဘူးပဲ။ဟုတ်တယ်မဟုတ်လား။ဒါပေမဲ့ဒီဟာများလာပြီ။ များလာပြီတော်တော်ကြီးလာပြီတော်တော်ကြီးထုတဲ့ပမာဏများလဲ volume များပြီဆိုရင်တန်ကီကြီးတဲ့ထက် symbol တင်အဲ့ဒီရေမှာဘာရှိလာပြီလဲ physics တွေပါတယ်လေ physics သမားတွေပြောကြတော့ symbol တင်လိုက်ပြီဆိုမှတော့ရေမှာဘာအားဖြစ်လာပြီလဲ pressure အားဖြစ်ပြီလေ deficit ထုတ်လို့မရဘူးလားပါဝါဆိုတာသေရုပ်ထုံးတာမရှိဘူးမပေါ်သေးတာပဲရှိတယ်အသုံးမချတတ်တာပဲရှိတယ်နော် ဒါတော့ဒီလောက်ကလေးခွက်ထဲမှာတော့ရှိပေမဲ့သေးနေတဲ့အတွက်မပေါ်ဘူးကဲ volume ကိုထပ်တိုး quantity ကိုထပ်တိုးဘာဖြစ်လာမလဲစုပေါင်းမိပြီအင်အားဖြစ်သွားပြီအဲ့ဒါပြောတာဒါတော့အဲ့ဒီစီလုံးချင်းဆိုတဲ့စွမ်းအားဒီအသက်ရှိမှလည်းရှိတယ်အသက်မဲ့မှလည်းရှိတယ်ဒါတော့ကောင်းပြီသက်မဲ့ကိုအရင်ပြောကြစို့ဦးဇင်းတို့ဒီဇက်ကတက်ပင်တွေကို ရည်စူးပြီးတော့ဟောတာဖြစ်တဲ့တော့ရုခဓမ္မဇတ်လို့ခေါ်တယ်တက်ပင်ကပြောတဲ့တရားဒါတော့တရားဟာဦးဇင်းတို့ထင်တာကနည်းနည်းလေးဘေးထွက်လိုက်ကြအောင်ဆိုပညာပညာဆိုတာကိုဦးဇင်းတို့ရှာတာက academic ကျောင်းတွေမှာ institute တွေမှာ university တွေမှာ college တွေမှာပဲရှာတယ်ဒါပေမဲ့တကယ်တမ်း college တွေ university တွေ institute တွေမှာသင်တဲ့ပညာသည်တော်တဲ့ကယူထားတာအရက်ထက်ကယူထားတာမြကြီးတွေကယူထားတာကောင်းကင်တွေကယူထားတာဟုတ်တယ်မဟုတ်လား University မှာ Ascended subject ကိုလာချပေးတာမဟုတ်ဘူးဒါတော့တကယ့်ပညာဘယ်မှာရှိတယ်လဲလို့ပြောရင်တော်ထဲမှာရှိတယ်အရက်ထဲမှာမြေကြီးထဲမှာကောင်းကင်ထဲမှာလူကြားထဲမှာရှိတယ်ဒါကိုတီးတဲ့သူကရိပ်မိပြီးတော့စူးစီးပြီးတော့မှတက်ကတော်မှာ subject တစ်ခုဖြစ်ပြဋ္ဌာန်းပြီးသင်တာမဟုတ်လားလို့ဒါတော့ပိစိကဗုဒ္ဓတွေဘာကြောင့်ပိစိကဗုဒ္ဓဖျားဖြစ်တယ်လဲဖျားဘယ်မှာဖြစ်တယ်လဲသူတို့ doctorate ဖို့အတွက်ရှာတာ institute မှာရှာတာလားလမ်းပေါ်ရှာတာလားလူကြားထဲရှာတာ တော်ထဲမှာရှာတာလူကြားထဲမှာရှာတာပညာတကယ်အစစ်ကဒီမှာတရားစစ်ဒီမှာပဲထိုနည်း၎င်းတူစွာတစ်ပင်နေရှိရင်တစ်ပင်ကပြောတဲ့စကားဆိုတာလည်းရှိတယ်နားထောင်တိုင်အတန်ကြားတယ်ဒါကြောင့်တစ်ပင်ကပြောသော တရားယောဂဓမ္မစက်ဒါတော့ဦးဇင်းတို့မြင့်မတော်ရဲ့မြောက်ဖက်ချမ်းမှာတာဝန်ကျပြီးတော့စောင့်ရှောက်ရတဲ့မြောက်ပိုင်းတိုင်းစစ်ထံစစ်မှုကြီးခေါ်မှာပေါ့နော်မြောက်ပိုင်းတိုင်းတိုင်းမှုကြီးဝတ်တော်နမင်းကြီး သူကသူ့ရဲ့အတိကအုပ်ချုပ်ရတယ်သူ့ရဲ့ division ကဘလူးတွေအုပ်ချုပ်ရတယ်သူ division မှာနော်မြောက်ပိုင်းနဲ့စစ်မှုကြီးပေါ့ဗျာဒါတော့အဲ့ဒီစစ်မှုကြီးကနတ်မှုကြီးကဝတ်တော်နတ်မင်းကြီးဆိုတာသူတို့လည်းပဲနာမည်ယာတုပဲဒါကတိုင်းမှုဆိုတာယာတုပဲလူနာမည်မဟုတ်ဘူးဝတ်တော်နတ်မင်းကြီးတယောက်သေလို့နတ်ရွာဆန်လို့နောက်ထပ်ဝတ်တော်နတ်မင်းတယောက်ကိုတရားကနေအသက်ပို့လိုက်တယ်မြောက်ပိုင်းတိုင်းတိုင်းမှုကြီးတယောက်အသက်ပို့လိုက်တာပို့လိုက်တဲ့အခါကျတော့အဲ့ဒီ နောက်ထပ်ရောက်လာတဲ့ဝတ္တဝနမင်းကြီးအသက်ကဒီတောဒီတောင်တွေထဲမှာနေကြတဲ့နတ်တွေကိုမိမိတို့နဲ့တင့်တော်ရာတောအုပ်တွေတစ်ပင်တွေမှာမိမိတို့ရွေးချယ်ပြီးနေကြဆိုပြီးအဲ့ဒါလိုပြောတာအဲ့လိုပြောတဲ့အခါကျတော့မြတ်စွာဘုရားအလောင်းတော်ဖြစ်တဲ့ယုဂဇုဏမင်းကြီးကသူ့အောက်မှာအမိပြုပြီးတော့နေတဲ့နတ်တွေကိုဘာပြောတယ်လဲဆိုတော့သူကတောအုပ်ထူပိန်နေတဲ့တောအုပ်ထဲမှာနော်တပင်တွေ တခါတည်းတပင်းနဲ့တပင်းအနွယ်တွေအခက်တွေအလက်တွေနဲ့ရှက်နှွဲပြီးတော့ပိတ်ဖုံးနေတဲ့တောထဲမှာနေကြရအောင်ဆိုပြီးအဲ့တောကြီးတော့ခေါ်သွားတယ်ဒီတောမှာပဲနေကြသူလည်းပဲအဲ့ဒီထက်တောစိုးတက်ပင်အကြီးကြီးတပင်မှာသူနေတယ်ဒါတော့သူ့ရဲ့ဘက်ခြားလဲမှာရှိနေတဲ့တက်ပင်တွေကတပင်နဲ့တပင်ရှက်နှွဲပြီးတော့မှပေါက်တဲ့ပင်တွေကလည်းတပင်နဲ့တညီတည်းပဲပေါက်တယ်အကြောင်းရှိတယ်နော်ပေါက်တဲ့ပင်တွေကဘယ်လိုလဲတညီတည်းပေါက်တယ်တညီတည်းပေါက်တာရဲ့အပေါ်ကိုထောင်ပေါက်ရင်ဘာဖြစ်တယ်လဲ မြင့်တဲ့အပင်လေတက်ခံရတယ်မြင့်တဲ့အပင်ဟွန်းဒါကြောင့်တညီတဲ့ပေါက်တဲ့တော့မှနေဟိုတပင်ဒီတပင်နှိမ့်လဲမြင့်လဲဆိုရင်အဲ့ဒီမြင့်တဲ့ပင်အချိုးခံရမယ်လေကဒါတော့တညီတဲ့ပေါက်တဲ့တော့ထဲမှာနေတော့အကြောင်းရှိတယ်ပညာရှိတို့ဆိုတာစကားအဲ့လိုအဲ့ဒီတော့တချို့နတ်ကနားမထောင်နတ်မှာလည်းจิตတူတူပေကက်ကက်တွေရှိတယ်နော်ဒါကြောင့်ကိုသားသမီးလေးတွေများစကားနားမထောင်ရင် ဘာမှမပူနဲ့နတ်တွေတောင်จิตတူးတူးပေကက်ကက်တွေရှိတာပဲအဲ့တော့ပြောမယ်ဘောအတင်းနောက်ကနေပြီးတော့မှလူကြီးလုတ်လူကြီးလုတ်တဲ့ပုံကိုဆိုတော့သူတို့ပြောတာနားမထောင်ခြင်းပဲနဲ့တိုးတဲ့သွားနေရမယ်လို့ပါတိုးတဲ့တောင်တဲ့သွားနေဘယ်သူကပူဇော်ပတ်တာမှလဲမြို့နာရနာရွာနာမှာနေမှဟောလူကလည်းပဲကြောက်လိုက်နော်လာပူဇော်လိုက်ဟောလူကလည်းဗာလိဘက်ကလေးအောင်းလိုက် လာပူနတ်ကလေးတင်လိုက် နော်ဟိုကလည်းပဲဘာဖြစ်ပြန်မိတယ်ဆိုတော့လာပြီးတော့မှအမုံလေးတင်လိုက်ဟိုအမျိုးသမီးကလည်းသားလိုချင်တယ်ဆိုလိုက်လာရှစ်ခိုးလိုက်စားကြလေးတင်လိုက်ဓမ္မစားမှာဟုတ်တယ်မို့လားလို့အဲ့ဒီတော့မြို့နာရွာနာမှာနေမှာပဲလူတွေပူဇော်ပတ်တာစားတော့မှာဒီလူဝေးသူဝေးမြို့ဝေးရွာတွေဘသူပူဇော်မှာလဲနတ်ကလည်းကြည့်ရတာသူတို့လည်းပဲနည်းနည်းစီးစားရတောက်ရတော့ထည့်စင်းစားပုံပေါက်တယ်နော်ဒါတော့စားရတောက်ရထည့်စင်းစားတဲ့နတ်တွေစဉ်းစားပြီးတော့ ဒီနေ့ယာရုကြီးမလားသိမလားဆိုတာယာရုသိမကြီးလောက်ဘူးနော်မဟာသမယတုတ်ကိုရောက်တဲ့ခါကျရင်တွေ့လိမ့်မယ်သူတို့ဘယ်နေရာအဆင့်ကနေနေကြရလဲဆိုတာကလထိုင်ဘယ်ရဘယ်ရရမလဲဆိုတာသူတို့ position ဘယ်လောက်မြင့်လဲဆိုတာဆိုတော့သူတို့ကအစားတောက်ယာရေးအတွက်ကိုမြို့နာရွာနာရှိတဲ့တပ်ပင်တွေကိုသွားနေတော့ဒီနေ့မှတခါတည်းအဲနီးညိုဝင်တိုက်လိုက်တာသူတို့ခေလည်းရှိကျင်တော့ရှိမှာနော်အဲ့ဒီတပ်ပင်တွေကလေပြင်းတွေဖြစ်တဲ့အကုန်လုံးပါသွားတာတခါတည်းဦးဇင်းတော် ပါသွားတဲ့အခါကျတော့သူတို့ကတစ်ပင်ကသူတို့ဗိမာန်ဖြစ်တဲ့အတွက်ကြောင့်မြို့နာရွာနာမှာရှိတဲ့မြို့တဲ့ရွာတဲ့မြို့နာရွာနာမှာရှိတဲ့တစ်ပင်တွေအကုန်လုံးပါသွားရောဒါပေမဲ့ဟိုးတောအုပ်ကြီးထဲမှာရှိတဲ့တစ်ပင်တွေကတော့တစ်ပင်နဲ့တစ်ပင်ကပ်ပြီးတော့မှနော်ຫນွယ်လေးနဲ့ချက်ဒီလိုတစ်ခုနဲ့တစ်ခုထွေးလုံးရစ်ပတ်ຫນွယ်ထားတာဖြစ်တဲ့အတွက်ရိုင်းမဲ့ကြိုင်လဲဆွဲထားတယ်မလဲဘူးနော်တစ်ပင်နဲ့တစ်ပင်ကရှိကနေပြီးတော့ဒီလိုပိတ်ပြီးတော့ထားတဲ့အတွက်တကိုင်းနဲ့ ထွက်နေတာမျိုးမရှိဘူးဒါတော့တစ်ပင်ဟာခြောင်နေရင်လေဟာတိုက်ဖို့ space ကရှိမနေဘူးလားတပင်ကဒီမှာတပင်ကနောက်ထပ်ပေါ်မှာဆိုရင်သူကချားမှာ space ရှိတယ် space ရှိရင်လေပြေးအားရှိတယ်လေပြေးအားကစောင့်ကန်လဲလို့ရတယ်ဒါပညာရှိတွေစဉ်းစားတာတွေ့တွေ့ပြီလားတပင်နဲ့တပင်ကတ်နေရင်သူ့မှာလေတိုက်စရာ space ရှိသေးရဲ့လားမရှိတော့ဘူးဦးစင်းကဒီတော့အုံရုပ်ကိုယ်တို့နာမင်းကြီးကိုဗမာပြည်သွားပြီးတော့တက်တော်မင်းကြီးခန့်စေချင်တာ တက်ပင်တွေဘာတွေပြန်ပေါက်စေရအောင်နော်ဒါတော့ညီနေတဲ့အတွက်ကြောင့်မလို့ကြိုးကြစေရခေါင်ခိုင်းလည်းမရှိဘူးတပင်းနဲ့တပင်းကတ်ထားတဲ့တွေ့ຫນွယ်တွေနဲ့ရစ်ပတ်ထားတဲ့တွေ့လဲစရာလည်းမရှိဘူးသူတို့ကတပင်းမှလဲတာကြိုးတာပဲ့တာမရှိဘူးဒါတော့မြို့နာရွာနာမှာဈာစရာငန်းငန်းတက်ပြီးတော့မှမြို့နာရွာနာသွားနေတဲ့နတ်တွေကတော့မျက်နှာငယ်လေးတွေနဲ့နော်ငိုးရိုးပြီးတော့မှသားကလေးတွေသမီးကလေးတွေလက်ဆွဲပြီးတော့မှအဲ့ဒီကြမှာသူတို့က ကိုယ်ဆွေကိုမျိုးရှင်ပြန်လာတယ်ပြန်လာတဲ့အခါကျမှဘုရားလောင်းယေကုဇုနတ်မကြီးကပြောတယ်နော်အေးတဲ့မင်းတို့ကအစားတလုံးတို့ကိုဒီလိုနော်မိမိတို့ရဲ့စီးစီးလုံးလုံးညီညီညွတ်ညွတ်နဲ့ဘေးအန္တရာယ်ကင်းတဲ့တောကြီးမှာနေရမှာကိုအန္တရာယ်မမြင်မဲနဲ့အဲ့ဒါလိုသွားနေတဲ့အတွက်မင်းတို့ဒုက္ခရောက်တာနော်ဒါတော့ဝိဇ္ဇုတို့တစ်ခါတလေမှာမိမိတို့လူမျိုးနွယ်စုချင်း အခုလိုစူစည်းပြီးတော့နေရတယ်ဆိုတာဟာဒီလိုကောင်းတဲ့အကွက်တွေလည်းရှိပါတယ်နော်အဲ့တော့ဦးဇင်းတခုတရိရတယ်အစ္စရေးလူမျိုးတွေကို16ရာစုလောက်ကစပြီးတော့မှသူတို့ပြဿနာတွေဖြစ်လို့တိုင်းပြည်စွန့်ပြီးပြေးကြရတာဥရောပဟိုဖြစ်ဒီပြေးပြန်ရောက်လို့ပို့လိုက်ပြန်ပြီအာရဗ်တွေကလည်းနှစ်ထုံးလို့တခါတည်းပြေးခဲ့ကြရပြန်ပြီအစ္စရေးနိုင်ငံလူမျိုးကတိုင်းပြည်မရှိဘူးဥရောပတခွင်အရှေ့ပြေးလိုက်မြောက်ဥရောပပြေးလိုက် အာအရေးတဲ့ဂျူးတွေကတခါတည်းဂျူးတွေဆိုပြီးတော့မှတခါတည်းဂျာမန်တွေကတတ်လိုက်ကြံတဲ့ဟာတွေကိုလည်းပဲအဲ့ဒီဆံရတွေကတခါတည်းလူမျိုးရေးရနှိမ်ပြီးတော့လုပ်ငန်းစီးပွားရေးလုံစားလို့မရဘူးဒါတော့သူ့ဘာသာသူတို့တခါတည်းအိမ်နေရှိသမျှတန်းစီပြီးတော့တရုတ်တန်းဆောက်တယ်လို့ဆောက်တာနော်အကုန်တန်းစီဆောက်အဲ့ဒီမှာသူစီးပွားကိုစီးပွားပေါင်းလုပ်ပြီးတော့မှ community လုပ်ပြီးတော့မှရက်တည်ခဲ့ရတာတဲ့ဒါတော့ဒလိုင်းလာမကတိုင်းပြည်ရဲ့အပြင်းမဲ့မှာထွက်ပြေးပြီးတော့တိဘက်တွေအတွက် ငါဘလို့လှုပ်ပြီးတော့မှငါလူမျိုးရှင်တန်ရေးအတွက်လောက်ရရင်ကောင်းမလဲဆိုတော့ဂျူးပညာရှိကြီးကိုမေးတယ်ဟေးမင်းတို့ဂျူးတွေခဲ့ဆက်ဆက်ရာဇီဝင်နှစ်ခုသုံးခုလောက်ထိမင်းတို့ပြေးပြီးတော့တိုင်းပြည်မရှိဘဲနဲ့ဂျူးတွေမျိုးမပြုံးအောင်မင်းတို့လှုပ်ခဲ့တာဘလို့နည်းနဲ့လှုပ်တယ်လဲအဲ့ဒီနည်းနဲ့လှုပ်တယ်နော်ဒါဥစဉ်စဉ်းစားကြည့်တော့မှန်တယ်သူတို့ကိုလူမျိုးတွေကမုန်းပြီးတော့ဘယ်နေရာမှာယာတုလည်းမပေးဘူးအမျိုးမျိုးအနှိမ်ခံတပ်ဖြတ်ခံတန်းနေချီတက်ခံရတယ်ဒါပေမဲ့ဒီနေ့ဂျူးတွေ ပန်းပန်လေးပဲပန်းပန်လေးပဲဒါတော့မိမိတို့ကစူစည်းတဲ့အခါမှာအဲ့ဒီလိုမျိုးရှည်ရည်ကိုလည်းမျောပြီးတော့ကြက်ကြက်လက်လက်တိတ်တိတ်သေးသေးနဲ့စူစည်းမယ်ဆိုရင်တက်ရှိတယ်လည်းဘာလို့ဒါကြောင့်မလို့ဒီလိုရှင်ခဲ့ရတာဒီလောက်ကြာရှည်စွာထိတာဒါတော့အခုဒီရုက္ခဓမ္မဇက်ကပြောတာကဒါကိုပြောချင်တာပဲမိမိတို့ရဲ့အမျိုးအနွယ်မိမိတို့နေထိုင်ရာတွေကအဲ့ဒီလိုနီးနေနေခဲ့တဲ့အတွက်ကြောင့် အရှိတိတယ်ဒါကြောင့်စုစုစည်းစည်းကြက်ကြက်လဲလဲတိတ်တိတ်တီးတီးနေမယ်ဆိုရင်တက်ပင်တောင်မှချမ်းသာရာရ၏ဒါကိုပြောတာတက်ပင်စကားပြောသလားလို့မေးမပြောဘူးဒါပေမဲ့နားထောင်တတ်တဲ့သူကတက်ပင်ကပြောတဲ့အတန်ကိုကြားနေရတယ်နော်ဒါဦးဇင်းတော်ပြောတယ် silence ဓမ္မ talk အတန်တော့မထွက်ဘူးဒါပေမဲ့တရားတွေပြောနေတာပဲဒါကြောင့်တရားကိုတကယ်ရှာတဲ့ကမိမိရဲ့ပတ်ဝန်းကျင်မှာရှာ တစ်ပင်တစ်ပင်ကိုတစ်ပင်မဲရဲလို့အထင်သေးပြီးမကြည့်ရအောင်တက္ကန်တာရထဲမှာပေါက်နေတဲ့တစ်ပင်လေးတစ်ပင်ကို तू ဘလို့လို့ survive ဖြစ်တယ်လဲအဲသူတေသနာလုပ်တယ်လို့အကြီးကျယ်လုပ်တာအဲ့ဒါလေးကိုတခါတည်းဓာတ်ပုံတွေရိုက်လိုက်တခါတည်းဟိုလိုလုပ်ဒီလိုလုပ်လာနေဦးစင်းကဘာမြတ်တလောက်ဟိုလိုလုပ်ပါလိမ့်မလဲဆိုသူတို့ survive ဖြစ်ပုံကိုရိုက်တာဒီတက္ကန်တာရကြီးထဲမှာအဲ့ဒီလိုမျိုးပဲတက္ကန်တာရကြီးလို့အခက်အခဲကြုံလာတဲ့အခါမှာမိမိဘလို့ရှင်းတတ်မလဲဒါကိုမိမိတို့ရှာကြံရမယ်နီလန်းကြည့်ရမယ်တစ်ပင်လေးကလည်းရကြင်ရမယ်နော် ဒါကြောင့်မိမိတို့ပညာဆိုတာအကယ်ဒမစ်ကျောင်းမှာရှာမှမဟုတ်ဘူးပတ်ဝန်းကျင်လောကကြီးတွေမှာတက်မဲ့အရာဝတ္ထုတွေတွေမှာပိစေကဗုဒ္ဓတွေတောင်တက်တီးလေးတစ်လုံးကြွေကြတာကိုကြည်ပိစေကဗုဒ္ဓဖြစ်အောင်လှုပ်သွားတာတန်တရားထွက်တန်တရားကနေထွက်နိုင်လောက်တဲ့တိုင်အောင်ပညာပေးတာဘယ်လောက်ဗုဒ္ဓနဲ့ပညာလဲကောင်းပြီမြတ်စွာဘုရားကအဲ့ဒီတစ်ပင်ကပြောတဲ့ရုက္ခဓမ္မစက်ကို နောက်ထပ်ပြန်ပြီးတော့အဲ့ဒီလိုဟောပါတယ်ဒါတော့ပြောချင်တာကစီစီလုံးလုံးနေခဲ့ရင် တက်ပင်များတောင်ချမ်းသာရာရ၏ဒါကိုပြောတာအသက်မရှိဘူးနော်ဒါတော့နောက်ထပ်တစ်ခါပြန်ပြီးတော့တက်ရှိများစီလုံးချင်းရှိရင်ညင်ညွတ်လို့ရှိရင်ချမ်းသာပုံနဲ့မညင်ညွတ်တဲ့အခါမှာအမျိုးပါပြုံးပုံကိုလည်းထပ်ပြောတယ်အဲ့ဒါကငုံမဲဇက်ကိုပြောတာဒါတော့လူတွေဟာရန်ညိုးပြေုံနဲ့မဟုတ်ဘူးစီစီလုံးလုံးနေတတ်ဖို့ကိုလည်းဘုရားကတခါတည်းတွဲခေါ်သွားတာနော်စီလုံးရင်ညင်ညွတ်ရေးကိုသွားပြီးတော့စီလုံးညင်ညွတ်ပြီဆိုတာကြီးကိုအဲ့ဒီ ဒီစနစ်ကြီးကိုဝါဒတစ်ခုကိုညီညွတ်မှုလမ်းစဉ်ကိုရအောင် establish လုပ်ယူဘလို့ထောင်မလဲဆိုတော့ထောင်ပုံထောင်နည်းကိုလည်းပြောနေတယ်အခုဦးဇင်းတို့ပြိဿနားထောင်တာသဘောမိသလားတော့မသိဘူးပြောတော့ပြောနေတာပဲအခုဖះဟောတဲ့တရားတွေမှာတာမင်းညပြောတာမဟုတ်ဘူးနော်တည်တည်ချာချာနားထောင် စီလုံးချင်းကိုပြောပေမဲ့စီလုံးမှုဘလို့စောက်တီမလဲဆိုတာတွေကိုပါတခါတည်းပြောသွားတာတခါတည်းပြောသွားတာ ဒါတော့နောက်ထပ်တစ်ခါပြန်ပြီးတော့အကျိုးနဲ့အပြစ်ပေါ့နော် pros and cons ဆိုတာလည်းအများတန်းရှိတာမဟုတ်လားဒါတော့ဒီ pros and cons ဆိုတာလေးလည်းပြောပြတယ်ဝိဇ္ဇနသိရှိတတ္တဝါတွေအချင်းချင်းဆက်ဆံတဲ့အခါမှာစီစီလုံးလုံးဆက်ဆံရမယ်နေကြရမယ်အမျိုးတစ်ခုနော်တည်ထောင်ကြရမယ် establish လုပ်တယ်ဘာပဲလုပ်လုပ်ပဲလုပ်တဲ့အခါမှာမိမိတို့ရဲ့ဘဝနိုင်ငံတစ်ခုထောင်တယ်လို့ပဲ constitution ရှိတယ်လို့ပဲဥစ္စနလူတွေဘယ်နေရာရောက်ရောက်လူအခြေခံကျင့်ဝတ်ကျင့်သုံးဖို့ အခြေခံကျင့်စဉ်ဆိုတာရှိရတယ်အဲ့ဒါကိုပြောပြတာဒါတော့ဒီနေရာမှာအခြေခံဒီစီလုံးချင်းဖြစ်ပြီးတော့စီလုံးချင်းဒီချမ်းသာခြင်းကိုပေးတယ်နောက်ဆုံးတန်တရားထွမြောက်ရေးထိပေးတဲ့အခါကျတော့မစီလုံးချင်းဒီဘာလဲဆိုတာကနောက်ထပ်တစ်ဖက်ကြံသေးတာဖြစ်တဲ့အတွက်နှစ်ခုကိုတွဲပြီးထပ်ပြတာဒါတော့တခါတော့ကငှက်မုတ်ဆိုးတယောက်ကငှက်တွေကိုထောင်းပြီးတော့အသက်မွေးဝမ်းကြောင်းလုပ်တယ်သူရဲ့ဒါအသက်မွေးဝမ်းကြောင်းပညာ အဲ့တော့အဲ့ဒီလိုနင်းနဲ့အသက်မွေးဝမ်းလာတော့သူ့ရဲ့အသက်မွေးဝမ်းနဲ့လုပ်ငန်းကဘာလဲဆိုရင်ငုံတွေကိုဖမ်းပြီးတော့ပိုက်ထောင်ပြီးတော့ရောင်းစားတာတတ်စားတာပေါ့ဒါတော့အဲ့ဒီမှာငုံတွေဆိုတာကပိုက်နဲ့တခါမိတယ်ဆိုရင်ငုံတွေဆိုအများကြီးမိတာအများကြီးမိတာဆိုတော့အစာလေးတွေပြနော်ငုံလေးတွေတွန်တဲ့ခါကျလို့ရှိရင်အဲ့ဒီငုံတွေကဝင်လာဝင်လာတဲ့ခါပိုက်ကြီးကိုလွတ်ချလိုက်တယ် အကုန်လုံးငုံနေအောက်ထဲမှာခေါင်းလေးတွေထောင်ပြီးတော့ပူကြီးပူကြီးနေဖြစ်နေအဲ့ကြမှာအကုန်ဒုတ်တယ်နဲ့တောက်တောက်တောက်ဆိုလိုက်ရိုက်တာကြစ်တူရွေးကြတော့အဲ့လိုတော့ရိုက်လို့မရဘူးပိုက်ထောင်တဲ့လူဦးစင်းမဲဘူးတယ်ကြစ်တူရွေးကြတော့နှစ်သီးကအယမ်းမြန်ချွန်ရှောက်ဖြစ်တယ်ပေါ့နော်တိတ်ထက်တဲ့ခါကျတော့ပိုက်တွေကိုကိုက်ပလိုက်တာတခါတည်းကျရင်သူပိုက်ကိုကိုက်ပြီးထွက်ပြေးတယ်ဆိုတော့လူကဘာလုပ်တယ်လဲဆိုရင်တခါတည်းလှိမ့်ပလိုက်ရတယ်နော်အ ਨੇ ဆုံးကိုက်လို့မရအောင် လိမ့်ပြီးကနောက်မှဒုံးတဲ့တခါတော့ဝလုံးသိရက်ရတယ်တဲ့စာတို့ငုံတို့ကတော့အေးအေးဆေးဆေးပဲဘာမှမလုပ်နိုင်ဘူးဆေးလိပ်တော့ရိုက်လို့ရတယ်ဆိုတော့ဒါပါတော့နော်ငုံတွေကအဲ့လိုနဲ့ကြာတော့မျိုးပြုံးမဲ့အရင်နဲ့ရင်ဆိုင်လာပြီသူကနော် endangered animal ဖြစ်လာပြီ species ဖြစ်လာပြီဒါတော့အဲ့ဒီမှာငုံမင်းကပြောတယ်ဟေးတို့ငုံတွေတော့မျိုးပြုံးမဲ့အရင်နဲ့ကြုံနေပြီ ဒါတော့ဘာလဲတို့ရဲ့ပြဿနာဘာလဲဆိုရင်ဒီငုံကိုပိုက်နဲ့ဖမ်းပြီးစားတဲ့လူရဲ့ပြဿနာအဓိကဒါတော့ငုံတွေကမျိုးပြုံးတော့မယ်ဆိုတော့တို့တို့တွေဟာဟောဒီငုံဖမ်းတဲ့သူက ပိုက်နဲ့အုပ်အုပ်ဖမ်းတဲ့သူဒီပိုက်ဒီကရုတ်တဲ့ပြဿနာဒါတော့တို့ နောက်တစ်ခါငုံကိုတို့အစာရှာတော့ကိုအုပ်မိပြီဆိုရင် အားကောင်းတဲ့ငုံတွေကတယောက်တစ်ပေါက်နီးရအပေါက်ကိုရှိုးပြီးတော့မှခေါင်းနဲ့စွတ်အဲ့တဲ့ခေါင်းနဲ့ရှိုးချလိုက်ပြီးရင်သူ့သူ့အကွက်ကိုကွက် တောင်ပေါင်ခတ်တော့နော်တောင်ပေါင်ခတ်တော့ဆိုအဲ့ဒီမှာအားကောင်းတဲ့ငုံတွေကနောက်တစ်ခါပိုက်ထောင်တော့မိတော့သူ့ရဲ့ငုံမင်းပြောတဲ့အတိုင်းပဲနော်သူကပိုက်ကွက်တကွက်ကိုခေါင်းတစ်လုံးရှိုးပြီးတော့သူလည်းတောင်ပေါင်ခတ်ကိုလည်းတောင်ပေါင်ခတ်ခတ်တဲ့ခါကျတော့အကုန်လုံးကညီလူညီမြတ်ခတ်တဲ့ခါအဲ့မှာပိုက်ကျက်ကြွလာတာကြွတက်လာတာတဖြည်းဖြည်းကြွပြီးတော့တက်လာတာမိုးအာဒီမိုးပြန်ပူပေါင်းကြီးလှုပ်တယ်လို့ဖြည်းဖြည်းကြွတက်လာတာကြွတက်လာတော့ငုံဖမ်းမဲ့လူက အနာကိုလာတဲ့အချိန်ကမှသူတို့ကအပေါ်ရောက်သွားပြီအပေါ်ရောက်တော့သူတို့အဲ့ဒါကြီးကိုသူ့ရဲ့ငုံမရဲ့ဥဆောင်မှုနဲ့စူးကြုံပေါ်ကိုသွားပြီးတော့ဒီပိုက်ကြီးတိုင်းဖြန့်ပြီးတော့ချလိုက်တယ်ပြီးမှသူတို့အောက်ကသားလေးရှူထွက်သွားတာအဲ့ဒါလိုနိနဲ့တခါမေ့လိုက်တခါအဲ့လိုပဲစူးကြုံပေါ်ချလိုက်ဆိုတော့စူးကြုံဆိုတာအဝေးကြီးလေသူလည်းလိုက်ပြီးတော့ပိုက်မဖြုတ်နိုင်တော့ပိုက်တည်းရှုံးပြီနော် ပိုက်ထောင်စားတယ်လို့ပိုက်ရှုံးပြီဆိုတော့အင်္ဂါမိမနေရရဖြစ်ပြီ ငုံလဲမပါပိုက်လဲမပါရှင်နောက်မယငယ်ထားနေလို့နော်ဒီလိုလုံနေရဟိုရင်ဖြစ်တာလားငုံမပါလာတာလားဆိုတော့မိမရံဖြစ်ပြီလေမိမရတဲ့အဲ့ဒါလိုမဟုတ်ရပါဘူးတဲ့အခုငုံတွေကသူတို့ချင်းစီးလုံးညီညွတ်မှုရပြီးတော့ငါပိုက်လဲအုပ်လဲရောအကုန်လုံးခေါင်းတွေရှူပြန်ပြန်သွားတာသုံးလေးခါရှိပြီတဲ့မိမရေမပူနဲ့သူကလည်းသူမိမပြန်ချော့တယ် မပူနဲ့တဲ့ဒီငုံတွေတင်းနေကြရံဖြစ်လိမ့်မယ်ပါတယ်လဲငုံတွေလည်းရံဖြစ်တယ်နော်ငုံတွေလည်းရံဖြစ်တယ်အဲ့ဒီငုံတွေတင်းနေရံဖြစ်တဲ့အချိန်ကျသူတို့စီယုံရိပ်ပြစ်လိမ့်မယ်စီယုံရိပ်ပြစ်ရင်သူတို့စီယုံရိပ်နဲ့တမောရမာနာဆိုတာတယောက်နဲ့တယောက်ညီညွတ်ညွတ်လှုပ်ထားတယ်စီယုံရိပ်ပြစ်ပြီဆိုတာနဲ့သူတို့အခုပြန်ပြီးတက်သွားတဲ့လုံကသူတို့လုံမှာမဟုတ်ဘူးမဟုတ်တော့ဘူးဆိုတော့အဲ့ဒီချိန်ကျရင်ငါမိမရင်မင်းကအဲ့ဒီချိန်မှာ ရွှေတွဲလဲငွေတွဲလဲနဲ့တောင်းအဲခါလဲလှလှဝမ်းလဲဝဝကျွေးပါမယ်ဆိုပြီးတော့သူ့ယောက်ျားချော့လိုက်ရတယ်လေရှင်ပြောတဲ့အတိုင်းပါပြီစီဆိုတော့အေးမိမရေခဏတော့စောင့်ပေါ့အဲဒါလိုနဲ့ခဏကြာစောင့်လာတာတနေ့မှာငုံအုပ်ကြီးကအစာရှာတဲ့ပြင်းကိုဆင်းကြတော့အရင်ဆင်းတဲ့ငုံရဲ့ခေါင်းပေါ်ကို နောက်ငုံတစ်ကောင်ကသွားတက်နေမိတာအဲဒါလို သွားတင်နေပြီးတော့ဟဲ့ကောင်မင်းကဘာလို့နေရတာလဲကွာဆိုတော့ဟာမမြင်လို့ပါကွာမတော်လို့ပါကွာနော်ဆိုတော့ဘာမမြင်ရမှာလဲကွာအောက်မှာတကောင်လုံးရှိနေတာပဲနော်ဟာမတိမတွေ့ရလို့နေမိတာပါဟာနင်းနင်းမိတဲ့ကောင်ကအထက်ထက်တောင်းပန်တယ်ဟိုကောင်ကလည်းတောင်းပန်မယ်မကြည့်ဘူးသူ့ကိုတကယ်ကဖြစ်တော့တောင်းပန်မှများလို့မကြည့်တတ်တဲ့ခါကျတော့တောင်းပန်တဲ့ငုံကလည်းပဲကြာတော့စိတ်မရှိတော့အဲ့မှာရံဖြစ်ကြတာရံဖြစ်ကြတဲ့ခါကျတော့အဲ့မှာသူတို့ချင်းဟာဟိုလိုဖြစ်တယ်ဒီလိုဖြစ်တယ်တယောက်နဲ့တယောက်ရံဖြစ်ပြီးထူကြရိုက်ကြငုတ်ခွက်ကြပြီး ဆိုတဲ့အခါကျတော့အဲ့ဒီမှာသူတို့ကဘာပြောလဲဆိုတော့သူတို့ပြောတဲ့အတန်းနဲ့မှာအောင်မာတဲ့မင်းကဘာပြောမလဲကိုကိုကိုအင်အားကြီးတဲ့အကောင်ဆိုပြီးတော့ဟောပြောပြောနေတယ်ပေါ့သူ့ကိုသူအားရှိတယ်ဆိုနောက်တစ်ခါကြာလို့ရှိရင်ပိုက်မိရင်မင်းပဲမှငါမမဘူးလာပြီဆိုလို့တော့မင်းပဲလုပ်တော့ငါမလုပ်တော့ဘူးဒီဖွဲ့သတိထားနော်မင်းပဲလုပ်တော့ငါမလုပ်တော့ဘူးလို့မရှိစင်းနဲ့ဘယ်တော့မှဥပဒနာမပြောဘူးမရှိနဲ့အဲ့ဒါကြောင်ပြောတာဟိုမှာ TV ရှင်းမှာပြောတာ ဘယ်တော့မှဖြစ်လို့မရဘူးအဲ့ဒါပစ္စည်းရေးလမ်းစမင်းမဲ့လို့ငါမလုပ်ဘူးတဲ့အခုအဲ့ဒါပြောတဲ့ခါကျတော့အဲ့ဒီတော့ဒီအတန်ကိုဘသူကြားတယ်လဲဆိုရင်ဖရာအလောင်းငုံမင်းကကြားတယ်ဒါတော့ရံဖြစ်တဲ့ဘက်ကဒေဝရအလောင်းဘက်ကဖြစ်တာဆိုတော့ငါတို့ကဒီနှစ်စုကိုစုစည်းပြီးတော့မှဒီပတ်ကြီးကိုမနေတာဒါတော့ဒီနှစ်စုကအစုပြတ်သွားပြီဆိုလို့ရှိရင် တို့ဒီပတ်ကြီးတစ်ခုကိုမနိုင်တဲ့အင်အားမရှိတော့ဘူးဒါကိုသိတယ်ဒါတော့ငါတို့တော့စီလုံးချင်းညီညွတ်ချင်းတော့ကွဲပြီဒီနေရာမှာငါတို့နေမယ်ဆိုရင်ငါတို့အတွက်ပျက်စီးတော့မယ်တေးကြကြရတော့မယ်အမျိုးပြုံးတော့မယ်ဒါကြောင့်ဘုရားလောင်းငုံမဲကသူ့ရဲ့တပည့်အတိုင်းဝိုင်းတွေအကုန်လုံးခေါ်ပြီးတော့ဟောဒီမညီညွတ်တဲ့ငုံများရံဖြစ်ရနေရာကနေသူငုံနောက်လိုက်နောက်ပါတယ်အကုန်ခေါ်ပြီးတော့ဒီပြင်စစ်ချစ်ကိုပြောင်းသွားတာ ဒါကြောင့်ဒီပညာရှိတဲ့ပုဂ္ဂိုလ်များဟာမငြင်ညွတ်တဲ့နေရာမှာရံဖြစ်တဲ့နေရာမှာသူတို့မနေဘူး။ဘာဖြစ်လဲလဲဆိုရင် community တစ်ခုအလုပ်တစ်ခုလုပ်တယ်ဆိုတာကဒီလက်ငါးချောင်းလိုပဲတချောင်းကို ပါဝါတစ်ခုစီရှိတယ်။လက်သန်းကလက်သန်းလျောက်လက်မလည်းလက်မလျောက်သူတို့နှစ်ခုကသေးတယ်ကြီးတယ်ဆိုပေမဲ့သေးတဲ့လက်သန်းလက်သန်းလျောက်လက်မကလည်းလက်မလျောက်သူ့ပါဝါနဲ့သူရှိတာ။ဒါတော့ငါးချောင်းစုံမှ ကင်လို့ရမယ်အရာကိုနော်ငါးချောင်းမပြည့်ရင်အားနေသွားပြီကင်နိုင်ပေမဲ့မမြဲတော့ဘူးနော်ဒါတော့ဒီအင်အားရုပ်မှုတွေဟာအမျိုးပစ္စည်းကြောင့်ဖြစ်တယ်ဒါကြောင့်ပညာရှိတဲ့ပုဂ္ဂိုလ်များဟာမငြိညွတ်တဲ့နေရာမှာစီးပွားပစ္စည်းကြောင့်ပညာရေးပစ္စည်းကြောင့်ကျမ်းမာရေးပစ္စည်းကြောင့်အမျိုးပစ္စည်းကြောင့်ဖြစ်လို့ဘယ်တော့မှမနေဘူးတဲ့ မင်္ဂလာတုတ်လို့ပြောရင်ပฏิရူပဒေသဝါဒမဖြစ်ဘူးတဲ့နော်ဒါကြောင့်ယံခဏခဏဖြစ်နေတဲ့နေရာယံခဏခဏဖြစ်နေတဲ့ရက်ွက်အမျိုးဒိုရိမွေစစ်ပွဲဖြစ်နေတဲ့နိုင်ငံကြာရှည်နေခြင်းရရင်လားမနေခြင်းဘူးလေဒါကြောင့်စစ်ပွဲဖြစ်တဲ့နိုင်ငံကနိုင်ငံတွေကဘယ်ကိုပြည့်လဲတတိယနိုင်ငံတွေထွက်ပြေးတာပေါ့သူများမကြည့်နဲ့ကိုယ့်နိုင်ငံမကြည့် ကိုယ်နိုင်ငံကြီးလေဒါရှိစရာလမ်းမဟုတ်ဘူးသူတို့ဘာလို့ပြေးလဲစစ်ဖြစ်လို့ပြေးတယ်စစ်မဖြစ်ဘသူပြေးဘသူမှမပြေဘူးချင်ရင်လေးရက်ခတ်စားနေမှာပဲဘာမှမဖြစ်ဘူးဒါတော့နော်မိမိအသက်တစ်ချောင်းလူဖို့အရေးတနည်းမိမိကြီးပွားတိုးတက်ရေးမိမိအမျိုးမပြောက်ရေးကိုအရှင်မျောတဲ့ပုံကိုယ်တွေကအဲ့ဒီရံဖြစ်တဲ့နေရာခက်မကောင်းတဲ့နေရာမှာမနေဘူးဒီပြုံကိုပြောင်းသွားကြတာဒါ lesson တစ်ခုပေးတယ် တနည်းရန်ဖြစ်တဲ့နေရာမှာမိမိတို့အင်အားမပြည့်စုံတဲ့အတွက်အင်အားမပြည့်တော့တဲ့အတွက်မိမိတို့လိုအပ်တဲ့အကျိုးကိုလည်းမပြီးတော့မရတော့ဘူးအဲ့တော့မြတ်စွာဘုရားအလောင်းဖြစ်တဲ့ငုံမင်းကြီးကကျန်တဲ့ငုံတွေခေါ်ပြီးတော့သွားတယ်သွားတော့ကျန်တဲ့အခုနကဒေဝရဥဆောင်တဲ့ရန်ဖြစ်တဲ့ငုံအဖွဲကျန်နေခဲ့တာအဲ့ဒီခါကျတော့နောက်တစ်ခါပိုက်လိုက်မိရောလှုပ်လေကွာပြန်လေကွာ ရှုလေကွာမင်းမအားကောင်းလို့ဆိုမင်းမတတ်တယ်ဆို မင်းမလှုပ်တတ်တယ်ဆိုဘသူမှခေါင်းမထောင်ဘသူမှလည်းမရှုလို့ဘသူမှလည်းမပြန်တော့အဲ့ဒီလိုများတယောက်တယောက်ကိုတနေရာစီမလှုပ်တော့ဘူးဆိုတဲ့ခါကျတော့အခုနကငုံဖမ်းတဲ့မုတ်ဆိုးကအကုန်လုံးရိုက်ပြီးတော့တတ်သွားအဲ့ဒီငုံအကုန်သေးဒါတော့ဦးဇင်းတို့စောစောလေးတုန်းကသူတို့ညင်ညွတ်နေတဲ့ချိန်တုန်းကအစားလဲဝဝစားရတယ်။သာသမီဇနီးများနဲ့ပျော်ပျော်ပါးပါးနေကြရတယ်။ချစ်ချစ်ခင်ခင်ရှိတယ် သူတို့ရန်လက်ဖြစ်လိုက်တဲ့အခါကျတော့နှက်ကောင်းတဲ့ဗာမုတ်တဲ့မတော်တဆ accidentally သူကခေါင်းကိုသူကတက်နင်းမိတဲ့ကိစ္စလေးကနေငုံတချမ်းအမျိုးပြုတ်သွားတာကံကောင်းလို့ဘုရားအလောင်းကထွက်သွားလို့တို့မို့ဆိုရင်ဒီနေ့ခက်ငုံတောင်တွေ့ရတာမှမဟုတ်တော့နော်ငုံနေမျိုးပြုတ်လောက်တယ်အဲ့ဒီတော့ဒါတွေကမိမိတို့မြတ်စွာဘုရားနဲ့ပေးတဲ့ဟာနော်ဒါတော့ဒီအုပ်စုနှစ်ခုမှာမြတ်စွာဘုရားဟောရပိဒီပဲ parallel ချပြတာအဲမင်းတို့ကြည့်နော် ငါဖះအလောင်းကတော့ညီညွတ်တဲ့ဘက်ကရှိခဲ့တဲ့အတွက်တို့ငုံမျိုးငုံတွေမပြစ်စီအောင်ဒီလောက်ထိထဲခဲ့တာဒီနေ့ဒီငုံတွေရှိတော့မယ်ထပ်တော့မညီညွတ်တဲ့ဘက်ကငုံနေသည်တယောက်နဲ့တယောက်တွက်ကတ်မှုဖဲ့မှုနော်ရန်ညှိုးထားမှုကြောင့်မလို့အဲ့ဒီငုံတွေအမျိုးပြုတ်ခဲ့ပြီမရှိတော့ဘူးဒါတော့တင်မင်းညီမင်းသားတို့လည်းပဲတင်မင်းသားတို့လည်းပဲတကယ်လို့သာလဲမညီညွတ်တော့ဘူးဆိုလို့ရှင်တက်ကြတာကေဝဲကောလိယမျိုးတွေဆိုတာ ဟောဒီမြေကြီးပြင်ကနေပျောက်သွားလိမ့်မယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီလိုဆုံးမတော်မူတယ်ညီညွတ်ချင်းရဲ့စီလုံးချင်းရဲ့ချမ်းသာကိုလည်းပဲမြတ်စွာဘုရားဟောတော်မူတယ်ဒါတော့ဇက်50ရှိသွားပြီနောက်ပြီးတော့တခါမြတ်စွာဘုရားအဲ့ဒါတည်းမကသေးဘူးဘာကိုစစ်ပြောတယ်လဲဆိုတော့နောက်ထပ်တုတ်တန်တစ်ခုကိုစစ်ပြောတယ်အတ္တဒန္တတုတ်လို့ခေါ်တယ်အဲ့ဒီအတ္တဒန္တတုတ်က သုတ္တနိဗ္ဗာန်ထဲမှာအဋ္ဌကဝတ်မှာရှိတယ်ဒါတော့ပစ္စုပန်တန်တရားနှစ်ဖြာသောဘေးပေါင်းတို့သည်မိမိတို့၏ဒုစရိုက်အပြစ်ဒဏ်များကြောင့်သာ ဖြစ်ပေါ်လာရ၏သို့သော အချင်းချင်းခက်ရန်ဖြစ်နေကြသောတာကိဝေမင်းမောင်းတို့ကိုကြည့်ရှုကြလောဆိုလိုတာကလူတွေတူးချင်းတူးချင်းစီမှာရှိနေတဲ့ဒုစရိုက်ကိလေသာအာကုသိုလ်ကိုပြောတာအတ္တမနလွန်ကဲမှုဒေါသအာဃာတကြီးမှု မိမိသားလေးရဲ့အနိုင်ရလိုမှုဥဆောင်လိုမှုပိုင်ဆိုင်လိုမှုဒါတွေပဲမှားရွံ့တဲ့အသိဉာဏ်ဒိဋ္ဌိဖြစ်မှုအဲ့ဒါတွေကဒီပြဿနာရဲ့အစတွေပဲအခုနကငုံမဲ့ကြည့်လေတိပြင်းမကြည့်နဲ့မတော်လို့နင်းမိပါတယ်ငါမတော်လို့ဖြစ်တာပါရဲ့ဆိုတာကို तू ငုံအသိဉာဏ်ကြီးကြီးနဲ့ဒါလက်ခံလိုက်ရင်ဒီကိစ္စဒီမှာပြီးမသွားဘူးလားပြီးသွားမှာပဲဒါပေမဲ့ငါ့ကိုဘာလို့နင်းရတယ်လဲ ငါ့ကိုဘာဖြစ်ရတယ်လဲဆိုတော့ငါဆိုတဲ့အတ္တကသူ့ကိုလုံးလွှမ်းမိုးနေတာဖြစ်တဲ့အတွက်ဟိုဘက်ကအထက်တက်တောင်းပန်တာကိုမကျင့်တတ်နိုင်ဘူးဒေါသဖြစ်တော့အဲ့ဒီကနေသူတို့မျိုးပြုံးတာဒါကိုဆိုလိုတယ်ဒါတော့ဒီနေရာမှာလူတွေဟာပြဿနာတကူဖြစ်တယ်မယ်ဆိုရင်အဲ့ဒီမိမိပြဿနာ ဖြစ်တဲ့ပုံကိုယ်ရဲ့အတွင်းတဏ္ဍာမှာရှိတဲ့စိတ်ကလေးကိုနည်းနည်းလေးလောက်လျှော့လိုက်ပါလို့ပြောတာနည်းနည်းလေးလောက်လျှော့လိုက်ပါငါဒီဘာကောင်ကြီးပဲငါဘာမှတ်လို့လဲ ငါတို့အဖေကဘာမျိုးဗျငါတို့ရက်ွက်ကဘလောက်ဟရင်ဖြစ်တာဗျငါထိကြည့်ပါလားထိကြည့်သိသွားမယ်ဆိုတာမာနပဲနော်ငါစိတ်ပါမှတ်လို့လဲစမ်းရဲစမ်းကြည့်ပါလားဆိုတာဒေါသပဲဆိုတော့သူတို့ကဥဆောင်ပြီးတော့ပြဿနာကိုဖော်ကောင်လုပ်သွားတာပြဿနာရဲ့အဖော်အကောင်တွေဖော်တာဒီအဲ့ဒါတွေပဲဒါကြောင့်မြတ်စွာဘုရားကဒီတာကီဝေမင်းမျိုးတွေကိုကြိလိုက်ကြစမ်းတဲ့သူတို့ပြဿနာတွေရဲ့အဆုံးမှာ ဘာလာမလဲဆိုတဲ့ဒီပြဿနာရဲ့ consequences ကိုသူတို့မသိဘူးပြောတာငါတော့တရားရတယ်ငါတော့တရားရတယ်ပြောတာပြောရရင်တော့ဒါတော့ပြဿနာတွေရဲ့လက်ရှိအကောင်ကိုမိမိတို့တည်တည်ချာချာသိရင်တဲ့ပြဿနာငြိမ့်တယ်ဒါတော့ဘာလဲဆိုရင် ပြဿနာဖြစ်နေကြတဲ့ပုဂ္ဂိုလ်အချင်းချင်းမိမိတို့မှာရှိနေတဲ့မိမိတို့ရဲ့ကိုကြိုးကိုယ်သလကောင်အတ္တကိုယ်သလကောင်မာနကိုယ်သလကောင်နော်လောဘကိုယ်သလကောင်အာဃာတကိုယ်သလကောင်ဒါလေးကိုလျှော့လိုက်ပါ လူသားတွေဆိုတာငြိမ်းငြိမ်းချမ်းချမ်းနဲ့အေးအေးချမ်းချမ်းနဲ့အသက်ရှင်သန်ခွင့်ရှိပါတယ်နော်ဒါတော့လူသားတွေလူတိုင်းလူတိုင်းတေမာကြောက်တယ်လူတိုင်းလူတိုင်းအသက်ရှင်ခြင်းတယ်ဒါတော့ငါတို့ပြဿနာဖြစ်ရင် အကြောက်ဆုံးဖြစ်တဲ့တေရမဲ့ဘေးအလိုချင်ဆုံးဖြစ်တဲ့ရှင်ရမဲ့ဟာကလွတ်လွတ်ရမှာမလိုချင်ဆုံးတေရမဲ့ဘေးနဲ့ရင်ဆိုင်ရမှာတေမာကိုပြောတဲ့လူဘယ်သူရှိလဲသူကမရှိဘူးအသက်ရှင်ကိုပဲဆူတောင်းတာ တပိတော့ဒီနေ့သေရပါလို့ဘုရားလို့ဆူတောင်းတာဒီဥစဉ်ဒီနေ့တခါမှမကြဘူးဒါတော့အသက်ဆိုတာအလိုချင်ဆုံးအရာမဟုတ်ဘူးလားတေမာဆိုတာအကြောက်ဆုံးအရာအဲ့ဒါတော့မလိုချင်ဆုံးတေခြင်းတရားအလိုချင်ဆုံး အသက်ရှင်ခြင်းတရားလက်လွတ်ဆုံးရှုံးမှသည်အသက်ရှင်ခြင်းမလိုချင်ဆုံးကိုရမှာကတေခြင်းအဲ့ဒါဘယ်သူလောက်တာလဲကိုယ်ပဲလောက်တာ ဒါတော့မိမိကိုယ်ကိုအပြစ်ဒဏ်တွေရောက်ဖို့အတွက်ဆင်းရဲဒုက္ခရောက်ဖို့အတွက်ပြဿနာစပြီးတော့လောက်တာဒီမိမိပဲလို့ပြောတာအဲ့ဒါမိမိပဲဒါတော့အဲ့ဒီတုတ်တန်ကတော့တိတ်ရှည်နေမှာဆိုလို့ဦးဇင်းဒီလောက်ပဲပြောတော့မယ်နော်။ဘာဖြစ်လို့လဲဆိုတော့နောက်ထပ်ကြံစရာတွေပြောစရာတွေရှိနေသေးလို့ဒါတော့ကောင်းပြီဦးဇင်းတို့ဒီဇက်၅ဇက်နဲ့အတ္တဒါနာတုတ်တန်တစ်ခုပေါင်းပြီးတော့ဟောလိုက်တဲ့ချိန်ခါမှာ ဒေါသရန်ဆိုတွေတငွားငွားနဲ့စစ်ဖြစ်ဖို့ထွက်လာတဲ့မင်းသားတွေအားလုံးဟာမြတ်စွာဘုရားရဲ့တရားတိဟုသော အေးရိပ်အောက်မှာအကုန်လုံးဒေါသရန်ဆွဲတွေကြိုးအတ္တမာနတွေခွာကြလို့သူတို့စိတ်တွေကနုညံပြီးတော့သွားပြီမကောင်းမှုဆိုတဲ့ဒုစရိုက်တွေကိုရှစ်တဲ့ဟိရိဩတ္တပတရားတွေနဲ့လည်းသူတို့စိတ်ထဲမှာကိန်းအောင်သွားပြီဘလောက်ထိအောင်တယ်လဲမြတ်စွာဘုရားကမှလေးစားမှုနဲ့သူတို့အသက်ကိုလာတတ်ရင်တော့သူတို့ခံတော့မယ်ဆိုတဲ့လောက်ထိအောင် ဘုရားပေါ်မှာယုံကြည်လေးစားတဲ့တရားတရားလည်းတက်သွားပြီဒါမင်းညစိတ်မဟုတ်ဘူးနော်အဲ့တော့မြတ်စွာဘုရားကအဲ့ဒီမှာမှဒီနှစ်ပြည်တော်မင်းနေရန်ငိမ့်သွားတဲ့အတွက်ကြောင့်အဲ့ဒီစစ်ကိုဦးစီးပြီးတော့စစ်ဦးစီးဦးဆောင်လုပ်လာတဲ့စစ်ဘုချုပ်ကြီးတွေကနေပြီးတော့မြတ်စွာဘုရားပေါ်မှာသူကကျေးဇူးတင်တယ်မြတ်စွာဘုရားကဒီအချိန်မီကလေးရောက်မလာဘူးဆိုရင်ဒီပြည်တော်တို့စစ်ဖြစ်တော့မယ် စစ်ဖြစ်လို့ရှိရင်ဒါဟာသူ့အင်အားကိုယ်အင်အားအစွမ်းကိုစေရေးပြမှာဖြစ်တဲ့အတွက်ဒီလိုတို့ဟောဒီရောဤနေမြက်ထဲမှာအကုန်လုံးသွေးချင်းချင်းနေအောင်သွေးချောင်းစီးတော့မယ်ဒီလိုတို့အင်္ဂါကြံခဲ့တဲ့သားတွေမရတွေနေလည်းပဲတွေးရတော့မှာမဟုတ်တော့ဘူးဒါကြောင့်ဒီနေ့ဒီလိုတို့ပြန်လို့ရှိရင်အိမ်ဘောက်ပေါ်မှာစောင့်ကြည့်နေမယ်ဇနီးမယားသားသမီးလေးတွေနေဟာဒီလိုတို့မြတ်စွာဘုရားကြောင့်ဒါလည်းရင်ပြန်တွေ့ခွင့်ရတာဆိုပြီးတော့မြတ်စွာဘုရားကိုကျေးဇူးတင်လို့ တပိလို့နေပြည်တော်ဘက်ကလည်းမင်းသား250ငငယ်လေးတွေနော်20ဝန်းကျင်ပတ်ဝန်းကျင်နေမှာပေါ့ကောလိယဘက်ကလည်းမင်းသားပေါင်း250ဟိုဘက်250ဒီဘက်250မင်းသား250ကိုမြတ်စွာဘုရားကိုယဟန်ပြုဖို့လှူလိုက်တယ်လှူလိုက်တော့အထက်အရာရှိကနေပြီးတော့မှလှူလို့အရာရှိကိုကြောက်တာကတပိုင်းမြတ်စွာဘုရားကြီးသူတို့ရဲ့နောင်တော်ကြီးဖြစ်နေလို့လေးစားရတာကတပိုင်းကြောက်ချင်းနဲ့လေးစားချင်းနှစ်ခုကြောင့်မလို့ ယာရုငယ်တဲ့မင်းသားငယ်လေးတွေလူပြိုလေးတွေကဘသူမှဘာမှမပြောရဲပဲနဲ့သူတို့အထက်ကချလိုက်တဲ့အမိန်တိုင်းမြတ်စွာဘုရားကိုယူသေးတဲ့ယူသေးတမှုစိတ်နဲ့ဘုရားရှိမှတင်ငန်းဝတ်လိုက်ကြတယ်ဒါတော့မြတ်စွာဘုရားကသူတို့ရဲ့အတိတ်ပါရမီကြည့်လိုက်တော့တင်ငန်းပြိခရာလှူခဲ့ဘူးတဲ့အတွက်အေဟိဘေခုခြေသားရန်တို့လာလောလို့ညာဘက်လက်ကိုဆန်တမ်းပြီးခေါ်လိုက်တဲ့အချိန်ကမှဟောဒီရောဟိနီမြက်ကမ်းပါတယ်စက်သားဘဝကနေပြီးတော့မှစောစောလေးတုန်းကဝက်လာတာက6ဝက် ချက်မိန်တွေဝက်လာတာစစ်သားမှာဝတ်ဆင်ရမယ် equipment တွေဝက်လာတာဒီ equipment တွေကနေပြောင်းပြီးတော့ဘုန်းကြီးတွေဝတ်တဲ့ equipment ကိုရောက်သွားတယ်နော်စောစောလေးတုန်းကဒုတ်တွေဓာတ်တွေလှန်တွေကသူတို့ရဲ့ဝယ်ရမယ်ဝတ်စုံဘုန်းကြီးဖြစ်တဲ့ခါကျတော့တပိတ်တို့တင်ငန်းတို့အဲ့ဒီဟာတွေက equipment တွေပဲရှစ်ပါးဖြစ်တယ်အဲ့ဒီတော့တက်တော်80ရှိတဲ့ရဟန္တာမထေကြီးများလို့ဟောဒီရောဟိနီမြက်ကမ်းပါးလေးမှာ 250 250 900တော့ယဟန်မင်းသားလေးများသည်ယဟန်ဖြစ်ကိုရောက်သွားတယ်အဲအဲ့ဒီယဟန်မင်းသားလေးတွေနုနုပြူပြူကလေးတွေပဲရှိသေးတယ်သူသူကာလကေသောမဲနဲ့သောသပင်ရှိသည်ဖြစ်၍အရွယ်လေးကလည်းတရုဏနုပြူသေးတယ်တဲ့ဒါ20လောက်တွေပေါ့တော့မင်းသားတွေကလှပြောမယ်ဆိုရင်လည်းပဲအလှသွေးစူဖြိုးတဲ့အရွယ်အင်အားကောင်းတဲ့အရွယ်လှပတဲ့အရွယ်ဇာတွေမှာတင်စားထားတယ် မင်းကြီးမင်းသားဆိုတာမင်းသွေးကလာတဲ့အတွက်လူတွေအားလုံးကတန်တန်ပြန့်ပြန့်ချောချောမောမောတွေကြီးပဲအဲ့တော့ဘယ်လောက်ချောတယ်လဲသိချင်တော့တခါသက်ရှစ်ခေါ်ပြမှနဲ့တူတယ်နော်အဲ့တော့မင်းကြီးမင်းသားချောချောဒီရန်သာသနာဘုံကိုရောက်သွားတဲ့ခါကျတော့ပြဿနာကတော့သာသနာကိုတကယ်ဝတ်ချင်လို့ဝင်လာတာမဟုတ်ဘူးနော်အဲ့တော့အဲ့လိုလိုမြတ်စွာဘုရားနေတဲ့ကပိလဝတ်နေပြည်တော်ပြိမိကမဟာဝံတော်တွေကိုရောက်သွားတယ်ဒါတော့သူတို့ ဘာတွေဖြစ်နေတယ်လဲဆိုတော့မြတ်စွာဘုရားကလည်းဒါကိုတစ်ချိန်လုံးကြည့်နေတာပရစိတဝိဇ္ဇာနာဘိညာဉ်နဲ့ကြည့်တော့သူတို့မပြောဘူးကပိလုနေပြည်တော်နဲ့မဟုန်တော်နဲ့ဆိုတာတိတ်မလန့်မကန်းလေးဆိုတော့မျိုးပဲလှမ်းလှမ်းကြည့်ပြီးတော့ဟောမှာကြံခဲ့တဲ့သူတို့ရဲ့ဇနီးမယားတွေမကြခင်လက်ထပ်တော့မှသူတို့ရဲ့ fiancé တွေအမ်လောလောလတ်လတ် girlfriend တွေနေမှာပေါ့လေဇာတ်တော်ဘာမှန်းကြည့်တာပြင်းတာကိုနော်ဒါတော့အိမ်တောင်ကြကစားတွေနေမှာပေါ့မှန်းကြည့်တာမှန်းကြည့်တာဇာတ်မပါဘူး ဆိုတော့သူတို့ကအဲ့ဓာတွေပဲတစ်ချိန်လုံးသတိရနေတာအမ်ခေါင်းထဲမှာတော့မြတ်စွာဘုရားမြင်နေပြီဒီကောင်တွေဓာတွေတွေးနေတာဓာတွေတွေးနေတာငါဖះနဲ့အတူတူနေရဘာကလေးရဲ့နဲ့ဓာတွေကိုတွေးပြီးတော့စဉ်းစားပြီးတော့လူထွက်သွားမယ်ဆိုရင်တော့မဖြစ်ချင်ဘူးဒါတော့ငါဖះကြည့်ရှုစောင့်ရှောက်မှဖြစ်မယ်ဆိုပြီးတော့မြတ်စွာဘုရားနော်အဲ့ဒီကပိလူနေပြည်တော်တဲ့ကိုမနေ့ပိုင်းဆွမ်းခံသွားတန်ဃာတွေနဲ့ဆွမ်းခံသွားပြီးတော့မဟာုံတော်ဘုကိုပြန်လာနေခင်းကြတော့ နော်ရဟန်းတွေကိုတရားဟောတယ်ခြေသားတို့ဟိမဝန္တာတောတောင်ကြီးဆိုတာဟာနော်ချီးမွားလို့မဆုံးဘူးအမတန်ตายရတယ်လှပတယ်ကျင်းခဲ့တာရကာတွေနဲ့အမတန်မှตายရတယ်အေးချမ်းတယ်ကြီးညူးလို့မဆုံးဘူးအံပွဲပဏ္ဏရှိတယ်အဲ့ဒီဟိမဝန္တာတောတောင်ကြီးလှပတာကုဏလာအိမ်ကြီးရဲ့လှပပုံနဲ့ခြေသားတော့မကြည့်ကြညာဘူးလားအာတပည့်တော်တို့ဘလို့လို့ကြည့်နိုင်ပါလဲဖေဟာတကုတ်ရှိတဲ့ပုံကိုယ်တွေဒါရောက်နိုင်တဲ့နေရာ အာမင်းတို့တကယ်လို့များခေါ်မဲ့လို့ရှိရင်လိုက်မလားဆိုခေါ်မဲ့လို့ရှိရင်တော့လိုက်တာပေါ့ဗျာဒါဆိုလို့ရှိရင်မင်းတို့ကတာလိုက်ချင်ပေးစေငါဖះခေါ်မယ်အတပိတော်ကတကုံးမှမရှိပဲကိစ္စမရှိဘူးငါဖះဇံကော်စောပြန်နေခေါ်မယ်နော်ဖះကအဲ့ဒီ900တက်တုတ်လုံးကိုဟိမန္တာတော်တဲ့ကိုအကုန်ခေါ်သွားတာအုပ်ကြီးလိုက်ဇံနဲ့ခေါ်သွားတာနော် အဲ့တော့ဟိမန္တာတောထဲမှာဟာလှပြီဆိုတော့တောတွေတောင်တွေသစ်ပင်တွေရှူတွေမြောင်တွေငှက်တွေတိလိษံတွေအကုန်လုံးလိုက်ပြတာဦးဇင်းမျက်စိနဲ့မြင်ကြည့်တယ်ဟိမန္တာတောပေါ်ကိုကိုယ်တိုင်ရောက်တယ်လို့လို့ ਨੇ မြတ်စွာဘုရားကောဇောပြန်နေခေါ်တာဒါဖြစ်မှာပဲလို့ဟုတ်လားဦးဇင်းတို့ရုပ်ရှင်နဲ့ပဲကြည့်ရတာလေကောဇောပြန်နေတာဟောမှာကအကုန်မြင်ယဟန်တွေကစောစောလေးကယဟန်ပြူတွေကသူတို့ဇနီးမရတွေချစ်သူကြီးစားတွေလွမ်းနေတာအကုန်ပြောင်းမေ့သွားတာအဲ့ဒီခါကျမှ မြတ်စွာဘုရားကလည်းအကုန်လုံးလှည့်ပြီးတော့တောတွေတောင်တွေကြည့်လို့စိတ်တွေပြေအေးချမ်းငါကြမှာရေကန်ကြီးတစ်ခုခုနာလာဆိုတဲ့ကန်ကြီးနားမှာဆင်းပြီးတော့အဲ့နာကြောက်ဖြာကြီးပေါ်မှာထိုင်ကန်ကြီးပေးဆိုတော့ကောင်းငင်မြင်ကြီးတစ်ခုလုံးကလည်းတစ်ပင်နေရှင်းနေတဲ့အတွက်အကုန်မြင်နေရတာမြင်နေတော့အဲ့ဒီချိန်ကမှကိုင်းနဲ့မင်းတို့ဟောဒီဟွမွန်တာတောကြီးတောင်ကြီးတစ်ခုလုံးကိုလည်းပဲငါကပြလို့ပြီးပြီမင်းတို့ตายရလာတဲ့နောက်ရှိုးတွေမြောင်းတွေတစ်ပင်နေ နော်တောင်တွေတောတွေလည်းကြည့်ခဲ့ပြီးပြီအဲ့တော့မင်းတို့အဲ့ဒီတောတောင်ရေမြေရှုံမြောင်သဘာဝတွေနဲ့ပတ်သက်လို့သိကျင်တာရှိရင်မေးစမ်းဆိုပြီးတော့မြတ်စွာဘုရားအမေးခိုင်းတာအမေးခိုင်းတော့အဲ့ဒီလိုချိန်မှာပဲသူတို့မေးဖို့ကစဉ်းစားမှထားတော့ခေါင်းလေးတွေမော့ကြည့်ပြီးတော့ဟိုကြည့်လိုက်ဒီကြည့်လိုက်နဲ့ကြည်ရင်ကနေပြီးတော့အဲ့ဒီအချိန်မှာမှအချိန်ကြိုက်နော်အချိန်ကြိုက်ကလေးပဲကောင်းကင်မှာထူးဆန်းတာတခုပေါ်လာတယ်အဲ့ဒါဘာလဲဆိုရင် အိုးအောင်အမလေးနှစ်ကောင်ကနှုတ်သီးပြားဟောဘက်ဒီဘက်ဒီလိုနော်ပရလဲနှုတ်သီးလေးနဲ့ကိုက်လို့ဒုတ်ကလေးဒုတ်တန်လေးတစ်ချောင်းပေါ့အဲ့ဒီဒုတ်တန်လေးပေါ်မှာအိုးအောမင်းကရက်လို့ထိုင်လို့ပေါ့နော်ဒါတော့အရှိအနောက်ထဲအောက်ဝဲရာရှစ်မျက်နှာမှာရှစ်ကလည်းရှစ်ရောက်အရှက်ကောင် နောက်ကလည်းရှက်ကောင်ဘယ်ညာအထက်အောက်ရှက်ကောင်စီ68လီ48 နောက်ထပ်နှုတ်သီးကင်တဲ့နှစ်ကောင်ပေါင်း90တကောင်မှအထီးမပါဘူးအမတွေကြီးပဲအဲ့ဒါနော်ဒါတော့အမကိုရန်တော်တက်နဲ့ဒီအိုကောင်းအိုအောငှက်ကကောင်းကင်ပြန်လာတာဒါဥစဉ်စဉ်းစားတယ်ဂဒါဖီကသူ့ရဲ့ကိုရန်တော်တက်ကို female god တွေထားတာကနောက်ကျနေပြီလို့နောက်မကြဘူးလား အဲကဘာကတော့ထင်တာဟောဂဒါဖီကသူများမလုပ်တာကိုလုပ်တာပဲဖီမီဂတ်တွေထားတာယောက်ျားတောင်မထားဘူးဆိုတော့ဦးစင်းကပြောလိုက်ချင်တာဟေးမင်းတို့ဂဒါဖီကမနစ်တနေရမှလုပ်တာကွာဒိုကုနာလဇက်ကဖခင်ကနှစ်ပေါင်းများစွာတယ်လို့ဖခင်အလောင်းတော်ကစီးလာတာဖခင်အလောင်းတော်ကကထောင်ချီစီးတာနောက်ပိုင်းကျမှရှက်ကောင်ပြောင်းသွားလို့ပြောချင်တာဦးစင်းကအဲ့ဒါဖီမီတွေကြီးပဲတဲ့ဩဩအမတွေကြီးပဲဒါတော့သူတို့မမြင်ဘူးတာကိုမြင်လိုက်ရတဲ့အခါကျတော့အော်တာဗော နော်အချင်းကိုက်ပဲမေးလိုက်ပါဆိုတဲ့အချိန်နဲ့အပေါ်ကဖြတ်ပြန်တဲ့အချိန်နဲ့ဟိုးကမကြိုက်သေးခင်ကနော်ဝီလီယံတို့ကိတ်တို့အင်္ဂလန်မှာမင်္ဂလာဆောင်တော့နတ်တော်ကြီးရဲ့ရှေ့ကနေပြီးတော့မှဟုတ်လားဗရင်ဘောက်ကနေပြီးတော့မှသူတို့ကထွက်တယ်မဟုတ်လားထွက်တဲ့အခါကျတော့အပေါ်ကနေပြီးတော့အော်နာလုပ်တဲ့အနေနဲ့လေမြန်တွေကမပြန်ဘူးလားအချိန်ကိုက်ပြန်တာအာဒီလိုနေမှာပဲလို့ဦးဇင်းကဘုရားကလည်းကြည်အောင်လို့တမန်တက်တက်ပြောလိုက်တာအဲ့ဒီချိန်မှာမှအိုးအိုးငှက်တွေကလည်းပြန်တာခေါင်းကောင်းကင်လည်းမော့လိုက်ရော အချိန်ကဲကောင်းမွန်မှတည့်တည့်ရှိနေတယ်မေးစရာအဲ့ဒါပဲမြတ်စွာဘုရားဒီပြင်တော့မရှိပါဘူးတဲ့ဒီပြင်တော့အခုခေါင်းပေါ်မှာရောက်နေတယ်ဒီအောအောဟာငှက်မင်းလားအောငှက်မင်းလားဟုတ်တယ်ဆိုတော့သူဘေးကခြံရနေတာတွေကအမလေးတွေသူ့ရဲ့အချမ်းရနေအဲ့ဒီအောအောငှက်မင်းငါဘဝငါအောအောငှက်မင်းဖြစ်တဲ့ချိန်တုန်းကဆိုရင်တဲ့အောအောပေါင်းဘေးနားမှာအောအောအမပေါင်းဘေးနားမှာထောင်နဲ့ခြီပြီးတော့မှအောအောတက်ကြီးပေါ့ အဲ့ဒါလိုနင်းနေသွားခဲ့တာတဲ့သူအောငယ်မဲဖြစ်တော့အခုအောငယ်မဲကငါဖះအလောင်းအောငယ်မဲပွားတော့အဲ့ဒါလောက်ရှိပြီမဲအဲ့ဒါလိုကနေအမျိုးတွေပြုံးပြီးတော့တဖြည်းဖြည်းနဲ့ကိုရန်တော်တက်နဲလာတာအခုမင်းတို့မြင်တဲ့အတိုင်းပဲအခု90ပဲကျန်တော့တယ်အိုအောငှက်တယ်နဲ့သူလည်းပဲဖះလက်ထက်ရောက်တော့တော်တော်မျိုးပြုံးနေပြီဦးဇင်းတို့ခဲ့ဒီလောက်ကျန်တာတော်သေးတာဒါပေမဲ့အိုအောငှက်မင်းတော့မရှိတော့ဘူးနော်အဲ့ဒီတော့ ဒီမြတ်စွာဘုရားသူအိုးအောငင်မင်းဖြစ်တဲ့အချိန်တုန်းကကုဏလဆိုတဲ့ဒီရေကန်ဘေးကြီးမှာဖြစ်ခဲ့တဲ့အတွက်ကြောင့်ကုဏလဆိုတဲ့ဇတ်တော်ကြီးကိုဟောပါတယ်ဒီကုဏလဇတ်တော်ကြီးဟာဂါထာပေါင်းရာကျော်မြောက်များစွာ ရှည်လျားလာတဲ့အတွက်ကြောင့်မလို့တူတူလေးပဲပြောပြရစီနော်ဒီယဟန်နေဟာအိမ်မှာကြံရိတ်ခဲ့တဲ့ဇနီးမယားတို့ရဲ့လက်ထပ်တော်မဲ့ဆဲဆဲနော်တို့ရဲ့ချစ်သူကြီးစားများကိုလွမ်းပြီးတော့မှ ဒါတွေကိုတန်းတာနေတာဖြစ်တဲ့အတွက်သူတို့ဒီခန္ဓာကိုယ်ထဲမှာရောက်နေတဲ့ရာဂတိဟုသောမြထွက်ဖို့အရေးအရေးကြီးနေတယ်။ရာဂတိဟုသောတန်ရုပ်စဉ်မြဆူးနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမြကိုမြတ်စွာဘုရားနှုတ်ရမယ်။ဒါတော့ဒီဟာကိုမိမိတို့ကကောင်းပါတယ်ရေလို့ခင်တွယ်နေတဲ့မြအပြစ်ဆိုတာမမြင်တော့ဘူး။အာဒီနဝဆိုတဲ့ဉာဏ်မရှိတော့ဘူး။အာဒီနဝဆိုတဲ့အပြစ်ကိုမမြင်ရင်ညှင်းငွေ့မှုဆိုတာလည်းမဖြစ်တော့ဘူး။ညှင်းငွေ့မှုမရှိလို့ရှိရင် လွတ်မြောက်မှုလမ်းစဉ်လည်းမကျင့်တော့ဘူးလွတ်လည်းမလွတ်တော့ဘူးဒါတော့ဒါတွေဟာအန္တရာယ်ရှိပါတယ်ရေလို့ဘေးကိုမြင်အောင်ဟောမှဖြစ်မယ်ဆိုပြီးတော့မှ သူအုပ်အောငှက်ဘဝတုန်းက သူ့ကိုအောအောမာလေးတွေကတပတ်ရဲပြီးတော့မှ မာယာနဲ့အလှည့်ပြားခံရတဲ့အကြောင်းတွေကို ပြောတာမာယာမှာ40ပရိယေမှာ1000အယောင်ဆောင်မှာ1000အပြောင်းနဲ့အရင်မှာအတင်ချင်းနဲ့ပကောတိကြာကြာဝါမှာခါမှန်သည်တဲ့ အဲ့ဒီလိုနော်အမတတ္တဝါရဲ့ကလိကမာများပုံကိုပြောတော့ဟာအဲ့လိုကြီးလားဆိုပြီးအကျမှာကွက်သွားတာဒါပေမဲ့ဒီထက်ကပြိတ္တာတွေမပါတော့ပါဘူးနော်အဲ့ဒီတော့သူတို့ကစောစောလေးတုန်းကဩဒီလိုရှိပါလားဆိုပြီးတတ္တဝါတွေရဲ့ဇယိုက်ကို မြင်အောင်လို့တနည်းရာဂကွာအောင်လို့ဘေးကိုပြတာဒါပေမဲ့ဒီနေရာမှာပုဂ္ဂိုလ်ရေးရပြောတာမဟုတ်ပဲနော် ဒါကတဘာဝကိုပြောတာအဖို့တ attva နဲ့အမတ attva ကိုတာပြောတာနော်ပုဂ္ဂိုလ်ရင်မဟုတ်တဲ့အတွက်တူဦးတယောက်ရဲ့အဲပြုလုပ်ခြင်းမဟုတ်ဘူးတဘာဝတာဖြစ်တယ်ဒါတော့ဒီလိုတဘာဝရှိတတ်တာဖြစ်တဲ့အတွက်ကြောင့်မလို့မင်းတို့လည်းပဲဖို့တ attva ဖြစ်တယ်ဖို့တ attva မိုင်းမတ attva နဲ့နေရမယ်မတ attva နဲ့နေမယ်ဆိုလို့ရှိရင်မင်းတို့လည်းပဲဒီထဲမှာပဲဒီဘေးရှိတယ်ဒီဒုက္ခလာမယ်ပြောလိုက်တော့စိတ်တွေကနုညံ့ပြီးတော့အဲ့ဒီတရားရဲ့အဆုံးမှာသောတာပန်ဖြစ်ပါတယ်သောတာပန်ဖြစ်တော့ အလာတော့ကတော့ဘုရားရဲ့ဇန်နဲ့ကော်စောရင်စီးပြီးတော့လာပေမဲ့လည်းပဲအခုတောတာပန်ဖြစ်တဲ့ခါမှာတော့သူကအရိယာဖြစ်သွားပြီအရိယာဖြစ်တဲ့အတွက်အဲ့ဒီအရိယာဖြစ်တဲ့တောတာပန်မှာတော့ဇန်ပါတယ်ဒါတော့ဦးဇင်းအဲ့ဒါလေးနည်းနည်းပြောမယ်ခဏလေးပေါ့နော်ဦးဇင်းတို့ဒီတရားအထုတ်တဲ့ခါမှာမက်ကိုမရသေးခင်လောကီဇန်တမာဘတ်တွေကိုအထုတ်ပြီးကတိုင်းကိုရှုပြီးတော့ ဇန်တမာဘက်အဘိညာတကုတွေရအဲ့ဒီဇန်တမာဘက်အဘိညာတကုကိုပထမရပြီးတော့မှအဲ့ဒီကမှတဆင့်ယုံ nant ဖြစ်ဖြစ်ကိုဝိပဿနာရှုပြီးတော့အရိယာဖြစ်သွားတာလည်းရှိတယ်ဆိုတော့လောကီတို့ငါရခဲ့တဲ့ဇန်ကိုအရိယာဖြစ်တော့ဆက်ပြီးတော့ကျင့်သုံးတယ်ဆိုတော့ကဇန်ကပထမအရိယာမေကို ရောက်တာကဒုတိယဒါတော့လောကီကပါခဲ့တဲ့ဇန်ကိုဆက်ပြီးတော့ကျင့်သုံးတဲ့အတွက်ဇန်ရအရိယာနားလည်ပြီနော်နောက်တစ်ခုကတော့ သူကြတော့ဝိပဿနာတက်တက်ရှုပြီးတော့ဒုက္ခဝိပဿနာခေါ်တယ်ဇံမရဘူးဇံရအောင်အာမထုတ်ခဲ့ဘူးတမထမကျင့်ခဲ့ဘူးမကျင့်တော့ဇံမရဘူးမရတော့ယုံနဲ့ဖြစ်ဖြစ်ကိုအနိစ္စဒုက္ခအနတ္တရှုနော်ဖြစ်ဖြစ်မြင်အောင်ရှုပြီးတော့အဲ့ဒီကနေပြီးတော့မှအရိယာဖြစ်ယန္တာဖြစ်တယ်ပဲဆိုကြပါစို့အရိယာဖြစ်ဖြစ်တဲ့ခါကျတော့ तू ကဇံမပါပဲနဲ့ယန္တာဖြစ်သွားတာဇံစည်းမကပ်ဘူးလို့ခေါ်တယ်ဒုက္ခဝိပဿကဒုက္ခဝိပဿကလို့လည်းခေါ်တယ် နော်ဇန်စည်းမကတ်သောယဟန္တာသူရိမို့ဝိပဿနာတက်တက်ရှုတဲ့ယဟန္တာဇန်မရှိဘူးဒါကြောင့်ယဟန္တာတိုင်းဇန်ရတယ်မထင်နဲ့နော်စကုပါလမထေရအကြောင်းကြားဘူးမှာပေါ့နောက်ကြုံမှာပြောမယ်စကုပါလမထေရယဟန္တာဖြစ်တာဇန်မပါဘဲနဲ့ယဟန္တာဖြစ်သွားတာအဲ့တော့အဲ့ဒီလိုမျိုးဇံမရပဲနဲ့ပထမအရိယာဖြစ်အရိယန္တာဖြစ် ပြီးမှနောက်မှတခါဇံကို ကတိုင်းပြန်ရှုဇံကနောက်မှရတယ်အဲ့ဒါကြတော့ မက်ကိုရတာက ပထမဇံကိုရတာကဒုတိယဒါတော့အရိယာမက်ကိုရောက်ပြီဆိုမှတော့ဒီသမာဓိဒီဘာသမာဓိဖြစ်ပြီလဲဆိုတော့အရိယာမက်သမာဓိဖြစ်သွားပြီဘာသမာဓိလဲအေးတမာသမာဓိမက်ခင်ဒီမက်ကိုရောက်ပြီဆိုမှတော့ဒါဥစ္စရပရိသတ်စဉ်းစားကြည့်နိဝရဏဆိုတဲ့အနှောက်အယှက်ကိုမက်ကိုရောက်ပြီဆိုလို့ရှိရင်အကုန်လုံးရန်တာဆိုတာပယ်လိုက်ပြီးသားဆိုတော့နိဝရဏဆိုတဲ့အနှောက်အယှက်ကြောင့်မလို့ဒါဒီဇံရဖို့ခက်တာအရိယာမက်ကိုတောင်ရနေပြီဆိုမှတော့ဇံရဖို့ အရိယာပုဂ္ဂိုလ်အတွက်ခက်ပါအောင်မလားမခက်တော့အာမမခက်တော့အဓိကရန်သူကိလေသာကပယ်ထားပြီးသားဖြစ်နေလို့ဟုတ်တယ်မို့လားတချို့ subject တွေယူတာရှိပါတယ်ကျောင်းတွေမှာဒီဘက်က subject ကိုယူလိုက်တယ်ပြီးသွားပြီဆိုတော့ဒီ subject ထဲမှာဒီပြန်နဲ့ပတ်သက်နှီးနော်တာတွေအများကြီးပါတယ်ဟိုဘက်ကိုလည်းယူလိုက်တယ်ပြီးသွားပြီဘာဖြစ်လဲဒီဘက်ကသူသင်ခဲ့ပြီးသားလေဒါကြောင့်မလို့တချို့ double degree ဆိုတော့မယူတာမရှိဘူးလားအဲသူတို့လည်းအဲ့လို double degree ယူတာမဟုတ်ဘူးလားလို့ ဒါတော့ definite degree ဇံမှာလည်းရှိတယ်နော်မက်ကိုရောက်တယ်အဲ့ဒီမက်ကိုရောက်တော့အရိယာမက်တမာရီနဲ့ဇံပြန်ရှုတော့ခဏလေးနဲ့ဇံရသွားတာဒါကတစ်မျိုးနောက်တစ်ခုကြတော့ဇာလည်းမရှုခဲ့ဘူးအရိယာဖြစ်အောင်လည်းအာမထုတ်ခဲ့ဘူးဒါပေမဲ့အရိယာဖြစ်အောင်အာထုတ်တဲ့အခါမှာတရားကိုနာရင်အာထုတ်ရင်းနဲ့သောတာပန်လည်းဖြစ်လက်ရောအရိယာလည်းဖြစ်လက်ရောမဲ့လည်းရောက်ဇံလည်းပါဘာလဲမဲ့ကိုလည်းရောက်ဇံကိုလည်းရ တပြိုင်တည်းဖြစ်တယ်ဒါတော့အဲ့ဒီလိုမျိုးဇံအဲ့ဒီလိုမျိုးအဘိညာဉ်တကောကြတော့မက္ကတိဋ္ဌိဇံမက္ကတိဋ္ဌိအဘိညာဉ်လို့ခေါ်တယ်ပါတယ်လေမက္ကတိဋ္ဌိဇံမက္ကတိဋ္ဌိအဘိညာဉ်မှတ်ထားနော်တပြိုင်တည်းပါတာအဲ့တော့မက္ကတိဋ္ဌိဆိုတာမက်ဖြင့်ပြီးသောဇံမက်ကြောင့်ရလိုက်တဲ့ဇံမက်ရသည့်နဲ့တပြိုင်တည်းအတူတူတွဲပါလာတဲ့ဇံပြောတာမက္ကတိဋ္ဌိအဘိညာဉ်ဆိုတာတကော ဆိုတော့မက်ကြောင့်မက်ရသေးနဲ့တပြိုင်တည်းအဘိညာဉ်တကူတခါတည်းတွဲပြီးတော့ပါခဲ့တာအတန်းလဲအောင်ဂုံတူးလဲရဒရုမို့ရင်ဘွယ်လဲရအလုတ်လဲတခါတည်းရဒီနေ့ကြောင်းသားတွေမရှိဘူးလားလို့ရှိတယ်လေဒီချိုဘွယ်လဲဒီနေ့ရတယ်အလုတ်ကလည်းခေါ်နေပြီပြီးရောအဲ့ဒါမျိုးပေါ့ဒါတော့ဘွယ်ရတာနဲ့အလုတ်ရတာနဲ့ကဘာလဲအဲ့ဒါဘွဲကပြီးတဲ့တိတ်တိအလုပ်ပဲအဲ့ဒါဘွဲတိတ်တိကြောပေါ့ဟုတ်လားနော်အဲ့ဒီလိုရှိတယ်ဒါကြောင့်ဦးဇင်းတို့ပြိဿမှတ်ထားဖို့က ဇံကိုပထမရဇံရပြီးမှအဲ့ဒီဇံတမာရီနဲ့တခါဝိပဿနာရှိလို့ဝိပဿနာရှုပြီးရန်တာဖြစ်ဆိုတော့ဇံကပထမမက်ကဒုတိယဒုတိယအမျိုးအစားတော့အရိယာမက်ကိုအရင်ရတယ်ရန်တာဖြစ်တယ်ဆိုပါတော့ပြီးတော့အဲ့ဒီကနေဇံပြန်ရှုလို့ဇံကဒုတိယနောက်မှရဒါဒုတိယအမျိုးအစားတတိယအမျိုးအစားကမက်ကိုရောက်တည်နဲ့တပြိုင်နဲ့ဇံတကိုအဘိညာဉ်မှာ တွဲပါတဲ့မက်ကတိတ်တိဇံမျိုး မက်ကတိတ်တိအဘိညာဉ်မျိုးအဲ့ဒါကတတိယအမျိုးအစား ၃မျိုးရှိတယ်လို့မှတ်ထားနော်ဒါကိုဘာကြောင့်ဖြည့်တယ်လဲဆိုရင်ဦးဇင်းကိုဘိုးဘတယောက်ကမေးတယ်နော်ဇံကိုမရဘဲနဲ့အနာဂံပုဂ္ဂိုလ်ဖြာဇံမပါဘဲနဲ့အနာဂံဖြစ်တယ်ဆိုရင်တဲ့နော်ဇံကလည်းမရဘူးဒါပေမဲ့အနာဂံပုဂ္ဂိုလ်သိရင်ဘယ်ကိုရောက်မှာလဲမြမဘယ်ဘုံရောက်မှာတော့ ကောင်းတော်လိုက်တာပြိဿတွေရွှေချထားဖို့ကောင်းတယ်ဦးဇင်းတို့ပြိဿဒီလောက်တော်မှန်းတော့မသိဘူးတုတ်ထာဝါသဘုံကိုသွားမယ်ဆိုမှတော့ဘာပါမှသွားနေမှာလဲကဲသူရဲ့အနာကပြတော့ငါဇံကလည်းမပါခဲ့ဘူးကဲဘာနေသွားမလဲခင်ဗျားတို့လိုက်ပုံပါလားဆိုတော့ဦးဇင်းတို့က30ပုံကိုနောက်ထပ်ပြန်ပြီးတော့ extension လောက်အောင်ပေါက်နေပြီအခုနော်ဆိုတော့ခက်တာက နော်ဇံမပါပဲနဲ့အနာဂတ်ဖြစ်တဲ့အချိန်ခါမှာ သူကအနာဂံတို့မြည်ဒီမှာလူပုံနတ်ပုံကိုလာရုပ်ထုံးစံမရှိဘူးဓမ္မဘုံတောင်တုတ်တာဝါဒဆိုတဲ့အမျက်စားတို့နေတဲ့ဘုံကိုရောက်ရမှာခက်တာကဇာန်လည်းမရှိဘူးသူကကံဘလို့သွားမလဲဆိုတဲ့ပြဿနာမေးတာဦးစင်ကိုအဲ့ဒါဘုံမမေးတာဦးစင်တို့လူတွေအဲ့လောက်ကြံပေါ်ရဲ့လားသူတို့အထင်မသေးနဲ့ဗိဓမာကိုမှကိုယ့်ထက်တိုင်မှကြွားနေသေးတယ်အေးလို့ငါလဲလောလောဆယ်တော့အဖြေမရသေးဘူးတကယ်လို့မရလဲမပူပါနဲ့လို့ this universe is big enough to extend another universe လို့ပြောတယ်နောက်ထပ်စစ်ကြောလာတကူတိုးပေးဖို့ဘုံတကူတိုးဖို့ရပါသေးတယ်ကြီးပါသေးတယ်လို့ပြောလိုက်ဦးစေကြီးစရာပေါ့လေနောက်မှအဖြေပေးလိုက်တယ်ဒါကြောင့်အနာဂံပုဂ္ဂိုလ်ဟာတကယ်လို့များဇံမရဘဲနဲ့အနာဂံဖြစ်ရင်ဘယ်မျိုးမှာပါနေတယ်လဲဆိုတော့ तू ကဘာကိုရထားပြီလဲအနာဂံမိမိကိုရပြီလေမဲ့ရနေပြီအနာဂံမိမိကြီးကိုရထားပြီဆိုမှတော့သူ့ရဲ့တမာတိကဘယ်လောက်ကောင်းမလဲဘာတမာတိဖြစ်ပြီလဲဆိုရင်မဲ့ကတမာတိဖြစ်ပြီ ဘာသမာဓိလဲမေဃသမာဓိဆိုတော့သူ့ရဲ့ဇံရှုတယ်ဆိုတာကဒီလောက်ပဲရှိတော့မယ်ကြားသေးလားလို့ကြားဘူးဘာမှမကြားတော့ဘူးမသိခင်အချိန်ကလေးမှာခဏကလေးလောက်အာယုံပြုတ်လိုက်တာနဲ့ဒီမေဃသမာဓိကနိဝရဏကင်းနေတဲ့သမာဓိမျိုးအမတန်ပပလော်လော်လေးရှိတဲ့နိဝရဏဆိုတော့အာယုံပြုတ်လိုက်တာနဲ့ဒီကတိုင်းကိုအာယုံပြုတ်လို့ရတယ်ကတိုင်းနိမိတ်ချင်းချင်းထင်တယ်ဥပ္ပဇာရသမာဓိအပ္ပနာတန်းဝင်းဟောသွားယုံမယ်နော်ဘာမှပူစရာမလိုဘူးဟုတ်တယ်မဟုတ်လား ချစ်ချင်းလက်မှတ်ကမသေးခင်မှာအမိလာပို့တာဒါတော့အနာဂတ်ပုဂ္ဂိုလ်တွေပူဇော်လို့သေးလားနောက်ထပ် universe တစ်ခုချက်ချက်စရာမလိုတော့နော်ဒါကြောင့်ဇံမရပဲနဲ့ဒီရန်တာပုဂ္ဂိုလ်ကဘဝဆုံးပြီဆိုတော့သွားစရာဘုံမရှိဘူးဒါတော့ပြဿနာရှိတာကအနာဂတ်မှာရှိတယ်ဇံမရတဲ့အနာဂတ်အတွက်ကမက်ကနော်တမာတိဆိုတဲ့အမတန်အားကောင်းတဲ့တမာတိရှိနေတဲ့အတွက်ကြောင့်ဇံကိုအားထုတ်ရင်ခဏကလေးနဲ့ရနိုင်တယ်ခဏကလေးနဲ့ရနိုင်တဲ့အတွက်ကြောင့်မလို့ဇံနဲ့ပဲ တုတ်တာဝါဒဗြဟ္မဘုံကိုသွားပါလိမ့်မယ်လို့ဦးဇင်းကဒီလိုဖြေပေးလိုက်တယ်နော်ဒါကြောင့်အဲ့ဒီဖြေကိုသိကျင်လို့ရှိရင်တော့မင်းကွန်းဆရာတော်ကြီးရေးတဲ့မဟာဗုဒ္ဓဝင်အတွေ့3စာမျက်နှာအဲ383 384မှာရှိတယ်အကျယ်ကိုသိကျင်ရင်နော်အဲ့ဒီမှာကြည့်လို့ရတယ်ဒါတော့ကျမ်းဂန်မှာတော့ဦးဇင်းတို့ပါဠိအားဖြင့်တော့အထာဂရာပါဠိတော့ထာဂရာဒီကမှာတော့တိုက်ရိုက်တော့မတွေ့ရသေးဘူးဒါတော့တွေ့ခဲ့လို့ရှင်လည်းပြောပြပါမယ်သို့သော် ဒါမင်းဝဆရာတော်ကြီးကတင်တရားကယူရေးထားတယ်လို့ဦးဇင်းတို့ယုံကြည်အားကိုးပြီးတော့မှ ပြောပြခြင်းဖြစ်ပါတယ်ဒါကြောင့်ဦးဇင်းတို့ဂိုင်းဒီနေ့ဒီစောစောလေးတုန်းကကောလိယမင်းသားနော်ကပိလုကတိကျမင်းသားတွေကယဟန်ဖြစ်လို့ပုရိသင်ဘုရားနဲ့ဘုရားရဲ့ဇန်အငှားစီလာတာကနေအပြန်ကြတော့ကိုပိုင်ဇန်နဲ့မာဝုံတော့ကိုပြန်ပါတယ်ဒါကြောင့်တိကျမင်းသားတွေအခုမာဝုံတော့ကနေပြီးတော့အဲဟိမွန်တာတော့ကနေမာဝုံတော့ကိုပြန်တဲ့နေရာကလေးတွေခဏရပ်ပြီးတော့ 5မိနစ်တော့တရားထိုင်ကြအောင်စို့နော်5မိနစ်ပါပဲ9နာရီထိုးတော့မယ်